1323နှစ်ဝါဆိုလာပြီလေဝါဆိုလာပြီကျော်တရနှစ်25ကြလို့ရှိရင်မြတ်စွာဘုရားပညာတော်မူတဲ့သိက္ခာဘုံနဲ့အညီရဟန်းတော်တွေဝါဆိုဝါကပြုကြလားနေကြလိမ့်မယ်တဲ့ဝါသင်း3လပါလုံးတခြားတစ်ပါးကိုမသွားဘဲနဲ့ သိခါဘုတ်ကိုယူသေးသောအားဖြင့်စောက်ရှောက်ထိန်ထိန်ပြီးနေကြရအဲဒီဝါဆိုဝါကအနည်းဖြစ်တဲ့လာခြင်းနေဖြစ်လို့ဝါဆိုလာခြင်းနေဝါဆိုလာခြင်းနေဆိုတော့ဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာကနိုင်တဲ့ညကုသိုလ်ကောင်းမှုတွေအများဆုံးသူသာအထုတ်ပြီးကြလားပြုစုတဲ့နေ့ပဲဒါကြောင့်မနေ့တရားသမားတွေကြောကြ မြတ်စွာဘုရားသတိတော်မြတ်တွေကိုသွားရောက်ပြီးတော့ပူဇော်ကြကြောကြသူသားညဥပုသရင်သီလတွေလည်းထူးဆောက်ကြည့်ကြဒီကနေ့တရားနာပရိသတ်တွေလည်းအများကြီးပဲရှိတယ်ဒီနေ့ဟောမယ့်တရားကလည်းပဲဒီတရားနာပရိသတ်တွေအများနဲ့နားလည်မှတ်သားဖို့ရကောင်းတဲ့အလှည့်လေးကြားတယ်လို့ဒီကနေ့တော့တရားကသူပြောင်းပြီးမဟောရပါဘူးတစ်ခါတည်းကြားလို့ရှိရင်ဒီလိုခါကြရင်တရားကမဟောနေရခြင်းပြောင်းပါလေဒီခါတော့ပြောင်းဖို့မလိုပါဘူး လွန်ခဲ့တဲ့နှစ်သတင်းကစပြီးတော့မဟာသရိဓာနာသုတ်ဓမ္မ ानु ပဒနာ၅ပိုင်းထဲကဘုဇင်9ပါးတရားကိုရှုဖို့ဘုဇင်ကဓမ္မ ानु ပဒနာတရားကိုဟောလာတယ်အဲပထမသတင်းကသတိတံဘုဇင်အကြောင်းဟောလို့ပြီးသွားပြီဒုတိယသတင်းကဒုတိယဝါဇုလာကြီးကျော်ဝါဇုလာဇန်ရှိရနေရပါလေဒုတိယသတင်း ဒုတိယသတင်းပါကဓမ္မဝိဇ္ဇသံဃောစဉ်အကြောင်းဟောပြီးသွားတယ်အဲဒီဘုဇဉ်နှစ်ပါးပြီးသွားတယ်ဒီကနေ့ဟောရမှာကတော့ဝိရိယသံဃောစဉ်အဖြစ်ပြတရားစာရုပ်ကလေးတွေသမုစာရုပ်ကလေးတွေကဝေတာဒီတိုင်းဆိုတော့တရားနာတဲ့ပုဂ္ဂိုလ်တွေကရေးရမှတ်ရနဲ့လဲလည်းမသိကြဘူးပေါ့လေစာရုပ်ကလေးနဲ့ဆိုတော့သိကြတဲ့နောက်လည်းသိတာသိကြရင်လည်းဒါနားမလည်ဘူးလို့ရိုးသေးသေးသိ တခါတည်းထုတ်ကြည့်နားလည်ဗလားမလဲဘူးလားဒီလိုလုပ်ရတယ်စဉ်းစားကြည့်သွေးနွေမင်းညာကြည့်တရားတော်တွေမနကောင်းတဲ့သံဖို့တွေဝိဇ္ဇင်ခဏပါတရားတွေဝိဇ္ဇင်ခဏပါတရားပြည့်ပြည့်စုံစုံဒီလိုသံဖို့တွေသာနာရခဲ့တယ်အသိဉာဏ်အဲမို့ဒီမှာသာယလေးရိုက်နေ့ဝိရိယသံဖို့စဉ်အကြောင်းကိုကြည့်ဟောရဒါပေမဲ့လို့သတိသံဖို့စဉ်အကြောင်း ဓမ္မဝိဇ္ဇသံဃောစဉ်အကြောင်းဘာမှမသိတဲ့ပုဂ္ဂိုလ်တွေနဲ့နည်းနည်းတော့ထပြောဦးမှာဖြစ်မှာပဲသင်္သာဘိကဝေဘိက္ခုဓမ္မေသုဓမ္မာနုပတိဝိဟရတိပါတာသူဘုဇင်ငေသူဘိကဝေယဟန်တို့ဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်တသင်္သာဘဲပုံပဲနေခြင်း dadadoedozgoaụzụụnadmedo ddaa o alụ ada ဘယ်ပုံပဲနည်းရှိရပါသလဲဘယ်ပုံပဲနည်းပွားရပါသလဲလို့မေးထားတယ်အဲဒီတည်းမှာဘုဇင်လို့ဆိုတာပါတယ်ဘုဇင်ဆိုတာလည်းဘုရားဘာသာတွေရောနားရင်ပြသိနေကြတာပါပဲဒီနှကောင်းတိုင်းနှကောင်းဖြစ်ရင်ဘုဇင်တရားကြားနာရင်ယောဂဝေဒနာပြောက်တယ်ဆိုတာအနာကျော်သောဘုဇင်ခုနပါးတရားတွေအရှင်မကာရဗမထေရကြီးမကြမ်းမမာဖြစ်တဲ့အခါညဇောဘုရားဘုဇင်ခုနပါးတရားဟောတယ် အဲ့ဒီဘုရင်ခုနှစ်ပါးတရားနာရတာနဲ့ယောဂဝေဒနာတွေကြောက်သွားလိုက်တယ်နောက်ဒီယောဂညဘယ်တော့မှမပေါ်တော့ဘူးတဲ့နေရာကြတယ်မြင်မာမောကလားဧကသာဝကတွေကဒုတိယဧကသာဝကရှင်သာရိပုတ္တရာပြီးရင်သူပဲဆရာပြီးရှင်သာရိပုတ္တရာရှင်သာရိပုတ္တရာပြီးတော့ရှင်မမောကလားဆိုတော့အမှန်တန်ကိုထထမ်းကြတဲ့ပုဂ္ဂိုလ်ကြီးတယ်အဲ့ဒီရှင်မမောကလားကြီးနေမကောင်းတိုင်းကောင်းဖြစ်တော့လည်းပဲမြတ်စွာဘုရားဒီဘုဇင်ခုနှစ်ပါးတရားဟောတယ်အဲ့ဒီဘုဇင်ခုနှစ်ပါးတရား နာရတာနဲ့ယောဂဝေဒနာတွေတခါလည်းပြောက်သွားချက်ချင်းယူဖြစ်တယ်ပြောက်သွားသိနေကြတယ်ဒါဒီယောဂနောက်ပြန်မလာတော့ဘူးအမြင့်ပြတ်တခါလည်းပြောက်တဲနေကြဒါတော့အခါတော်ကကြတော့မြတ်စွာဘုရားကိုယ်တော်တိုင်လည်းမကြမ်းမမာဖြစ်တယ်တရားလည်းသွေးနဲ့သားနဲ့ပဲဘုရားဘာသာတရားကတော့မျက်နှာကြီးညနေကမလိုက်ဘူးသူကတရားကိုဆိုပြီးတော့ငါသာယောဂဝေဒနာတွေကတန်ဝမယ်လို့ဘယ်လိုမဟုတ်ဘူး တရားလည်းယုတ်တရားနာတရားတွေပဲအဲ့တော့ယုတ်တရားနာတရားတွေဆိုရင်လည်းခါနေမကောင်းထိုင်မကောင်းဖြစ်တာပဲမဖြစ်ဘူးလို့ပြောဘူးအေးသူ့တာတော့ဗာလဲဆိုတော့ခြေဘုံခြေကံကထူးလို့သူများတဲ့တော့ဖြင့်ထူးကြတယ်သူများတဲ့တော့ဖြင့်ထူးကြကျမ်းမာမှုတွေလည်းပဲမြတ်စွာဘုရားအမှန်ကျမ်းမာပါတယ်အင်းအမှန်တရားကိုယ်ကိုမငဲမညာပဲနဲ့ ဒုက္ခသရိယာအကျဉ်းကြီးနဲ့ကျင့်ပြီးအမနာပင်မကကျင့်တာတောင်မှဘာမှမသိဘူးနောက်ပြန်ပြီးဒီအစာအာရတွေထည့်ရတာနဲ့ဒီအစာအာရပြန်စားလိုက်တော့ပြန်ပြီးရုပ်တွေတခါပြန်ပြည့်သူတို့ဘာလို့ဆိုနလန်ထူမှာမဟုတ်တော့ဘူးအဲဒီတော့ထူရလောက်တော့လေထူပါတယ်ကျေပွန်ရှိကံနဲ့ထူတယ်ဒါတရားဖြစ်ပြီးတော့နေတဲ့အတွက်ဉာဏ်တို့တရားတို့နဲ့ပြည့်စုံတယ်လို့အဲ့ဒါကလည်းထူပါတယ်အဲ့ဒါအကြောင်းပြုပြီးတော့ရုပ်တွေပို့ပြီးတော့သမ္မာပြန်ပြန်စင်စင်ကြဲကြဲကျမ်းကျမ်းမှမှလည်းဖြစ်လာဒါလေးလည်းထူကြပါတယ် ဒီကြလို့ခါရဘာမှာဆိုရင်ချင်းပြိဋိဘံဆန္ဒအောင်လို့ပဲယောဂဝေဒနာတွေဖြစ်တယ်အဲယောဂဝေဒနာတွေဟာပြီးပြီးတော့လာတော့ဆရာအင်းဒီယောဂဝေဒနာတွေကဒီတိုင်းပြစ်ထားလို့ရှိရင်ပြိဋိဘံဆံမယ်လူပြောပြောလို့ရှိရင်သိမယ်ပေါ့လေကဒီလောက်တဲ့ဝေဒနာတွေဖြစ်လာအဲတော့တတိပရိသတ်တွေလည်းငါပဲတော့ပြိဋိဘံပြုမယ်လို့သောသောကလည်းမပြညာသေးဘူးမပြောရသေးဘူးဒီချိန်ခါကာလဆိုရင် တရားတရားဟောမှကျွတ်တဲ့ပုဂ္ဂိုလ်ကလည်းရှိနေတယ်တတိသာဥကတွေကလည်းမကုန်သေးဘူးမကုန်သေးတော့ဒီချင်းကကလည်းပြိဋိဘာပြုလို့ရမယ်တော်သေးဘူးဒါတော့ဒီယောဂဝေဒနာတွေပြောက်အောင်လို့ဘာဝနာနဲ့ပယ်ချအောင်ပါပဲလို့နှလုံးသွင်းဆင်ခြင်လာမှုပြီးတော့ဘာဝနာနဲ့နှလုံးသွင်းတာဝိပဿနာကိုဒါတွေသူ့လိုက်တာများတယ်ယောဂတွေပြောက်သွားတယ်ပြိဋိဘာဆန်လို့တဲ့ယောဂတွေတခါတည်းကိုပြောက်သွားတယ် ကြောက်သွားတာမှမလို့ပြောလဲဆိုအဲ့ဒါပရိနိဗ္ဗာန်ကလည်းအချိန်ကလည်းနည်းနည်းပြီးနေတော့သူကအဲ့ဒီကနေဒီနောက်တော့လေးလလေးလအတွင်းဒါလည်းယောဂဝိမာန်တွေလုံးလုံးမဖြစ်နိုင်တော့ဘူးတဲ့ဒါလည်းကအဲဝိပဿနာအချိန်ဝါနဲ့တခါလဲကျင့်ကွာတော့ကြောက်တယ်ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေယောဂဝိမာန်ကြောက်တာလည်းဒါတွေကြောက်တာဝိပဿနာတကူရှိတယ်ဝိပဿနာအားကောင်းတယ်အားကောင်းရင်ကြောက်တယ်အားမကောင်းရင်တော့မကြောက်ဘူးပေါ့အေးမကြောက်သေးလို့ရှိရင်အားမကောင်းနေလို့ပဲတော့မှဖြစ်တဲ့ယောဂါကအားကြီးနေတယ် အဲဝိပဿနာကအားနည်းနေတယ်ဆိုရင်တော့မကြောက်ဘူးပေါ့ရေနဲ့မီးနဲ့လိုပါပဲရေနဲ့မီးဟာရေကမီးလောက်အားရှိမှမီးကိုမီးပြနိုင်တယ်ရေကနည်းနည်းလေးဆိုရင်တော့မီးတွေပဲမီးနိုင်မလဲမီးပုံကြီးရဲ့ရေလေးတစ်ခွက်လောက်သွားလောက်လို့မငြိမ်းအဲမီးပုံကြီးမီးပုံကြီးငြိမ်းအောင်လို့ဟာမီးပုံကြီးတဲ့ကြီးမားတဲ့ရေတွေနဲ့သွန်းလောင်းလိုက်မှဒီမှာငြိမ်းပါဘူး အဲ့ဒါလိုပဲယောဂဝေဒနာအကြီးကျယ်ဖြစ်လာလို့ရှိရင်အမှန်ကြီးကျယ်တဲ့ဝိပဿနာအင်အားနဲ့မှငြိမ့်နိုင်တယ်။သာမန်ဝိပဿနာတော့မငြိမ့်နိုင်ဘူး။မြတ်စွာဘုရားဝိပဿနာတော့အနာအင်အားကောင်းတော့ငြိမ့်ပြီးတော့သွားပါတယ်။ဒါကြောင့်ထူးခြားတဲ့တော့လည်းထူးခြားပါတယ်။ဒါပေမဲ့လို့ယောဂဝေဒနာလုံးလုံးမဖြစ်ဘူးလို့တော့မဆိုနိုင်ဘူး။သွေးနဲ့သားနဲ့ဖြစ်တာပဲ။ဘုရားဘာသာပြင်မဲ့ကဘာသာတွေကတော့ဘုရားဆိုလို့ရှိရင်ဘာမှကိုမဖြစ်ရဘူးသူတို့ကတော့တခါတဲ့အလိုတိုင်းဘာမှမဖြစ်ရဘူးဘုရားဆို ဆိုတဲ့အတိုင်းဟုတ်လို့ရှိရင်လည်းသူကကောင်းတယ်လို့သွားမှာပေါ့ဒါပေမဲ့လို့သူတို့ကဒီတရားဘယ်သူမှလည်းတွေ့ဘူးတာမဟုတ်ဘူးသူကဟဲ့ဒီဘုရားကြီးရှိတယ်လို့သာပြောဒီတရားကဖန်ဆင်းဒီတရားကအလုံးစုံသောတ attva တွေဖန်ဆင်းကဘာကိုဖန်ဆင်းသူ့မှာတော့ဘာမှလည်းပဲဒီယောဂဝေဒနာတွေမရှိဘူးဒုက္ခတွေဘာတွေဘာမှမရှိဘူးလို့ဆိုပြီးတော့သူတို့သမုတ်ထားကြတယ်ဒါကအဲ့ဒီပထမဒီဝင်တဲ့ပုဂ္ဂိုလ်ရဲ့စိတ်ကူးတွေပဲသူကဘယ်သူမှလည်းတွေ့တာမဟုတ်ဘူးဘယ်သူမှမတွေ့ဘူးဒီလိုပဲနောက်လူတွေကလည်းပဲ ကြည့်ရသွားရနောက်ကလိုက်ပြီးတော့တကယ်ဒီတိုင်းနဲ့ယူဆနေရတာကိုဆွဲလာနေရတာအယူဆဆွဲလာမယ်အေးညဉ့်ညင်အားဖြင့်ဆိုရင်တော့ပုဂ္ဂိုလ်သတ္တဝါတွေဟာယုံနဲ့နာရှိတော့ဒီယုံနဲ့နာဟာအကြောင်းအစင်မသိလို့ရှိရင်ချွင်းပြည့်စည်တာကတော့ဒါပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိနိုင်တယ်ချွင်းနိုင်တာပဲအပြုကျင်တဲ့နည်းနဲ့ပြုကျင်လိုက်လို့ရှိရင်သက်သာဝင်ရဒါတော့ပါပဲအဲကြောင့်ခါရဝမြတ်စွာဘုရားမကြမ်းမှာဖြစ်တော်မူတဲ့အခါကာလကြတော့အရှင်စုံဒဆိုတဲ့မကြီးညာနာမကြီးတပါးရှိရှင်သာရိပုတ္တရာရဲ့ညီပါပဲဆိုတာ ဒီလေးပေါ့ဒီအငယ်တွေကငယ်ဆုံးတော့လည်းမဟုတ်သေးဘူးပြည့်ငယ်တာလည်းရှိသေးတယ်ရှင်ဆုံးနာမထေရမြတ်စွာဘုရားဓာန်ရောက်ပြီးလာတဲ့အခါမြတ်စွာဘုရားအရှင်ဆုံးနာကို အမိန့်ရှိတယ်ပฏิဗန္ဓုတုံပฏิဗန္ဓုတံဆုံးနာဘုဇင်္ဂဘုဇင်္ဂသာဆုံးနာဆုံးနာယံဆုံးနာจิตသာဆုံးနာတံသင်ဟာဘုဇင်္ဂဘုဇင်္ဂကိုလပါတရားတော်သည် ပฏิဗံသူသင်ကြားပါစေကုန်သတည်းဘုရင်ခေါ်တော်ပါတရားတွေသိညာထဲမှာပေါ်ပါစေတဲ့ဒီတုန်းကစကားတမျိုးနော်အခုကာလဘုရင်နဲ့လည်းတူတယ်ဟုတ်တယ်ဘာသာကြားစကားတွေနဲ့ဗမာစကားနဲ့ဘာသာများလာထက်တယ်လို့ပဲပြောပါဠိကတော့တမျိုးဖြစ်ဘုရင်ခေါ်တော်ပါတရားတွေသင်မှာသင်ပါစေတဲ့သူကပြောတယ်သင်မှာပေါ်ပါစေသင်ပါစေတဲ့ဒါပါပြောတာတော့ ဘုရင်ခုနပါးတရားတွေကိုရုပ်ဖတ်ပြဆဲပါလို့ပြောတာတဲ့သူကဟောပါလို့ပြောတာတော့ကွာနေဘုရင်ခုနပါးတရားတွေသင်ပါလေဆိုတာနဲ့ရုပ်ဖတ်ပါဆိုတဲ့အိမ်ပဲရောင်းရံဖြစ်တယ်မျိုးဖြစ်ဒါပေမဲ့ဟိုခေတ်ကတော့အဲ့ဒီလိုပဲပြောတယ်ဒိဋ္ဌိအားဖြင့်တော့မာနမှန်တယ်စိတ်ကူးထဲမှာတရားတစ်ခုပေါ်လာရင်ပြောခြင်းဆိုရင်ဖြစ်လာတယ်ဥစ္စာအဲ့ဒါမျိုးပြောတယ်ပြောခြင်းဆိုရင်ဖြစ်ရင်ပြောတော့တာပဲမပြောဘဲနဲ့ကိုမရဘူးအကျိုးတူကစကားပြောနေသူကပြောချင်တာအခုစကားမဆုံးနိုင်လို့သူကြားတဲ့ဆက်တောင်ပြောရသေးသူစားအဲ့ဒါတကြီးလိုပဲသားအဲစိတ်ထဲမှာပြောချင်ဆိုချင်လေးသင်လာတာလေးကို အဲ့ဒီကနေပြီးအရင်ကကနေသုံးတာပေါ့အဲဘုဇင်မနဝတရားတွေသိညာထဲမှာသင်ပါစေဆိုတာအဲဘုဇင်မနဝတရားတွေရုပ်ဖတ်တယ်ဆယ်ပါလို့ညသာဗျာအမိန့်ရှိတော့သုံးနာတရားဘုဇင်မနဝတရားတွေဟောတယ်တရားကိုတရားဟောတာအဲ့ဒီမထေတပါပဲတရားကတရားနဲ့သုံးနာမထေရဟောတယ်ဒါကသူကမသိလို့ဟောတာလည်းမဟုတ်မသိလို့နားတာလည်းမဟုတ် သို့တော်လည်းပဲအခေါ်တာနဲ့နာတာကအရေးကြီးတယ်ဟောတဲ့ပုဂ္ဂိုလ်ကဟောလို့နာတဲ့ပုဂ္ဂိုလ်ကနာတာအရေးကြီးပါတယ်ဒီတိုင်းနဲ့သာဗျာမဟောဘဲနဲ့သူ့အသူသင်ကျင်လိုက်လေဘုဇင်ကုန်တစ်ပါးတယ်ညာနဲ့သင်နေတာပဲသိနေတာပဲဒါပေမဲ့လို့ဒီတိုင်းမသင်ကျင်သေးဘူးပြင်စုံနာကဟောခိုက်ပြီးတော့မှနားထောင်ပြီးတော့မှသင်ကျင်တာသင်မှတခါလေအလုံးသွင်းလိုက်တော့ဘောဓိမင်းအောင်ယရနာပလင်နဲ့မှာထဲဝဲပုဂ္ဂိုလ်ထိုင်နေပြီးတော့ဝိပဿနာရှုစဉ်ခါကာလတုန်းကဖြစ်ပေါ်ခဲ့တဲ့ဘုဇင်တရားတွေပြန်ပေါ်လာတာကို ဟိုတုန်းကတခါတည်းအာထုခါသာကထက်တဏနာဖြစ်လာပုံတခါတည်းထက်တဏနာကလည်းဖြစ်ပြီးတော့ပေါ်လာဟိုတုန်းကလိုပဲတရားထုတ်တုန်းကရာဓမညာရာဓပုညာရောက်တဲ့အခါကလည်းဖြစ်တဲ့ဘုဇင်မျိုးတွေပဲမှန်လားဆန်းဆန်းကြီးတွေဖြစ်လာတယ်အဲဒီတော့ဖြစ်လာတဲ့ယောဂတွေကလည်းပြောက်သွားတယ်ကြီးကြီးတယ်တရားနာတချို့ကတရားနာတာကိစ္စမလိုပါဘူးစောက်တဲ့ကြည့်လည်းကြည့်တာပဲစောက်တဲ့ကြည့်လို့ကြည့်တာကတစ်မျိုးဟောတော်နာတာကတစ်မျိုးအာတချို့ကခုနေခါကလာတော့ ရကောလာနည်းနဲ့တန်သွင်းတတ်တာကရှိနေတာပဲတရားနာပါဖို့မလိုပါဘူးဆိုပြီးဒီနေ့ဟိုဘုရင်တော်ပြချစုတာပြောသူကလာဒီရကောလာနဲ့ဖတ်တဲ့တရားတွေကတော့ကောင်းတော့ကောင်းနေကြဒါပေမဲ့လို့သူကတရားတွေပေါ့အဲဒါဆိုတရားနာသွားရအောင်ဆိုမလိုပါဘူးညာကျွတ်တို့ဒီရကောလာနဲ့ဖတ်တဲ့တရားရှိနေတာပဲတရားနာမလားကြရင်းတဲ့ပုဂ္ဂိုလ်နဲ့တော့ဟုတ်တယ်သူကဒါပေမဲ့သူတော့မတူအဲဒီဒီရကောလာနဲ့ဖတ်တဲ့တရားနာတာကဒီဟာတရားနာရင်လည်းစိတ်လေးတော့ကွန်းစားစကားတွေပြောလို့ရှိတာလုံးနေမှာပါသူသိဟုတ်မှာမဟုတ်ဘူးက တရားကြီးစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်အခုဒီမှာတရားနာလာတဲ့ပုဂ္ဂိုလ်တွေနဲ့ဘယ်တူမလဲမတူဘူးဆိုတာဒီတရားနာလာတဲ့ပုဂ္ဂိုလ်တွေကတရားဟောတဲ့ပုဂ္ဂိုလ်ရဲ့အခြေအနေလည်းရှိတယ်အဲဟောတဲ့အတန်ကိုလည်းနားထောင်တယ်ပြီးတော့ယူသိမှုတွေကလည်းရှိတယ်ဆိုဒီတရားနာခြင်းအချင်းဒီအဲလောကမှာလည်းပဲကောင်းကျိုးချမ်းသာတွေကိုရမယ်။နောက်တန်ဆရာဘဝတွေမှာလည်းကောင်းကျိုးချမ်းသာတွေရမယ်။ဘယ်ပုံတွေပဲရောက်ရောက်ကြောင်းဖြစ်တဲ့ တရားနည်းကနေလဲဩဝါဒတွေလည်းရမှာပဲလို့ခုပြီးတခုဘာဟောမလဲဘာဟောမလဲဒီလိုထားတယ်။နာသွင်းမျိုးသိကနာထောင်နေတာပုံပဲกว่าတယ်။မယုံရင်အိမ်ကြရင်တိရိဘောဓနဲ့ဟာစမ်းကြည့်ဟုတ်လားဘုန်းကြီးဟောတဲ့တရားပဲစမ်းကြည့်ဒီကဒီတရားနာတော့ကအပန်မျိုးအဲ့ဒီဒီတရားနာတော့ကဖြစ်တဲ့စိတ်မျိုးတွေဟုတ်သေးရလားလို့မဟုတ်ဘူးဒါသတိချက်ကြပဲလားအဲ့ဒါအရေးကြီးပါတယ်အဲ့ဒါကြောင့် မြတ်စွာဘုရားသခင်ကိုတော်တိုင်းဆင်ញင်လို့ရှိရင်ပြီးရတာလေဆင်ញင်ုံနဲ့မပြီးသေးဘူးရှင်စုံနာတရားဟောခိုင်းနေတယ်ရှင်စုံနာကဟောရတယ်ဟောတော့အဲ့ဒီဘုဇင်တရားတွေနာပြီးခုနကပြောခဲ့တဲ့အတိုင်းဘုဇင်တရားတွေဟိုတုန်းကဖြစ်ခဲ့တဲ့ဘုဇင်တွေခါတယ်ပြန်ပြီးပေါ်လာတာပေါ်လာတဲ့အဲ့ဒီမှာယောဂဝိညာဉ်တွေကြောက်သွားတယ်အဲ့ဒါအခုတရားနာတဲ့ပုဂ္ဂိုလ်တွေလည်းပဲယောဂဝိညာဉ်တွေသူလည်းကြောက်ချင်လည်းကြောက်သွားမှာပေါ့ဘုဇင်တရားတွေနာတော့ဝမ်းမြောက်ဝမ်းသာရှိကြောက်ချင်လည်းကြောက်သွားမယ်အေးနောင်တော့ ယောဂဝေဒနာဖြစ်တဲ့ခါကြလို့ရှိရင်လည်းဒီတရားကိုပြန်နှလုံးသွင်းလိုက်လို့ရှိရင်လည်းယောဂဝေဒနာပြောက်ရင်ပြောက်မယ်သက်သာရင်သက်သာဝင်ရမယ်အဲဒီလိုကျေးဇူးများနိုင်ပါတယ်ဟောဒီဘုရားမကြီးရဲ့အဲဒီကစာကြောကလေးမှထုတ်ကြည့်သွားတာအနက်ကျေးဇူးများပါတယ်သန္တဝါဣဇတံဒီရာဘိခွေဘိကုသန္တဝါဣဇတံတိတံမုဇင်အာတိမေသရာတိကံမုဇင်ဟောတိပဇာနာတိအတနာဣဇတံတိတံမုဇင်အာတိမေသရာတိတံမုဇင်ဟောတိပဇာနာတိ ရိသာမို့စဉ်မိမိသာနာဖြစ်ရင်ပြင်မပြရမယ်မဖြစ်ရင်လည်းပြင်မပြရမယ်အဲ့ဒီဘုဇင်တရားတွေကဘယ်ကစပြီးဖြစ်လဲဆိုလို့ရှိရင်ဥရိယပြညာကစဖြစ်တယ်ဘုဇင်တရားဆိုတာလွယ်လွယ်လေးဖြစ်တာတော့မဟုတ်ဘူးတရားအထုလို့အစဉ်နဲ့အထုလို့နာယုပိုင်းခြားပြီးတော့နာမရူပပစ္စဒညာဖြစ်တယ်အဲဒီကနောက်ပြစ္ဆယပရိက္ခညာဆိုတာဖြစ်တယ်အဲဒီကနောက်အိစ္ဆရဘာနတာသုံးတာတဲ့သမထနာညာဆိုတာဖြစ်တယ်အဲဒီကလွန်လာတော့မှဥရိယပြညာဖြစ်တဲ့ကလေးတွေညီမအဲ့ဒီမှာဖြစ်တာအဲ့ဒီညာကျမှဖြစ် အဲ့ဒီကြတော့မှသတိသမုဒ္ဒေစိုက်တဲ့ဘုဇင်တရားတွေကဖြစ်တာအဲ့ဒါကြောင့်အဲ့ဒီညာရောက်နေတဲ့ပုဂ္ဂိုလ်ဟာဘုဇတိတိဘောဓိသစ္စာလေးပါးတရားကိုဝိပဿနာဉာဏ်နဲ့သိပါပြီတဲ့။ဒါကြောင့်သိနေလို့သူ့ကိုဘောဓိလို့ခေါ်တယ်။အဲ့ဒီသိတဲ့သူရဲ့အကြောင်းအင်္ဂါတွေပဲတဲ့ဒီဘုဇင်တရားတွေနဲ့ပြည့်စုံလို့ဒီတရားဒီသစ္စာလေးပါးသိတာတဲ့ဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်ကောင်းကောင်းဖြစ်တာကသတိသမုဒ္ဒေစိုက်တဲ့ဘုဇင်တရားတွေနဲ့ပြည့်စုံလို့တဲ့သူကအကြောင်းတရားတွေအဲ့တော့အဲ့ဒီ ကိုယ်စဉ်တရားတွေကသိသောသူဤအကြောင်းအင်္ဂါတွေပဲတဲ့သိသောသူမှဒီအကြောင်းအင်္ဂါတွေသုံးမှပဲသိနိုင်တယ်လူဟာမျက်စိရှိမှမြင်နိုင်တယ်မျက်စိအင်္ဂါမရှိရင်မမြင်နိုင်ဘူးနားအင်္ဂါရှိမှအသံကိုကြားနိုင်တယ်နားအင်္ဂါမရှိရင်မကြားနိုင်ဘူးအဲ့ဒါလိုပဲသစ္စာလေးပါးတရားကိုသိတာပဋိသင်္ဘောစဉ်အစရှိတော့စိတ်ပိုင်းအကြောင်းအင်္ဂါလေးတွေရှိမှအဲဥရိယပြညာရောက်ပြီးတော့နေတဲ့တတိဆိုင်သောတရားလေးတွေပြည့်စုံနေမှဒီသစ္စာလေးပါးတရားကသိနိုင်တယ်အဲဒါကြောင့်သူတို့က ဤသောသူရဲ့စိတ်တိုင်းအင်္ဂါပဲတဲ့ဘောရိတ္တအင်္ဂါဘုဇင်္ဂါဘောရိတ္တဤသောသူဤသစ္စာလေးပါးကိုဤသောသူအင်္ဂါအကြောင်းအင်္ဂါတို့သည်ဘုဇင်္ဂါသစ္စာလေးပါးကိုသိသူဤအကြောင်းအင်္ဂါတဲ့ဒါကဒီမှာဆောင်းမပေးတာနော်ဒါလေးဟုတ်လားအရင်ကဆုံးမြတ်တာအကျေဟောပြီးသားပါအခုကလေးဟိုဘုရုမမနာသေးတဲ့ပုဂ္ဂိုလ်တွေဘာမှမသိဘဲနဲ့ဆိုတော့ပြန်ပြောနေရတာအချိန်တော့နည်းနည်းတော့ကုန်ပါပဲအဲ့ဒါကြီးဆိုရမယ်သစ္စာလေးပါးသစ္စာလေးပါးအသိသူဤ အကြောင်းအင်္ဂါကိုဘုဇင်ဟုခေါ်သည်သို့ လေးလိုကဘုဇင်ကဘုဇင်ကမှာဒါလေးဖြုတ်ပြီးတော့ဘုဇင်ဆိုပြီးဗမာစကားလောက်တာဒါတော့အတိတ်ကတော့မသိဘူးပေါ့ဘုဇင်ဆိုတာဘုဇင်ပဲဘုဇင်ဆိုတာဘာတော့ဘုဇင်ဆိုတာဘုဇင်မှာပဲပြောရမှာပဲဒါဒါပဲသိမယ်သူကလည်းပဲအဲအခုတော့သိပါပြီဘုဇင်ဆိုတာဘာလဲသစ္စာလေးပါးသိသူရဲ့အကြောင်းရင်းလာပဲသစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ရဲ့အကြောင်းရင်းကဒီအကြောင်းရင်းကလည်းပြည့်စုံသစ္စာလေးပါးသိတယ်ဒီအကြောင်းရင်းကလည်းမပြည့်စုံသစ္စာလေးပါးမသိဘူး အဲသစ္စာလေးပါသိနေတဲ့ဆိုတဲ့ပုဂ္ဂိုလ်ကဒီကြောင်းရင်ငါသူ့မှာရှိတယ်ဒီမှာပဋိသမုပ္ပါဒ်ဆိုင်တဲ့ဘုရင်တရားတွေပြည့်စုံတယ်ဒါကိုဆိုလို့တယ်အဲတနည်းအားဖြင့်ဘောဓိဆိုတာကသစ္စာလေးပါးသိတဲ့တရားပေါင်းပဲတဲ့သိမှုပေါ့သစ္စာလေးပါးသိမှုအဲဒါဒုတိယသစ္စာလေးပါးသိမှုဤအစိတ်အပိုင်းကိုလည်းဘုဇင်ဟုခေါ်သည်ဒုတိယသဘောပေးတာအဲဆိုရမယ်သစ္စာလေးပါးသိမှုဤအစိတ်အပိုင်းကိုလည်း ဇဉ်ဟုခေါ်သည်အဲဒီတော့အာဟုပြန်လာပြည်သားတွေနေရာကြသွားတော့ဘုဇင်ဆိုတာဘာလို့ဆိုတာနားလည်တော့ ဒါမလဲကြဘူးသူကပြောတာပြောနေတာဘုရင်ဆိုတာလည်းပြောနေတာပဲဘုရင်ဆိုတာဘာလို့ဆိုလဲမသိဘူးသူသိဘာလဲဘုရင်ဆိုတာသစ္စာလေးပါးသိသူ၏အကြောင်းအင်္ဂါတနည်းအားဖြင့်သစ္စာလေးပါးသိမှု၏အစိတ်အပိုင်းဒါပဲအဲဥရိယပြညာကစပြီးတော့ကျွမှတိုင်းကျွမှတိုင်းဝိပဿနာဉာဏ်ဖြင့်သစ္စာလေးပါးသိတယ်အဲဒီသစ္စာလေးပါးသိတာဒီအကြောင်းအင်္ဂါတွေနဲ့ပြည့်စုံမှသိတယ်ဒီအစိတ်အပိုင်းတွေနဲ့ပြည့်စုံမှသိတယ်အဲဒါမို့ ဒါတွေကိုဘုဇင်ဝိခေါ်သည်တဲ့ခုနှစ်ပါးရှိတယ်သူကတတိတံဘုဇင်ဓမ္မဝိဇ္ဇာတံဘုဇင်စသည်ခုနှစ်မျိုးရှိပါတယ်အခုဒီမှာကနာလေးတွေနဲ့ပြတယ်တပိုင်းတပိုင်းအဲ့ဒါတပိုင်းတပိုင်းကဒကနာဘုဇင်တစ်ခုပဲစသကတော့အားလုံးအတွက်နောက်တစ်ခါစစ်ကစပြီးတော့တတိတံဘုဇင်ကစပြီးတော့စစ်လုံးပွဲနဲ့ဘုဇင်တစ်ခုတစ်ခုရဲ့လက္ခဏာရတာပစ္စုပ္ပန်နဲ့ပေါ်ပြတာအဲ့ဒါတွေတော့အကျဉ်းပြောနိုင်တယ်ဟိုဒါတွေအကျဉ်းပြောလို့ခဏဝိရိယတံဘုဇင်ရောက်မှာမဟုတ်ဘူး အဲသို့တော်လည်းဆောင်းမကူလေးတွေကောင်းစဉ်လေးတွေတော့နည်းနည်းတော့ပြောတာမယ်ဟုတ်လားမလွတ်စရန်စောင့်ဖမ်းနေတတိဆိုတာဟာပေါ်လာတဲ့ညအာယုန်တွေကိုမလွတ်ရအောင်လို့ဒါလည်းစောင့်ပြီးတော့ဖမ်းနေတကားဘောက်ကနေပြီးတော်ဘာကလာတိုင်းလာတိုင်းလူတွေကိုအမှားပြုပြီးတော့သိနေကြည့်ရှုနေတဲ့ခဲ့တော့တော်များမှာလေခွင်းများလေခွင်းများမှာကြိုက်နေဆိုကြည့်ရေလေးစီးနေရမှာကရောပေါက်ကရောပေါက်ဆိုတာဘာလဲ ဟိုလက်ကင်းကနေပြီးရေဒီပါလွတ်ထားတဲ့အပေါက်ကလေးတွေရှိတယ်။အဝင်အတွက်ပေါက်ကလေးတွေ။တော်တယ်နေကြတော့ရှင်ပြန်ရေထဲမှာငားရပါအခုတော့မရှိသေးဘူးပေါ့။အဲဒီငားပါတာကတော့ပေါက်ကနေပြီးဒါတိုင်းလာတဲ့ဒိန်းကနေကောက်စားနေတယ်လို့ဒါလိုပဲသူက။ဘောလာသမျှအာယုန်တွေကိုတခုမှမလွတ်စေရဘူးအကုန်လုံးတခါတည်းမိနေသိ။အဲဒီတော့မှားရနေတာကိုအတိသံဖို့စဉ်လို့ခေါ်တယ်တဲ့ဒါသူ့လက္ခဏာပဲတဲ့။ပြီးတော့ ပြက်ပြက်တည်းမမေ့သေးဘူးတဲ့ပြတိုင်းပြတိုင်းဘာမှသူမမေ့ဘူးတဲ့မြင်တိုင်းလည်းအမှားရတာပဲကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းဘာကြောင့်ပါကသိကျင်ရပြီအကုန်လုံးသူအမှားရတယ်ဥရိယပြန်ညာညာအကုန်လုံးမှားရတယ်အတုပါဒပုဂ္ဂိုလ်တွေတော့မှားတာနဲ့ဆက်တယ်မမိနိုင်ဘူးမေ့သွားတာတွေအများကြီးပဲဟောဥရိယပြန်ညာရောက်တော့မေ့တာကုန်မရှိတော့ဘူးအကုန်လုံးသိတယ်ကွာသိနေကြတာအာဝဇ္ဇသိကောင်းတာအာမတဘူးတဲ့ပုဂ္ဂိုလ်တွေကလည်းသိမသိဘူးဘေးကတချို့ကတောင်ပြောင်းပြောင်းဆိုရင်ကြမောကြတွေမပြောချင်းပြောတာဘယ်ဟုတ်မလဲလို့သာပြားတော့သိသိတာအမှတ်တွေတခါတည်းဘာမှကိုမလွတ်ရအောင် အကုန်လုံးလျှောက်ပြီးတော့သိသွားတာဘာနဲ့တူနေတော့ဆိုတော့အခုအများနာလဲတာကတော့ဒုရိယာတွေများရှိပါတယ်ဒုရိယာတွေကလည်းအတန်တွေအမျိုးမျိုးပဲသူကဘယ်လေ့ကျင့်မရှိတဲ့ပုဂ္ဂိုလ်ကဒါလို့လို့ပဲဖြစ်နေတော့မဖြစ်ဘူးသူကအဲလေ့ကျင့်ရှိတဲ့ပုဂ္ဂိုလ်ကတခါလဲအတန်ကြီးအတန်သေးတွေတခါလဲဘလို့လို့လုပ်လိုက်တာအောင်မယ်သူကသုံးအတန်တွေတခါပြီးလိုက်တာအဲ့ဒါမနာကိုတခါလဲသူညာလဲဆိုတော့ပွက်ကြတယ်နေရမယ်နေရာနေမြင်ရမယ်နေရာမြင်သူက အဲလက်ကသူကပေးနေတာကိုသဲမြင်ကြတယ်ဟောအခုကာလာမှာစာရိုက်တဲ့တိုက်ပွဲတွေပုံကိုယ်တွေလက်ကလေးတွေပေးနေတယ်မတော်တော့တော့တော့တော့ဘာမှမကြည့်ရဘူးလက်ကသူကသူသွားတယ်အဲ့ဒါလိုပဲအမသတိကလည်းသူအလေးချင်းလို့တော့အဲ့ဒါလည်းသူကကောင်းတာပေါ့ဒါကအခုအချမ်းမြင့်ပြောတာမသတိကတရက်ညာနေတယ်သိညာနာမသတိကကလည်းပြညာတဲ့လို့ပြညာလို့အကုန်လုံးလျှောက်ပြီးတော့မှားမိလားမမေ့ဘူးဒါဖြစ်ပြတဲ့ရေမမေ့သေးကြီးတဲ့အာယုံရှိစုစောင့်မှုသင်ပြီးအာယုံရှိစုတယ်နော်ပေါ်မာရီကကြာသွားတယ်ဒီကပြိတ္တာ အာယုံရှိရှိကတခုစောင့်မှုကတခုငါကိုရှိတယ်ပြစုပဒါအာယုံစီကိုမျက်နှာလဲနေသလိုပါပဲတဲ့အာယုံလာလို့ရှိရင်ဖမ်းမလို့ပေါ့လေဒါကဘယ်ကလာလာဖမ်းမလို့တခါတည်းတတိလေးကအာယုံစီကိုဦးလက်ပြီးတော့မျက်နှာလှည့်ပြီးတော့ကျุနေတဲ့ကဲတော့ကျุအနေအားဖြင့်ယောဂီပုဂ္ဂိုလ်ညာနဲ့ထင်ပါတယ်။တနည်းအားဖြင့်ဘာ၆ပါးကကိလေသာတွေအာကုသတွေမရှိအောင်လို့စောင့်ရှောက်နေတဲ့အဆောင်တကယ်စောင့်များလို့ပြောတယ်။အဲဒီလိုလည်းပဲထင်ရှားပါတယ်တဲ့။အဲဒါသစ္စုပ္ပန်နှမျိုးထုတ်တာလေ။ ဒီနာမှာကောမာလေးတစ်ခုကလို့ဆိုတယ်အာရုံရှိရှိကတစ်ပိုက်တယ်စောင့်မှုကတစ်ပိုက်တယ်အာရုံရှိရှိအနေအားဖြင့်အာရုံရှိရှိနေသည့်အနေအားဖြင့်ယောဂီပုဂ္ဂိုလ်ညာမှာထင်တယ်တဲ့အဲစောင့်ရှောက်တတ်တဲ့အနေအားဖြင့်လည်းယောဂီပုဂ္ဂိုလ်ညာမှာထင်ပါတယ်တဲ့ဒီလိုကြီးကအဲ့ဒါမြတ်တတိမှတ်ပြီးအဲ့ဒါဝိရဗျာညာကစပြီးတော့ဖြစ်နေတဲ့ပဋိသမုပ္ပင်ပါပဲတဲ့အဲဒါဆိုရမယ်မလွတ်စရံစောင့်ဖမ်းနေသည်ဖြစ်ပြတည်၍မမေ့စေသည် အာယုံရှိစုစောင့်မှုထင်သည်မြတ်တတိမှတ်သည့်ဘုဇင်သည်အဲအဲ့ဒီဘုဇင်ကအဲ့ဒီလက္ခဏာနဲ့ရသနဲ့တသုပ္ပထာနဲ့သာအသေးကြဆုံးပဲသေးသေးကြကြပြင်ကိုမူရှိသွားကြအောင်ပြန်ဟုတ်လားသွားကြမပြီးတဲ့နေနေအဲ့ဒီသေသာမို့ရှင်ဖြစ်ဖို့ရအကြောင်းကတော့မြတ်စွာဘုရားကယောနိသောမနတိကာရပါပဲတဲ့ ယောနိသားမတတိဖြစ်အောင်လို့တတိဖြစ်မှုအတွက်တတိဖြစ်အောင်လို့အမြဲတမ်းနှလုံးသွင်းမယ်ရှုမယ်မှတ်မယ်ဆိုတဲ့ယောနိသားမစီကာလာလေးရှိနေရင်တတိသာမုတ်စဉ်နေဖြစ်ပါတယ်အဲအထာကထာကတော့အကြောင်းလေးပါထုတ်ပြထားပါတယ်အဲဒီအထာကထာကအဲ့ဒါဗျာကယောနိသမတိကာရတခုတည်းပဲအကုန်လုံးဘုဇင်9ပါးယောနိသမတိကာရရဲ့ထုတ်တာလေအဲ့ဒါကတော့ဆောင်းမပေးကြမလိုပါဘူးသူကသင်ကြားနေလို့အဲအထာကထာပေးထားတဲ့ဟာတွေကတော့ကို၄ခုလည်းရှိတယ်သူက9ခုလည်းရှိတယ် ဆက်တစ်ခုလည်းရှိတယ်သူကအများကြီးပဲအဲ့တော့ဒါတွေကတော့သံမှုပင်းမှဖြစ်မှာမဟုတ်လေမှာသံမှုတွေရေးထားတယ်တတိတံမစဉ်အမြဲရှင်ထိုတွင်စိတ်ညွတ်ရာတဲ့တတိတံမစဉ်အမြဲရှင်နေရမယ်ကိုမူရာပြုတိုင်းပြုတိုင်းတတိတံမစဉ်အမြဲရှင်နေရမယ်ဝေဒန်စာနဲ့လှုပ်ရှားတဲ့သွားတိုင်းလာတိုင်းဘာကိုမူရာလောက်လို့အဲ့ဒီမှာအများအားအမပြုပြီးတတိတံမစဉ်နဲ့လိုက်နေရမယ်အဲ့ဒီတော့လိုက်နေလို့ရှိရင်လည်းပဲတတိဖြစ်ပါတယ်ဟုတ်တယ် တရားအားထုတ်တဲ့ပုဂ္ဂိုလ်တွေဘယ်တတိကောင်းဖြစ်နေမှာတော့မဖြစ်ဘူးအဲကမ္မထာကြောင့်ရောက်လို့တရားထုတ်တဲ့ပုဂ္ဂိုလ်တွေအားထုတ်တာကကောင်းမဖြစ်သေးဘူးသူအဲ့ဒီကလိုက်ပါများပြီးတော့လာတော့တော့ကြတော့တတိတွေဖြစ်လာသူပြီးကြတဲ့ပုဂ္ဂိုလ်တွေကရောက်တယ်တရက်နှစ်ရက်လောက်ကိုတော့ဖြစ်လာပါတော့ပြီးသလားဖြစ်လာလင်းငါးရက်လောက်ကြတော့ခါတယ်အကုန်လုံးခုနပြောတဲ့အတိုင်းဘာမှအကျွမ်းအကျွမ်းမရှိအကုန်လုံးအမှားရတယ်လို့သင်ရလောက်ဆိုတာအပြည့်စုံဖြစ်လာတယ်အမှန်ကောင်းပါတယ်သူပုဂ္ဂိုလ်သိတူတယ်အေး များသောအားဖြင့်တော့9ရက်10ရက်10ရက်15ရက်ကြာမှပို့ပြီးတော့ကောင်းတာပါတယ်အဲ့ဒါပဋိသမစဉ်နဲ့မျက်စင်နေလို့ရှိရင်လည်းပဋိသမုစဉ်တရားတွေဖြစ်တတ်ပါတယ်တဲ့အဲ့ဒါထိုတွင်စိတ်ညှို့တာထိုပဋိသမုစဉ်ဖြစ်ဖို့ရစိတ်ညှို့ထားတဲ့ပုဂ္ဂိုလ်တဲ့ပဋိသမုစဉ်ကိုထိုင်ရင်ဖြစ်ထားရင်ဖြစ်သွားရင်ဖြစ်လာရင်ဖြစ်လှူရင်ဖြစ်ဖြစ်ဘယ်အချိန်မှဆိုဖြစ်နေမယ်လို့ကျွမ်းမှုဖြစ်နေမယ်လို့နှလုံးသွင်းထားတဲ့ပုဂ္ဂိုလ်မှလည်းဖြစ်တတ်ပါတယ်တဲ့မိတ်သူရှောင်လွဲအဲအဲ့ဒီပိုက်ပဲဆိုပါအောင်နော် တတိသံပစဉ်အမြဲရှင်ကိုယ်တွင်စိတ်ညွတ်ရာသို့မေသူရှောင်းလွယ် ပ္ပါသုအမှန်မရှိတဲ့ပုဂ္ဂိုလ်ပေါ့လေမေ့တဲ့ပုဂ္ဂိုလ်တွေကြောက်ကြင်ရမယ်အဲဒီလိုပုဂ္ဂိုလ်တွေကိုဆရာသမားအဖြစ်နဲ့မမြူဝဲနဲ့ပေါ့ဒီလိုဆိုလိုပါတယ် အဲတရားထုတ်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေနဲ့အတူတူပူးပေါင်းကြောင်းတော့ပြီးကြလားမနေနဲ့ဒီလိုဆိုလို့အရာထက်နေတဲ့ခါတော့ဒါကတော့ကြောင်လုံးမဖြစ်ပေဘူးဘာလို့ကိုယ်လည်းမေ့သူလည်းမေ့အကုန်လုံးအတူတူဖြစ်နေတာပေါ့ဘယ်သူမှတော့မှတ်ကောင်းမှတ်ကြတာမှမဟုတ်ဘူးအားထုတ်ကြတာမှမဟုတ်ပဲဒါတော့ဘယ်သူဘယ်သူမှကြောင်ကြမလို့ဘူးဒါကတော့ဒီလိက္ခမရှိဘူးအေးတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကြတော့တရားအာမထုတ်တဲ့ပုဂ္ဂိုလ်တွေကျွမ်းမှုမရှိတဲ့ပုဂ္ဂိုလ်တွေဒါမေ့နေတဲ့ပုဂ္ဂိုလ်တွေခေါ်တယ် နေ့ဆိုရင်လည်းဟိုသိမဘွားလိမ့်ကြလို့မိတာမျိုးမဟုတ်ဘူးသူကမမဖဲနေလို့ပြောနေတာအဲဒီလိုမိတဲ့ပုဂ္ဂိုလ်လေးတဲ့ဒါကဥပမာပေးထားတယ်ဗတ္တနိခိတကာကသတိပေမௌထတတိပုဂ္ဂလေသမင်းငယ်သမင်းငယ်အစာကဲကိုလွတ်ချတဲ့ဤကားများကဲတော့သတိမိတဲ့ပုဂ္ဂိုလ်တဲ့ဖာသာတဲ့ဖာပူးကြမှာပါပဲဒီအားကလာပြီးတော့ ဒီကံကိုရှင်းမတော့ဒီကံကမဇာတဲ့ဒိန်ကဲရှင်းမမသိပဲနဲ့တခါတည်းအမှားအမှားမရမမေ့ပြီးတော့တခါတည်းသူအတန်နဲ့ရုပ်ပြိုက်တာပေါ်ပြိုက်တာသူတန်ဟုတ်ပါ့ဒီလိုကနေပြီးတော့ဒီကအတန်သိကောက်မှာပဲဆိုပြီးတော့အတန်ရုပ်စင်းကအမှန်လှတော့အတန်ကလည်းသိကောက်မှာပဲရှင်းပြလိုက်တော့ပုဂ္ဂိုလ်ရှိခြင်းလူဆိုတာကတော့သဘောကျတာလေအဲဒါဟုတ်မှမသိမဟုတ်မှမသိတယ်ကိုမြတ်ပြုံးပြောက်ပြီးလို့ရှိရင်ဟုတ်တယ်လို့လည်းသင်နေသင်ရတယ်ဆိုတာဒါအောင်ဒီပါတခါလဲသူ့အတန်ပြိုက်ညီပြလိုက် သမင်းငယ်လွတ်ကြဒိန်ငယ်လွတ်ကြတော့အဲ့ဒါဒါသာတဲ့သမင်းငယ်လွတ်ကြလိမ့်မယ်ဆိုသတိမရဘူးမရဘဲနဲ့သူညီလိုက်လို့ပေါ့လေအဲ့ဒီအဲ့ဒီအဲ့ဒီဟာမျိုးကိုယူပြီးတော့အဲ့ဒီလိုသတိမေးတဲ့ပုဂ္ဂိုလ်တွေတဲ့ဒီလိုပုဂ္ဂိုလ်တွေဆရာတင်ပြီးတော့မထားနဲ့ကလျာဏမိတ်တာအဖြစ်နဲ့သူ့ရဲ့အဆုံးသွန်နေဆုံးမဩဝါဒတွေမယူနဲ့အဲ့ဒီလိုပုဂ္ဂိုလ်နဲ့ရောနှောပြီးတော့တရားအထုတ်ပြီးတော့မနေနဲ့လို့ဆိုလိုပါတယ်ဒါဒီနေ့ကလည်းပြောတယ်ဒီနေ့ကလည်းဘုန်းကြီးကပြောတယ်ဒါကတော့ ဒါကဆရာကလွန်လုံးအကြည့်ပါတယ်လို့သင်ကြားတော့ကောင်းတယ်ဒါလောက်မေးတဲ့ပုဂ္ဂိုလ်ရှိပါဘူးလို့သင်ကြားကောင်းတယ်ဒါလောက်မေးတဲ့ပုဂ္ဂိုလ်ပဲရှိမလဲဒါလောက်ကလေးမှာသမင်းကလွတ်ကြလာအောင်ပြီးတော့ပြီးမေးလာအောင်တော့မမေ့ပါဘူးလို့သင်ကြားကောင်းတယ်မသင်ကြပါဘူးလားအဲတင်းမနေနဲ့အဲ့ဒါကိုလည်းပါနေဒီထဲမှာဟုတ်လားအဲ့ဒီလိုပုဂ္ဂိုလ်တွေဆိုသူများတွေမဟုတ်ကိုရောပါနေတရားမှုတဲ့ပုဂ္ဂိုလ်တွေအကုန်လုံးပြင်နေတယ်သူကအကုန်လုံးမေ့နေတာပဲသူပဲသူကတက်တုတ်တိုင်းရှင်းလို့တိုင်းဘယ်သူသတိရတော့ တရားထုတ်တဲ့ပုဂ္ဂိုလ်ကသိမြဘူးအခုဒီသာသနာ့ဤတန်လာပြီးအာထုတ်ခုတဲ့ပုဂ္ဂိုလ်တွေအာထုတ်နေတဲ့ပုဂ္ဂိုလ်တွေတော့ဒါတော့သိရမှာပေါ့ဒီအပြင်မဲ့ကိုအရာထဲကပုဂ္ဂိုလ်တွေသွားပြီးတော့ငွေကြည့်တာမှခွေးတာကြောင့်ဘယ်နှကမှမိတော့လို့တကားမှမမိဘူးလို့လားတကားပြောတာဘယ်နှကမှမိရောတကားမှမမိဘူးဟုတ်လားအဲ့ဒါဗုဒ္ဓဘာသာတွေဟိုဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေတော့သူပြောကြမလို့သူသာတော့အဲ့ဒီလိုမေ့လာတယ်တရားသက္ကရာဆရာပြောတာမလွန်ဘူးသူသာမှန်တယ်အဲ့ဒီလိုပုဂ္ဂိုလ်တွေကိုမကြည့်ဝဲပါနဲ့အေး ဘယ်လိုပုဂ္ဂိုလ်မြင်ရမလဲဆိုတော့တတိမြဲတဲ့ပုဂ္ဂိုလ်တွေ၅၆ပါးကပေါ်တိုင်းပေါ်တိုင်းနေအမှားရပြီတတိမပြတ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေဒီဆွဲမြဲနေတဲ့ပုဂ္ဂိုလ်တွေမြင်ပဲပါတဲ့အခုသမထမ်းကြောင့်မှသိတရားထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီလိုပုဂ္ဂိုလ်တွေကအတူနေရလို့ရှိရင်တရားတွေသိတဲ့ကမြင်ရတော့ဘုန်းကြီးအကျေပြောပြီးအဲ့ဒါကိုဆိုတော့ဟုတ်လားအဲမေသူကြောင့်ပဲတတိမြဲမြွဲရှိတာမေသူကြောင့်လွဲရမယ်တဲ့ဒီမြဲတဲ့ပုဂ္ဂိုလ်မျိုးကတော့၄ခုရှိသွားပြီသီတာမစဉ်အမြဲရှင်ကတခုကိုယ်ကသိညွတ်တာကတခုသီတာမစဉ်ရှိခုကသိညွတ်တာကတခု မေ့သူကြောင့်လို့ရမယ်ဆိုတာတကူတတိမြဲတဲ့ပုဂ္ဂိုလ်မြူပဲသိတာပါဆိုတာတကူလေးကိုတတိပွားရေးအကြောင်းလေးညွှန်သေးတာကလည်းတတိပွားဖို့ရတယ်သီလမစဉ်ဖြစ်ဖို့ရအကြောင်းကတော့ဒီလေးပါးပါပဲလို့သက္ကရာညွှန်ပြတာလေအဲဒီအကြောင်းလေးပါးနဲ့ပြည့်စုံအောင်လို့အားထုတ်ပြီးတော့သွားလို့ရှိရင်ချင်းသီလမစဉ်တွေဖြစ်ပြီးတော့အပြည့်ပြည့်နဲ့အရိယာမေဖို့တွေအစဉ်တိုင်းတည်းပြီးတော့အရာဓမေအရာတို့ရောက်တဲ့ခါကလာကြပြီသီလမစဉ်ပြည့်စုံသွားပါလိမ့်မယ်တဲ့အဲဒါကမိတ်ဆွေသွားတယ် တိုင်းလာဒီကုန်းလေးကိုကြောင်းဆိုတတိပွားရေအကြောင်းလေညွန်လေးထကထာအာဓမ္မဝိသ္ယသမုဒ္ဒေရောက်သွားပြီ သီတာဝဇ္ဇမိတာဓမ္မဝိသယတာဝဇ္ဇဓမ္မဝိသယဓမ္မကတရားဝိသယကသူစမ်းသင်ရင်နဲ့စစ်သေးတယ်သူစမ်းသင်ရင်စစ်သေးတာပြီးတာပါပဲအဲတရားကိုအားဖြင့်လဲပညာတဲ့အာမောဟတဲ့ညာတဲ့ဝိဇ္ဇာတဲ့အတူတူပါပဲဒါတွေအသိဉာဏ်ကိုဓမ္မဝိဇ္ဇာတာမသိခေါ်တယ်ဥရိယဗျာညာမှာစပြီးတော့ဝိပဿနာဉာဏ်တွေပါပဲဝိပဿနာခိုင်းတာဆိုဝိပဿနာဉာဏ်အရိယာမဲခိုင်းတာလားအရိယာမဲဉာဏ်ပေါ့အဲဒီဉာဏ်တွေက ဓမ္မဝိဇ္ဇာလို့ခေါ်တယ်တရားတွေကိုသူစားဆင်ញင်တယ်တဲ့ဆင်ញင်ဆိုပေမဲ့နဖူးလက်တင်ဒသိမ့်သိမ့်နဲ့ဆင်ញင်တာဒီလိုမဟုတ်ပါဘူးအဲဒီလိုမဟုတ်ဘူးတချို့ကအဲဒီလိုအောင်းမေနေတွေးရမယ်ဆင်ញင်ရမယ်စဉ်းစားရမယ်ဆိုတော့အဲဒသိမ့်သိမ့်နဲ့တွေးပြီးတော့သိနေတာတွေဆိုအောင်းမေတာတော့ဘယ်ဟုတ်မလဲတော့ဒီလိုဆိုခက်ရောက်ပေါ်အရိယာမညာကြတော့လေဓမ္မဝိဇ္ဇာပါနေတာပေါ့လို့အရိယာမညာနိဗ္ဗာန်အောင်ပြုပြီးတော့အရိယာမညာဖြစ်လိုက်တာအဲဒါလည်းဓမ္မဝိဇ္ဇာပဲ အဲ့ဒီမှာနဖူးလက်တင်ပြီးတွေးနေရမယ်ဆိုခက်ကြရောဘောစိတ်ကလေးတစ်ချိန်နဲ့ပြက်ကနေတစ်ချက်တည်းပြီးတော့သာသူစားဘာမှတွေးကြမရှိဘူးဘာမှစဉ်းစားနေကြမရှိဘူးရုပ်ကနေဆိုသင်္ခါရငြိမ်းတဲ့နိဗ္ဗာန်တရားရုပ်ကနေပြီးပြီးတော့တစ်ချက်တည်းပြီးတော့မှဟောလျှက်စီလက်လိုက်တာတော့ပဲလက်ကနေဆိုပြီးတော့များမြန်ပါပြီနဲ့ဘယ်တွေးနေရတာဟုတ်မလဲပြီးသွားတာပဲသူကဘွားကနေပေါ်ပြီးတော့ပြီးသွားတယ်အဲ့ဒါလိုပဲကျူတိုင်းကျူတိုင်းယုံနာနေအဖြစ်အပျက်တွေအနိစ္စဒုက္ခအနတ္တလက္ခဏာတွေခါတဲ့ရှင်းနေရှင်းနေစက်တသားသာသူချာပြီးသွားတာကဓမ္မဝိသ္သတာမှုစဉ်ခေါ်တယ်

အာယုံဤသဘောမှန်နေတဲ့ယုတ်တရားနာတရားသဘောမှန်နေပြစ်လိုက်ပြစ်လိုက်သဘောမှန်နေအနိစ္စဒုက္ခအနတ္တသဘောမှန်နေကိုအဲဒီဥရိယပညာစပြီးတော့အသိဉာဏ်ကသိပြီးပြီးတော့တခါလဲဓာမီနဲ့ထိုးထိုးပြတယ်လို့ပဲဒီဟာဒီလိုကဒါမမြဲဘူးဒီဥစ္စာဒီလိုဖြစ်တယ်ဒီလိုပြက်တယ်ဒါပြတယ်လို့ပဲအဲဒီတော့ရှင်းနေရှင်းနေပြီးသွားတာကိုဒါကြောင့်မို့လို့သဘောမှန်များထင်ရှားစေပြီးတွေ့ဝေမှုကင်းရှင်းရှင်းပြီးအဲမျက်စိလည်းတည်သွားတယ်လို့ပဲတခါလဲတွေ့ဝေမှုဘာမှတွေ့ဝေမှုမရှိဘူးမသိတာမရှိဘူးအကုန်လုံးကြည့်ကြကြပဲရှင်းရှင်းလင်းလင်းတက်တက်တာတာပြီးပြီးသွားတာကလည်းမှားလိုက်မှားလိုက် အနိစ္စဒုက္ခအနတ္တဖြစ်ဖြစ်ရှင်းမလဲရှင်းနေရှင်းနေသိပြီပါလားအဲ့ဒါဓမ္မဝိဇ္ဇာတန်ဖို့ရှင်မယ်တဲ့ခိုင်းဆိုရမယ်ယုံနာခွဲကြံစူးစမ်းပြီသဘောမှန်များထင်ရှားစေသည်တွေဝေမှုကင်းရှင်းရှင်းသိသည်ဓမ္မဝိမှတ်သိဖို့ရှင်မည် အဲဒီဓမ္မဝိဇ္ဇသံဃုဇင်မှာလည်းဖြစ်ကြောင်းကတော့မြတ်စွာဘုရားကတော့မြတ်စွာဘုရားဟောတာကတော့ယောနိတော်မစီကာရပါပဲဒီဓမ္မဝိဇ္ဇသံဃုဇင်ဖြစ်အောင်လို့အသိဉာဏ်ဖြစ်အောင်လို့နှလုံးသွင်းမှုပါပဲတဲ့ဓွား၆ပါးဖြစ်တဲ့ဖြစ်တဲ့ယုံနာတွေအမှန်တိုင်းသိအောင်လို့နှလုံးသွင်းပြီးတော့နေလို့ရှိရင်ပြုမှမှုဖြစ်ပြီးတော့ဓမ္မဝိဇ္ဇသံဃုဇင်ဖြစ်ပါတယ်သံဃာတော်ကတော့ ခုနပါးပြတယ်ခုနပါးအဲ့ဒါကိုလည်းဆောင်းမပေးတာလေမင်းများတန့်စင်ညီမျှရှင်ထိုတွင်စိတ်ညွတ်ရတဲ့မင်းများချင်းယုတ်ရနာတရားတွေနဲ့စပ်ပြီးတော့မသိတာရှိရင်မင်းများပေါ့လေအဲအခုတော့သမဏဌာနမှာတော့မမင်းများလဲဆရာသမားတွေကဟောပြောပေးနေတယ်အဲ့ဒါကိုပြောတာဒါမင်းများလို့ဟောပြောလို့ရှိရင်ကြားနာပြီးတော့အဲ့ဒီသိရမရှင်းတာတွေရှင်းတော့တာကိုဥမာဖောင်းတယ်ပင်ရမှတ်တာပါလဲမသိဘူးဟောလို့တရားမှတ်ရတယ်လည်းမသိဘူးဟော မသိရင်မေးပေါ့မမေးလည်းပဲဆရာတွေကပြောလိုက်မယ်သူကကောင်းတယ်ဆိုတာဟာလောကဝဟာရပဲဗိုက်ထဲကတောင်းနှင်းလှုပ်ရှားပြီးတော့နေတဲ့ဝါရောဖုထဘာယုတ်လို့ခေါ်တယ်ခန္ဓာအချင်းယူပဲခန္ဓာပဲအာရဏအချင်းဖုထဘာယုတ်နာပဲဒါအချင်းဖုထဘာဒပဲတဏိဝါယောဒပဲသစ္စာအချင်းဒုက္ခသစ္စာတရားဒါကြောင့်ဒီဥစ္စာကိုသိအောင်လို့ကြည့်ရတာဒုက္ခသစ္စာပရိညာဒုက္ခသစ္စာဆိုပိုက်ချသိရတယ်အဲဒုက္ခသစ္စာတရား ဖြစ်တဲ့သဘောပြက်တဲ့သဘောမမြဲတဲ့သဘောတွေနဲ့ပိုင်းခြားပြီးဒီကလာသိရတယ်။ဒါကြောင့်ပိုင်းခြားပြီးသိအောင်လုပ်တာလေ။ပေါင်းတိုင်းပိန်တိုင်းနေမှတ်ရတာစသည်ဖြင့်ပေါ့လေ။ကမ္မနာစရာတွေရတယ်။အချိန်ကာလအားလျော်ဆိုတာကြည့်ပြီးတော့ဟောပြောကြတာပြီးတော့ပေးရတယ်။တကယ်၍မပြောရင်လည်းပဲတတိတိကသာမေးရတယ်သဘောပေါက်တာသဘောပေါက်တာတော့အဲ့ဒါနောက်သိချလက်ချရှိတော့ဘူးဒီ။ပေါင်းတိုင်းပိန်တိုင်းဖြစ်ပြက်ကလေးတွေအမှန်သိတာပေါ့။လုံးမသာဟုတ်လေကိုလိုလားဒီလိုလားတွေးတွေးလို့ရှိရင်အဲ့ဒါအမှပြက်တယ်။ဒါမှမဟုတ်သူကဟောရတယ်။အဲ့ဒါမင်းမြန်ရမယ်။ တ်စင်တယ်ဝတ္ထုဝိသရကရိယာကိုယ်တွင်ကိုယ်ပါဝတ္ထုတွေတန်ရှင်းစင်ကြယ်စေရမယ်ညာမတက်တဲ့ခါကာလမှာကိုယ်တွင်ကဒီညောစသည်နဲ့မတန်ရှင်းနေလို့ရှိရင်လည်းရေမိုးချိုးအဲကိုယ်ထဲကနေပြီးပလိဒေါသစသည်တွေရှိနေလို့ရှိရင်လည်းပဲသေဝစပါလေဘုံလုံးသေးတယ်ပါလို့စားယူပြီးတကလားသင်ကြောင်ချမ်းမအောင်လုပ်ရမယ်တဲ့အပြင်မှာအဝတ်အထည်တွေပါလေညင်သွားနေလို့ရှိရင်နေရာထိုင်ခင်းတွေပါလေမတန်ရှင်းဖြစ်နေတာရှင်းအောင်လို့ိုရမယ်ကျော်ရမယ်တနည်းလဲရမယ်သုတ်တင်စသချင်းစင်ကြအောင်လုပ်ရမယ်အဲဒီလိုဟာတွေက သတ်ပြန်လို့ပါတဲ့ဒီလိုလုပ်လို့ရှိရင်လည်းပဲအဲအပညာတွေဟာအစဉ်အပြေဖြစ်တတ်ပါတယ်တဲ့ဒီနေ့အကျေပြောပြီနော်ဒါကောင်းနေလေအညီမျှရှင်းရမယ်တဲ့သရာအစာရတော့အင်းသင်၅ပါးတွေညီမျှပါစေတဲ့တခုခုကလွန်ခဲ့နေရင်သရာအားကြီးနေတဲ့ပုဂ္ဂိုလ်ကဒီနေ့ဟာတွေမရှိဘူးသရာတရားတွေသိကောင်းနေတော့ယုံကြည်တာပဲဒါတဲ့ဒီနေ့ဘာမှကိုယ်မပရိမပြုတော့တဲ့ဝီရိယတော့အဲတတိတို့ညာတို့ကသူတို့အလုပ်မလုပ်ရတော့ဘူးသရာယုံကြည်တာတဲ့သူတို့ခုတည်းကနေဒီကောင်းဆောင်လုပ်နေတာလည်းသိရမလို့ရတော့ဘူးဘာနဲ့တူနေလို့ဆိုတော့ အိမ်တိန်နဲ့လူ9ယောက်လုံးရှိတဲ့ဥစ္စာတူကနေပြီးတော့လက်ဝကြီးအုပ်ပြီးတော့သူကြီးတဲ့ပဲအကုန်လုံးလှုပ်ရှားတယ်လှုပ်။ဘာမှမဆိုသူကြီးတဲ့လှုပ်။ဘာမှမဆိုပြောကြကြည့်တဲ့သူကြီးတဲ့ပြောတော့ဘေးကပုဂ္ဂိုလ်တွေကဘာမှမလုပ်ရတော့ဘူး။အဲ့ဒါလိုဖြစ်နေတယ်။အဲအဲ့ဒါကြောင့်တရားလည်းမလွန်စေရဘူး။ဝိရိယလည်းမလွန်စေရဘူး။တတိလည်းသမာဓိလည်းမလွန်စေရဘူး။ဉာဏ်လည်းမလွန်စေရဘူး။အင်းသင်၅ပါးတစ်ခုတစ်ခုမလွန်အောင်လို့ကညီညအောင်လို့အားထုတ်ရတယ်။ဒါကလည်းပဲသူ့ချိန်ကြမှာညီညတာပါပဲ။ အဲတခုတခုလွန်နေတဲ့ခါတော့ချော့ချော့ပေးရတာရှိပါတယ်အဲ့ဒါလည်းချော့ပေးဖို့လည်းတနည်းဟောပြီးပါပြီအဲဒါဆိုရင်သိနေတာကတော့ခုနအတိုင်းပဲဓမ္မဝိဇ္ဇတန်ဖိုးစဉ်ရှိအောင်လို့စိတ်ဟာညွတ်ထားပါတဲ့ခါခါသိဘယ်ချိန်ဆိုထိုင်ရင်ထိုင်ရင်သွားရင်လိုက်ရင်နေရာတကာမှာမှားသိတဲ့ညာလေးဖြစ်နေအောင်မှားတိုင်းမှာတဲ့ယုံနာနေအမြဲသိနေအောင်ဟာတခါရှင်းရှင်းလင်းလင်းသိအောင်ဟာသူ့ဆိုင်ပြီးတော့ကျุမှအားထုတ်နေပါလို့ဆိုလိုပါတယ်တိုင်းနာလေးဆိုတာမင်းမြန်တန့်စင် ညခြင်းသိုးတွင်စိတ်ညွတ်ရာညာမဲ့ကြောင်းခြင်း ညာရှိစဉ်သင်ရင်နဲ့နဲ့မှာ ညာမဲ့တဲ့ပုဂ္ဂိုလ်ညာမရှိတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေကိုသင်ဆောင်ရမယ်ကိစ္စပြောဆိုကြတာတော့ဖုတ်သုံးကြတယ်လို့ခေါ်တာပေါ့လေဥစ္စာတွေညာမဲ့တယ်ဆိုတာညာမဲ့အဲဒီပုဂ္ဂိုလ်တွေသင်ဆောင်ပါတဲ့အဲ့ဒါကလောကကပညာမဲ့တာကတမျိုးခုကတော့ဘာဝနာနဲ့ပညာမဲ့တာကိုဆိုလိုတယ် ခန္ဓာအယရဏဓာတ်စရှိသောနည်းနည်းသောတရားတွေမှာမသက်ဝင်မှုတဲ့ပုဂ္ဂိုလ်တွေဥရိယဘေယညာကင်းမဲ့တဲ့ပုဂ္ဂိုလ်တွေဆိုတဲ့ဒီတော့ဒီညာမဲ့တဲ့ပုဂ္ဂိုလ်ကတော်တော်များနေတော့ကုန်များနေလောကမှာညာကြီးကြီးတယောက်ဖြစ်နေတယ်မယ်လည်းပဲသူ့ဒီဒုံမေတာတဲ့ဖြစ်နေဥရိယဘေယညာမရှိဘူးသူဒုံမေတာဒီညာမဲ့တဲ့ဒီညာမဲ့တဲ့ပုဂ္ဂိုလ်တွေပါတော့ကျမ်းဆရာကြီးတယောက်ဖြစ်နေအောင်ဥရိယဘေယညာမရှိဘူးရင်သူတည်းရင်ပါပါပဲ ပါလဲပါမှဖြစ်မှာဘာလို့လဲဆိုကျမ်းစာကြီးဖြစ်နေပြီမဲ့လို့ဒုတိယပြညာကသူ့မဖြစ်ဘူးတော့ဒုတိယပြညာအစစ်မှန်နေတဲ့သူပယ်ပြီးတော့သူကျမ်းရှင်းရှင်းရှင်းမယ်သူမဟုတ်တာတွေကြောက်ရှင်းရှင်းရှင်းမယ်သူသူတတိတွေကဟာဒါမဟုတ်ဘူးကဒီလိုမလုပ်နဲ့လို့သက်ပြင်းပြောမယ်သူတို့ဓမ္မဂရိကတွေကသူကကျမ်းနေတော့တနေတာပဲကျမ်းနေတဲ့တပဲတရားတွေမှာဟောရတဲ့တခါလဲဒီအဘိဓမ္မာတွေနဲ့တခါရှင်းလို့တခါအဘိဓမ္မာသဘောတွေမှာသုံးလို့သူဟောတယ်ဟောပြီးဆိုတဲ့အခါကျဘာပြောလဲဇာအထုတ်ကိုရမလိုပါဘူးတဲ့ဒါပြင်းတော်ပြီးဟောပြောတယ် အဲ့ဒါသူတတိတွေသူယုံတဲ့ပုံကိုလည်းရှိတာပေါ့လေအဲ့ဒီယုံတဲ့ပုံကိုတွေတော့ဒုက္ခဖြစ်တော့တာဘာလို့လဲဆိုတော့သူမလိုဘူးဆိုတဲ့အတိုင်းသူအာမထုတ်ဘူးအာမထုတ်ရင်ခုနပြောတဲ့ဥရိယပြညာမရောက်ဘူးပေါ့အဲ့ဒီအဘိဓမ္မာတွေဟောပြောနေတဲ့ပုံကိုကသူကဒီဟာမရောက်ဘူးပဲဟာကိုမရောက်ဘူးတော့သူမလိုဘူးထင်တာမလိုဘူးလို့ဟောလိုက်တော့တတိယုံတဲ့ပုံကိုတွေကလည်းအာမထုတ်ဘူးအဲ့ဒါဒုက္ခရောက်ရောပဲသွားရောပဲလို့ဆိုတာတော့အဲ့ဒါကြောင့်ညာမဲ့ချောင်းခြင်းတဲ့ညာမဲ့ပုံကိုတွေချောင်းပါတဲ့ဒီလိုပုံကိုတွေဆရာသမားဖြစ်နေကိုယ်ွယ်ပြီးတော့မနေနဲ့တဲ့ သူ့ကိုယုံကြည်ပြီးအားကိုးပြီးမနေနဲ့တဲ့လို့ဆိုလိုတဲ့အတွက်ရေးကြည့်ပါတယ်ဒီဥစ္စာညာရှိခြင်းတဲ့ညာပညာရှိတဲ့ပါဠိတပညာရှိပုဂ္ဂိုလ်ရှင်းပါတယ်ညာရှိဆိုရင်လည်းဆိုကျမ်းနာကန္တာကြီးတွေရလို့ဆိုမဆိုလိုပါဘူးလို့ကကျမ်းတတ်ရှင်တမတတ်ရှင်နေခိုင်ရင်တော့ကောင်းတော့ကောင်းပါပေါ့လေအဲဥရိယပြညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပြောတယ်ယုံနာအပြည့်အပြည့်ကိုသိတဲ့ပုဂ္ဂိုလ်တွေကိုတရားထုတ်လို့ယုံနာအပြည့်အပြည့်သိအဲ့ဒီပုဂ္ဂိုလ်ပြီးပဲပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်မှာဒါကျေးဇူးများတယ်ယောက်ျားဖြစ်မိန်းမဖြစ်တရားထုတ်တဲ့ပုဂ္ဂိုလ်လေ ။ရားတော်ကဥဒိယရဲ့ဉာဏ်ကောင်းဖြစ်ဖြစ်တဲ့ပုဂ္ဂိုလ်နဲ့အတူတူနေပြီးတော့များထုတ်လိုက်ရသိကောင်းတာသူကသင်ကြားပေါ်ရတယ်။ဘယ်လိုမှတ်ရလဲဘယ်လိုမှတ်တော့ဘာဖြစ်လဲအောင်မအတက်ဆရာသိကောင်းတယ်သူက။ဒီကျုပ်ပုဂ္ဂိုလ်ဘာသာမှမတတ်ဘူး။ဘာမှကိုမတတ်ဘူးသူသာဘုံဖတ်ကုန်မဖတ်တတ်ဘူး။ပြီးရောပဲပုံရောပဲ။အဲ့ဒါသူကတရားထုတ်တာကပြောရတယ်ပြောအောင်မလေးအဖြစ်ပြက်တယ်တခါတည်း။အားရဇတိကောင်းတာတခါပြောချင်တာဖြစ်ပြက်နေတာလည်းတကူလုံးရိုးရိုးအဖြစ်ဖြစ်ပြက်နေတာလည်းသူသိလာတယ်ပြောတယ်သူကမနာအားရကြကောင်းတယ်။အဲ့ဒါကြောင့် ဥရိယပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပညာရှိပဲတဲ့ဒါသာတရှင်နဲ့မတရှင်နဲ့သာတရင်တော့ပိုကောင်းတာပေါ့လေအဲဒီပညာရှိပုဂ္ဂိုလ်ကိုမှီပဲပါတဲ့ညာမဲ့ကြောင့်ကျင်ညာရှိခြင်းဆင်းရဲနဲ့နဲ့မှာအနေနဲ့တဲ့တရားတွေကိုဆင်ញင်ပါတဲ့ခန္ဓာအာရဏဓာတ်တွေကိုလည်းဆင်ញင်စဉ်းစားပြီးတော့ကြည်ပါတယ်ဒါဆင်ញင်နိုင်ရင်ဆင်ញင်ပေါ့လေမဆင်ញင်နိုင်ရင်တော့အခုလိုတရားနာရတာပါပဲအဲတော့ခုနှစ်ပါးရှိတယ်ဒီမှာမင်းများကတခုသတ်စင်ကတခုညီညာရှင်ကတခုသိုးရင်ဆင်းញင်ကတခုညာမဲ့ကြောင့်ကျင်ကတခုညာရှိခြင်းသူ သင်ញင်နဲ့မှာတော့ခုနှစ်ခုရှိတယ်ညာဖြစ်ကြောင်းညာခုနှစ်ပါးညွှန်ကြားတာအဲ့ဒါညာဖြစ်ကြောင်းဓမ္မဝိဇ္ဇသံဃာဖြစ်ကြောင်းတရားခုနှစ်ပါးပဲလို့ထားရတာဆရာပြောတာဒီခုနှစ်ပါးနဲ့ပြည့်စုံအောင်အထုတ်ပြီးတော့တရားအထုတ်ရမယ်အဲဒီလိုစနေအထုတ်သွားလို့ရှိရင်ဖြင့်အရိယာမညာစင်တိုင်းတဲပြီးတော့အရဟတမညာအရဟတဘုံညာရောက်တဲ့ခါကျတော့ဓမ္မဝိဇ္ဇသံဃာပြည့်စုံပြီးသွားပါလိမ့်မယ်လို့ထားရတာဆရာဆိုထားတဲ့အတိုင်းဆိုရမယ် ဉာဏ်ဖြစ်ကြောင်းများခုနှစ်ပါးညွန်ကြားထားရတာပြီးခဲ့တဲ့နှစ်သတင်းကဟောပြီးသားတရားတွေပါအခု အစ်ပုဂ္ဂိုလ်တွေဆိုနည်းနည်းကောင်းနေရအောင်လို့ဘုန်းကြီးကပြောနေအခုဒီနေ့အစ်ဟောမှာရောက်လာတယ်သုံးနာမှာရောက်လာခန္တံဝါဣဇတံဝိရိယသံဃောဇင်ကအဋ္ဌိမေဇတံဝိရိယသံဃောဇင်ကောတိပသနာအတန္တံဣဇတံဝိရိယသံဃောဇင်ကအဋ္ဌိမေဇတံဝိရိယသံဃောဇင်ကောတိပသနာတိသစ္စာဓမ္မိနိသန္တာနဲ့ဖြစ်သောသန္တန်ထင်ရှားသောဝိရိယသံဃောဇင်ကဝါဝိရိယသံဃောဇင်ကောမူ၏ မင်္ဂာဤဇာတံကိုရင်သာနာ၌ဝိရိယသမောဇဝိရိယသမောဇညာတိစီဒီတော့ဇာနာတိစီမိမိသာနာဝိရိယသမောဇပြင်ပြင်းမှန်းပြီးတယ်မပြင်းလည်းမပြင်းမှန်းပြီးတယ်ရားထုတ်တဲ့ပုဂ္ဂိုလ်အာမထုတ်တဲ့ပုဂ္ဂိုလ်ကတော့ဝိရိယသမောဇအမြဲမပြတ်ကင်းမဲ့နေတာပါပဲလောကဝိရိယတွေတော့ရှိတာပေါ့လေစီးပွားရေးတို့ဘာလို့အလုပ်တိုင်းနေရတာတော့ကြောင်းကြကြပါလေလုံးဝတွေသိသိကောင်းပါလေလုံးဝကောင်းညင်ကောင်းပြီးမကောင်းညင်ကြမကောင်းမဖြစ်နေတာလေဟုတ်လားအဲဒီဘာဝနာပဲကြတော့ဘုရားဝိရိယတွေသူကမကောင်းဘူး ကျို့လောကတက်ကလုံးလာဝိရိယကောင်းတော့ဒီလိုတော့အားထုတ်လိုက်ရင်တော်တော်မြတ်ကြမှာပဲအောင်မယ်တဲမဟုတ်တော့ဘူးဆိုတရားထုတ်ရကြအခုလူမျိုးအနေအားဖြင့်ဆိုရင်တချို့လူမျိုးတွေကလောကဘက်ကလုံးလာဝိရိယသိကောင်းတယ်တရားထုတ်ရကြတော့သူဗမာတော့သိညာကြဘုန်းကြီးဘုန်းကြီးအတွေ့အထင်ထဲမှာဒါတခြားလူမျိုးတွေကအဲတခြားလူမျိုးတွေချုပ်ပုဂ္ဂိုလ်တွေလုံးဝဝိရိယသိကောင်းပါလေသူတို့လောကကြီးရာတွေမှာတခါတည်းလုံးဝဝိရိယသိကောင်း သိကောင်းပြီးတော့သူတို့အားထုတ်လိုက်ရင်တော့သိနေရကြမှာပဲအောင်မေးတယ်ကဲမဟုတ်လားဘူးလို့ဗမာရီအားထုတ်တာတော့နေရာမပြောဘူးတရားကြတော့ဗမာရီကကျိုးစွာအားထုတ်တယ်လောကကြီးရာတွေဒါသူမလုံးရင်ပြင်းနေတာကြံတယ်လို့တရားကြတော့တောပါတဲ့ဒီမှာဘုန်းကြီးကကြီးကျိုးနေရတယ်ကိုကိုကိုကိုမျိုးမကိုကြီးကျိုးတာပါဘူးတကယ်အားထုတ်ရကြတော့ဟုတ်ကိုတော်တယ်နဲဒီလိုပုဂ္ဂိုလ်နဲ့တိုင်တရားမှာတော့သူကသူချာချာကောက်နေတယ်သူရင်းအောင်လည်းအားထုတ်တယ်တကယ်ကိုအားထုတ်ကြတာဒါအားထုတ်တဲ့ပုဂ္ဂိုလ်တွေပေါ့လေအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိတော့ရှိပါတယ်အားထုတ်တဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲမှာအဲ့ဒါ အားထုတ်တဲ့တရားအားထုတ်တဲ့အခါကာလမှာသူတိုင်းမှလည်းဝိရိယလေးဆိုတာရှိတယ်ဒီဝိရိယလေးနောက်ကနေပြီးတွန့်ပေးနေတယ်လို့ပဲတခါလဲသွားကွာသွားကွာလောက်ကလောက်ကလည်းတွန့်ပေးနေတယ်ဒီဝိရိယလေးရှိတယ်အဲ့ဒီအားလေးနဲ့ဒီအားလေးအားကောင်းတဲ့ပုဂ္ဂိုလ်တွေကသမာဓိနဲ့ဉာဏ်နဲ့မကြခင် တိုးတက်သွားတာပဲဒါအရေးကြီးပါလေဝိရိယသိအရေးကြီးတယ်အဲတရားထုတ်တာအရေးကြီးတာကတော့ဘုန်းကြီးကအချင်းချင်းအရေးကြီးတာမှတ်ထားတယ်သဒ္ဓတရားလည်းအရေးကြီးယုံကြည်မှုယုံမှလည်းအားထုတ်တယ်ဒီလိုအားထုတ်ရင်ဒီလိုဖြစ်နိုင်မယ်ယုံကြည်တဲ့သဒ္ဓတရားအရေးကြီးတယ် ရာပြီးတော့ကိုသန္တာယုံမယ်လို့စိတ်သန္တာကလည်းယုံမှာအထုတ်လို့လည်းစိတ်သန္တာလည်းယုံမှာသန္တာလည်းရေးကြည့်သန္တာထက်တာမှာသန္တာပြီးတော့ဘာလာလဲဆိုဝိရိယဝိရိယလုံးလောက်ဝိရိယအရေးကြီးအဲသရာရဲ့သန္တာရဲ့ဝိရိယရဲ့ဒီသုံးခုသာပုဂ္ဂနာသုံးခုဆိုင်နေတယ်ပေါ့လေသရာကလည်းပဲယုံကြည်မှုအရင်မလိုဘူးအကုန်လုံးပြည့်စုံနေတယ်သန္တာကလည်းအားကောင်းနေတယ်ဝိရိယကလည်းပဲနလငါလာတစ်ခါလည်းမဖြစ်မနေဇွဲကောင်းကောင်းနဲ့အားထုတ်နေတယ်ဆိုရင်အဲ့ဒါတတိတို့သမာဓိတို့ပညာတို့ကတော့ဖြစ်တော့တာမဖြစ်ရင်ကိုမနေတော့ဘူးဒါတော့ဖြစ်တယ်ဒီဥစ္စာကတော့အရေးကြီးတာအဲ့ဒီသရာအား သနာအားဝိရိယဒီသုံးခုလိုပါတယ်အခုတရားတွေဘာတွေဟောပြီးအားပေးရတာလည်းပဲအဲဒီသဒ္ဓါဖြစ်အောင်လို့ခေါ်ရတယ်သနာအာရုံနဲ့စိတ်သနာဖြစ်လာအောင်ခေါ်ရတယ်ပြီးတော့လုံလောက်ဝိရိယနဲ့မပြင်းကြအောင်လို့ဒါသောသောကတော့ဟောတရားတကယ်အားထုတ်မယ်ဆိုပြီးကမ္မထာကြောင့်ရောက်လာပြီးတော့ကိုယ်ထင်တော့ကမပေါက်တော့ပြင်းတယ်တွေရော့တယ်တွေဖြစ်တတ်တယ်အဲ့ဒါတွေလည်းကမ္မထာဆရာတွေကမနာအားပေးရတယ်ကျို့မတက်နိုင်တဲ့ကမ္မထာဆရာမတက်နိုင်တဲ့ယောဂီတွေကြတယ်ကမ္မထာဆရာတွေကနေစဉ်နေစဉ်တိုက်တွန်းပေးနေရတယ်နွားမောင်းတယ်လို့ပဲဆိုတာမောင်းနေအာမနာတိုက်တွန်းရတယ်သူက တချို့ကမ္မနာပြတွေကစိတ်တောင်ပြည့်ကြီး။ဒါရှင်းတယ်သိကောင်းတာဆက်တာလေ။တဏီလည်းသာတဏီလည်းသာဘာမှမကျက်ဘူး။ဆိုပြီးတော့ပြင်းပြတန်ကောင်းတဲ့ဖြေယောဂီကဖြေယောဂီတွေကြတယ်လေမနာအားရစရာကောင်းပါလေဝန်တာစရာသိကောင်းတယ်ပြောတာတခါလေတနေ့တမျိုးတနေ့တမျိုးပဲတချို့တနေ့နှမျိုးသုံးမျိုးတော့ပြောရတယ်ဟိုမှာသိနေကြတယ်။ယောဂီအဲ့ဒီဟာယောဂီကောင်းကောင်းနေတွေ့ရတော့တရားဟိုတဲ့မင်းညာစစ်စစ်ဟောပြောနေတဲ့ကမ္ဘာဆရာတွေကသိကျော်တယ်သူကဟိုကျွင်းတော့နေရာကျတယ်ကိုတပည့်နဲ့ကိုနေရာကျတာတရားကမတက်ဘူးဆိုလို့ရှိရင်ပြင်းလာတော်သားဆရာတွေက အဲ့ဒါရေးကြည့်ပါတော့အဲဝိရိယဆိုတာရေးကြည့်တယ်အဲ့ဒီဝိရိယဟာအဲ့ဒီဝိရိယဟာဖြစ်ရှိရင်ဖြစ်ရှိမှသိတယ်တဲ့မရှိရင်မရှိမှသိရော့ရင်လည်းရော့သွားမှသိပါတယ်အထုတဲ့ပုဂ္ဂိုလ်ကဝိရိယလေးကတစ်ခါတစ်ခါရော့တစ်ခါတစ်ခါတင်းတယ်တင်းတဲ့အခါမှာအမှတ်ကလေးတွေကောင်းပါရော့တဲ့အခါမှာမကောင်းဘူးအဲ့ဒီဝိရိယမှာလက္ခဏာရရတာပြစ္ဆုပ္ပံသုံးခုရှိတယ်အဲလက္ခဏာကဘာလို့ဆိုဥဒ္ဒါဟာလက္ခဏာအာထုတ်ခြင်းဟာသူ့လက္ခဏာပဲတဲ့ ဒါမှကြောင်းကြပြုလို့အာထုတ်တာသိတယ်ကြောင်းကြစိုက်ပြီးအာထုတ်တာတဲ့သဘောပဲဥပသမနာရတံ၆ပါးနဲ့အာပိရတဲ့သိအားတည်းအာပိရသည်အဲ့တော့အပံပိရဏပစ္စုပ္ပဒါနာမသိနေတဲ့သဘောအနေအားဖြင့်ယောဂီပုဂ္ဂိုလ်မှာသင်တယ်လုံလဝိရိယအားကောင်းတဲ့ပုဂ္ဂိုလ်ကမဆုံးဘူးဘာလို့လို့လို့ပဲနောက်ပြန်မဆုံးဘူးမဖြစ်မနေတကားလဲမဖြစ်ပြန်အားထုတ်တာပဲလုံလဝိရိယအားမကောင်းတဲ့ပုဂ္ဂိုလ်ကတော့ နည်းနည်းလေးတော့ပြင်ဖြစ်ပါဦးထမရဲ့ဆိုပြီးတော့ကြော့ချတာကမဖြစ်မှာဘာဘူးဆိုပြီးကြော့ချတယ်ဝိရိယအကောင်းတဲ့ပုဂ္ဂိုလ်ကတော့မဖြစ်မနေတခါလဲဆုတ်ကုန်မဆုံးဘူးမပြီးမချင်းတခါလဲကြိုးစားအားထုတ်နေတာရှေ့ကတိုးတယ်နောက်ပြန်မဆုံးဘူးအဲ့ဒါအတ္တံပြေရဏမတွန်းဆုတ်တော့နေရတဲ့ယောဂီပုဂ္ဂိုလ်မှသင်တယ်တဲ့ဒါလေးကိုသောမုတ်လေးဒီမှာပေးထားပါတယ်အဲဆိုရမယ်ဆိုရင်ရှင်သားကြောင့်ပြောကြတယ်အများကြီးရှိတယ်ကြောင်းရာပြုလို့အာထုတတ်သည်စိတ်အားတည်ရအာပေရသည် မဆုံးနှစ်ပဲစိတ်ဆွဲပါမည်ဝိရိယမှကြဖို့စဉ်မည်သောသားမှာကြောင်းကြပြုလို့ ကြောင့်ပဲဟောရမှာအဲဒီဝိရိယမှာလက္ခဏာတရားကိုပေါ့လေလက္ခဏာဆိုတာကြောင်းညာပြုလို့အထုတာပဲကြောင်းညာစိုက်တာအထုတာဒါလုံးလောက်ဝိရိယပဲဝိရိယဆိုတာပဲဝိရိယကတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်အကုသိုလ်ဘက်ကလည်းပဲအကုသိုလ်ကြီးတွေတောက်ပြီးအထုံနေတယ်သူလည်းဝိရိယပါပဲအကုသိုလ်ဝိရိယလည်းရှိတယ်ဒါနသီလအစရှိတော့ကုသိုလ်ကောင်းမှုတွေအထုံနေတာကုသိုလ်ဝိရိယဟိုဘာဝနာကျွတ်မှတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းမှနောက်ကတွန်းပြီးနေတော့ အဲမှားလိုက်မှားလိုက်ကျူးလိုက်ကျူးလိုက်မလျှော့နဲ့မလျှော့နဲ့တခါလဲနောက်ကနေတွန်းပေးနေတယ်အဲဒီလိုကြောင်းကြဆိုင်နေတဲ့သဘောအားထုတ်နေတဲ့သဘောအချက်တိုင်းချက်တိုင်းပါယောဂီပုဂ္ဂိုလ်ကကိုသင်ကြားနေတာပဲဒီအာထုအာထုမှုလေးကအာထုတဲ့သဘောလေးကသင်ကြားနေအဲ့ဒါဝိရိယရဲ့လက္ခဏာပဲကြောင်းကြပြုလို့အာထုတတ်ပြီးစိတ်အားတည်ရအားပေးရပြီးစိတ်အားတခါတည်းစိတ်အားမလျော့အောင်လို့အားပေးနေတဲ့သဘောပဲလူနှစ်ယောက်ဟာ တယောက်ကစိတ်အားလျော့လာရင်တယောက်ကနေပြီးတော့ဟာဒုက္ခဒုက္ခဘာမှအားလျော့ရမရှိဘူးနီးပြီးပြန်ဖြစ်တော့မှပြီးတော့မှစသည်တယ်ပြီးတော့အားပေးတယ်လို့ပြောတယ်အဲဒီလိုပဲဒီဝိရိယကတခါတည်းစိတ်စိတ်သိတွေကိုအားမငယ်ရအောင်လို့သူကအားပေးနေတဲ့သဘောကိုတစ်ခါကနေပြီးတွန့်ပေးနေတဲ့သဘောရှိတယ်အဲဒါလည်းသင်ကြားပါတယ်ဒါအသာသူကရတာခေါ်တယ်သူ့အလုပ်ပဲဝိရိယကသူ့သားအလုပ်နေတာပဲသူ့အလုပ်ကအားပေးနေတာမဆုံးနဲ့မကြော့နဲ့အားထုတ်လိုက်အားထုတ်ရင်ပြည့်မဲ့သူကဒီကနေပြီးတော့အားပေးအဲ ယောဂီပုဂ္ဂိုလ်ညာနဲ့ပြီးတော့ဘယ်နဲ့တင်တော့ဆိုတော့မဆုံးနေတဲ့နေရာနဲ့တင်တယ်တဲ့ဝိရိယဟာသူလေးကတော့ဇုရိယအတင်းပြည့်လာတိုးတဲ့သဘောနောက်ပြန်မဆုံးတဲ့သဘောလေးပဲလို့ဒီလိုယောဂီပုဂ္ဂိုလ်ညာနဲ့သင်ကြားတယ်။ဒါကအမှန်တရားတဲ့တရားတွေပါဒါကတော့တရားထုတ်လို့ရှိရင်သင်ကြားတယ်တရားမထုတ်တဲ့ပုဂ္ဂိုလ်တွေလည်းစဉ်းစားလိုက်ရင်ကိုလုံးတဲ့လူကြီးတွေမှာအဲဒီဝိရိယလေးဟာအဲဒီလိုအထုတ်နေတဲ့သဘောတင်တယ်။သိအားစိတ်ကိုအတက်အောင်အားပေးနေတဲ့သဘောလေးလည်းပဲသူ့လက်သူ့တဲ့သဘောတတ္တိလေးလည်းသင်ကြားတယ်။ဒါတော့ နောက်မဆုတ်တဲ့သဘောလေးနဲ့သူသင်ကြားတာပဲသူကဒါယောဂီမဟုတ်လေသင်ကြားပါလေယောဂီမှာတော့မှတ်တိုင်းမှတ်တိုင်းသူကသင်ကြားနေအဲ့ဒါဝိရိယသမုစဉ်ခေါ်ဒါပဲဒါလည်းဘယ်ကစဖြစ်တော့ဆိုရင်ဝိရိယပြညာကစဖြစ်တာအဲစောစောတိုင်းကလည်းဝိရိယဆိုတာရှိတာပေါ့တရားမထုတ်ခင်ကတော့ရှိနေသေးတာပဲမှတ်တိုင်းမှလည်းဘယ်ကမျိုးရှိပါလဲဒါပေမဲ့အဲ့ဒါကိုဘုဇင်နဲ့စင်းမသွင်းသေးဘူးရရာဇာဘုဇင်နဲ့ဘယ်ကြမှာစင်းသွင်းလို့ဆိုတော့ဝိရိယပြညာကြမှာစင်းသွင်းဘာလို့လဲဆိုတော့အဲ့ဒီကြမှာဒီဘောဓိ သစ္စာလေးပါးတရားကအဲ့ဒီကြမကောင်းလို့သိတာကိုဒါကြောင့်မို့သစ္စာလေးပါးကိုသိသူဤအကြောင်းအင်္ဂါကိုဘုဇင်ခေါ်ပြီးဆိုဥဒိယပြန်ညာကစာပြီးသူတိုင်းသူတိုင်းသစ္စာလေးပါးကိုသိတဲ့ပုဂ္ဂိုလ်ဖြစ်ဖို့ရအကြောင်းဟာဒီဝိရိယတစ်ပါးပါသစ္စာလေးပါးသိမှုဤအစိပ်ပိုင်းအင်္ဂါဟာဒီဝိရိယတစ်ပါးပါတယ်အဲကြောင့်သူဘုဇင်လို့ခေါ်တယ်တဲ့အဲဒီဘုဇင်ဒီချင်းအကြောင်းဟာလည်းပဲအာရမ္ဗဒနေကမဒပရကမဒဆိုတာရှိတယ်တဲ့ အာရမထအနေကမထအယုံသထဗုဒ္ဓသာသနေဗုဒ္ဓသာသနေမြတ်စွာဘုရား၏သာသနာတော်၌အာရမထအစပြုအထုတ်ကြပါကုန်သောအမထောရတဲ့ပုဂ္ဂိုလ်စပြီးအထုတ်ပါတယ်မြတ်စွာဘုရားဩဝါဒပေးအဲအမထောရတဲ့ပုဂ္ဂိုလ်တွေစဉ်းစားကြည့်ပါလေငါတို့မစရသေးဘူးမြတ်စွာဘုရားဟောတဲ့နဲ့စရအောင်ပါတော့အစကိုအမထောရသေးဘူးဟုတ်လားစပါတဲ့အစပြုအထုတ်ပါတယ်နေကမထပြင်းမှု ရင်းရင်မူလည်းတမလွတ်ကင်းထမြောင်အားထုတ်ကြပါကုန်လောစပြီးအားထုတ်ရုံနဲ့ပြီးပြီလားဆိုမပြီးသေးဘူးတဲ့မပြင်းမကြီးပဲနဲ့ကိုတခါတည်းအမှတ်ကလေးတွေနဲ့အားထုတ်မှုလေးတွေနဲ့ပြောပြီးတော့အမှတ်တွေကောင်းပြီးတော့နေအောင်အားထုတ်ပါအားထုတ်ပါသာတော့တရားရတာမပေါ်သေးတော့တဲမပြောနေဘူးေတော်တော်နဲ့အမကမတိုးတက်လို့ရှိရင်ပြင်းနေပြင်းတတ်တယ်။ပဋ္ဌာန်းကျောင်းကထွက်ချင်တဲ့စိတ်တွေလည်းဖြစ်တတ်တယ်။အဲ့ဒါမျိုးတွေလွန်မြောက်သွားတာတို့ရတယ်။အရုပ်ကသာမှသူတို့ပြန်လာကြမယ်။ဒါကြပြင်းလိုက်ရင်ပြင်းတယ်မှလိုက်ရရင်သူပယ်လိုက်ရင်စိတ်တိုးသွားလိုက်ရင်သာ တော့ကြရင်ပြောသလိုဖြစ်လာရင်တော့ကြရင်ပြင်းလာကြရင်အပြားတွေမှားရတာပဲကျန်တာဆန္ဒမှားရတာပဲအဲ့ဒီရင်းရင်မှုအစရှိတော့အမှန်မကောင်းတဲ့သဘောတွေလွန်မြောက်သွားအောင်အားထုတ်လိုက်ပါလေအာရမဏနိကမတာခေါ်တယ်အဲလွန်မြောက်သွားပြီအမှတ်တတော်ချင်းကောင်းတယ်ဥရိယပြညာရစီတော့ကောင်းတယ်အဲ့ဒီကနေကောင်းတယ်ကောင်းတာတော့တော်ဗလားဆိုမတော်သေးဘူးပရကမထအဆင့်ဆင့်အားထုတ်ပါကုန်တော့อืมအာရမဏနိကမထယုံစထယုံစထမပြမစဲအမြဲအားထုတ်ကြပါကုန်တော့ ကိုလိုတဲ့ပန်းနိုင်မရောက်မချင်းအထုတ်တဲ့ဟုတ်လားအခုကိုရင်းရလို့ပေါ့အဲအပြစ်တိုင်တဲ့ပုဂ္ဂိုလ်တွေအဲဒီတင်တာနှစ်ယောက်ဖြစ်စေသုံးလေးယောက်ဖြစ်စေပြန်ပြီးတော့ပြေးကြတော့ပထမတော့ညီလူညာတို့သွားကြမှာကျွန်းနောက်ကြလာလဲရှိနေမယ်အဲ့ဒါဟိုရှိရှိကလွန်နေတဲ့ပုဂ္ဂိုလ်တွေမိအောင်လိုက်ရမယ်မိအောင်နဲ့တော်ဗလားမိအောင်နဲ့မပြီးလွန်အောင်လို့သွားမယ်လွန်ရင်တော်ဗလားလွန်လို့ရတယ်လို့ဖြစ်သေးဘူးပန်းနိုင်ရအောင်သွားမှဖြစ်မှာပန်းနိုင်ရအောင်ကျုံးမှာပဲအဲ့ဒါလိုပဲတခါလဲ အချင်းမှုလည်းတန်းကလွတ်ပြီးမှလို့တော့ကောင်းပြီဆိုပြီးတော့သက်သာရမနေနဲ့ဟုတ်နဲ့လမ်းဆုံးပန်းနဲ့ရောက်အောင်လို့အရိယာမေဖို့ရောက်အောင်အားထုတ်ပြီးတော့သွားပါတဲ့မပြတ်မပြတ်အားထုတ်သွားပါတော့အာရမ္ဘဒအစအားထုတ်ဖို့အဲနေကမဒပြင်းပြမှုစရှိတော့ကိလေသာလည်းကလွတ်မြောက်သွားအောင်အားထုတ်ဖို့ဒုတိယအဆင့်အဲဒီကနေပရကမဒဆိုတာကတော့နိဗ္ဗာန်ရောက်တဲ့တိုင်အောင်ပေါ့ပြည့်စုံသွားအရိယာမေဖို့နိဗ္ဗာန်ရောက်တဲ့တိုင်အောင်လို့လမ်းဆုံးရောက်အောင်လို့မပြတ်မပြတ်အားထုတ်သွားပါတဲ့အဆင့်လေး၃ဆင့်ရှိတယ်အဲဒီအဆင့်၃ဆင့်ကို ဖြစ်အောင်လို့ယောနိသမတိကနှလုံးသွင်းလေးရှိတယ်တဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒါပဲယောနိသမတိကရနဲ့တရားနာနာကြအာထုတ်ခြင်းလို့အဲတရားနာပြီးတဲ့အခါအာထုတ်မယ်သူတို့မစသေးဘူးမစသေးတဲ့ပုဂ္ဂိုလ်ကစပြီးအာထုတ်မယ်နှလုံးသွင်းယောနိသမတိကရခေါ်စပြီးအာထုတ်တဲ့ပုဂ္ဂိုလ်ကလည်းတုံးတယ်ပြင်းမှုစရှိသောကိလေသာတွေကမကင်းသေးဘူးအမှတ်ကောင်းအောင်တခါဥရိယပညာစပြီးအကောင်းတွေရောက်သွားအောင်တို့အာထုတ်မယ်အာနိကမတာရောက်အာထုတ်ွယ်ယောနိသမတိကရတဲ့ မိဂမာရာဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေကလည်းမှတ်တော့ကောင်းနေပြီဒါပေမဲ့လို့တော့လူလာတဲ့ပန်းနိုင်တော့မရောက်သေးဘူးအဲဒီရောက်မှတော့ဟောဟိုမှာဟောဇာမီဒကမတယောက်ဟောမှာရောက်နေဟောအမှန်ဝိရိယကောင်းတယ်သူကသူကတခါတဲ့အကုန်လုံးကိစ္စတွေပြီးအောင်တခါတဲ့အားထုတ်နေတာလေဟိုမှာမပြီးနိုင်လို့လေသူညာလေးတယ်ဆိုပြီးအမှတ်ကသူကောင်းပါလေအမှန်ကောင်းပါလေလားအဲ့ဒါသူကအဲကိစ္စတွေမပြီးနိုင်လို့တဲ့မနေ့ကမှာဥတင်ကယောဂီဥတင်ကဝိသင်ဥတင်ကညာဥတင်ကသူကအောက်ဆောင်ပြီးခေါ်လာတယ်ညပြောတယ် နောက်ညာမလေးပါဘူးလို့ခွန်ကြီးညပြောတယ်မလေးလည်းမလေးပါဘူးသူကတဲ့တော်တော်မှတ်ကောင်းတယ်အဲ့ဒါသူကတခါတည်းပြီးနေတာကိုပြီးအောင်အထုတ်ကျင်တာအဲ့ဒီလိုပြီးအောင်အထုတ်မယ်ပြည့်စုံအထုတ်မယ်ဆိုတဲ့စိတ်ကလေးကဒါလည်းယောနိသမတိကာရလေးပဲအဲ့ဒီယောနိသမတိကာရလေးရှိနေလို့ဒါအထုတ်ဖြစ်တာယောနိသမတိကာရရှိတဲ့ပုဂ္ဂိုလ်ရဲ့ဒီမှာအာမထုတ်ရသေးဘူးဆိုတဲ့ပုဂ္ဂိုလ်ကလည်းအထုတ်အထုတ်စဖြစ်အောင်လို့လာပြီးအထုတ်ကြတယ်တားနိုင်လို့ရှိရင်တချို့သိမအားတာတွေကနေပြီး သုံးလေးရက်ဖြစ်စေလာပြီးဖြုတ်ဖြုတ်ဆိုလာပြီးအားထုတ်ကြတာရှိသေးတာကိုကိုအိမ်ကမအားတော့အားလာတဲ့ချိန်လေးခွင့်ယူပြီးတော့လာအားထုတ်ကြအားထုတ်စားလေးပြောင်းလာအားထုတ်ကြအားထုတ်စားလေးဖြစ်ပြီးတော့လည်းပဲအမှားကောင်းတဲ့နေရာရောက်အောင်လို့ကြိုးကြိုးစားအားထုတ်ကြမှားကောင်းတဲ့နေရာရောက်သွားတော့လည်းပဲလမ်းလုံးကားလုံးရအောင်ဒီမှာတော့ဒီမှာညာစင်တရားနာရအောင်ဆိုညာစင်တရားနာတော့ပြီးတော့လောက်အားထုတ်ရင်တော်တော်ကောင်းနေပါပြီအဲဒီလောက်အားထုတ်အောင်အဲဒီလောက်ဖြစ်အောင်ဆိုအားထုတ်ကြတယ်အဲဒီကပြီးတော့ရှေ့တော့အားထုတ်ကြတယ်တော့ရှင်းသေးတာပဲဒါတချို့ကလည်းအဲဒီမှာရှေ့ကိုလည်းကောင်းတဲ့ကောင်းပြည့်စုံတဲ့ပြည့်စုံအားထုတ်ရသေးတာပဲ အဲ့ဒီယောနိနာမတိကာရအရေးကြီးတယ်တဲ့ဒီယောနိနာမတိကာရရှိတဲ့ပုဂ္ဂိုလ်တွေမှာဒီဝိရိယသာမို့စဉ်အာထုံမှုဖြစ်တာပဲတဲ့အဲယောနိနာမတိကာရပဲသူကမရှိဘူးစပြီးအာထုံမယ်ဆိုတဲ့နှလုံးသွင်းကိုမရှိဘူးဘယ်ဒီအောင်မရှိတော့ဆိုတော့စပြီးအာထုံတရားနာသွားအောင်မယ်ဆိုတဲ့စိတ်ကိုအဲ့ဒါကိုမရှိဘူးဘယ်ဖြစ်တော့မလဲဝိရိယမဖြစ်ဘူးအဲ့ဒါကြောင့်အဲ့ဒီယောနိနာမတိကာရဟာဝိရိယသာမို့စဉ်ပြင်းကြောင်းမယ်လို့ညဆရာဘုရားကအကျဉ်းချုပ်ကိုတခုတည်းဟောထားပါတယ် အထာရဆရာက7ပါးတဲ့အဲ့ဒီ7ပါးတွေကိုဆောင်ဖို့တယ်နော်အဲ့ဒီပေးထားတယ်ဒီမှာအပေသေးဆင်ញင်အာနိသင်လမ်းစဉ်อยู่ဒီပါအဲ့ဒီဆိုပြီးတော့ဘုန်းကြီးကပြောမယ်အပေသေးဆင်ញင်အာနိသင်လမ်းစဉ်อยู่ဒီပါပါကြို့တုံ့ပြန်ညံ့မွေကံ ရှုရံမြတ်စရာပါဠိမျိုးတော်ရှင်သုံးပေါ်ရှုမြော်ဆင်ញင်မှာရှင်သူကိုခြင်းဝဲကောင်းရှင်သို့တွင်သိညွရာဝီရိပွားယံသရတံထုတ်ပြန်သကထာ မန်ကောင်းတယ်ပြောတာတရားထုတ်တဲ့ပုဂ္ဂိုလ်တွေသိပြီးတော့ကောင်းတယ်အာမထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲတရားမှန်ကောင်းပါတယ်ဗျာတော့ဒီတော်တော်လေးလေးပဲဟောတော့ဟောရတယ်နော်ဒီတော့ရကောင်းပါရဲ့ဟောကြတယ်လည်းအများကြီးအာပေအာပေရပဲနတ်ကိုကောင်းတယ်ဝိရတမုန်လည်းအားတော့အပေသေးဆင်ညာပါရပယပစ္စခဏတာအပေသေးကိုဆင်ញင်းပြီးအဖြစ်ကလည်းပဲအကြောင်းတစ်ပါးပဲအာနိတသာဓကာဝိတာအကျိုးအာနိသင်ကိုမြင်လာကလည်းအကြောင်းတစ်ပါးပဲ ပဲဆင်ခြင်အာနိသင်ဂမနဝိသိပစ္စောခဏတာမိမိသွားနေသောလမ်းစဉ်ကိုဆင်ခြင်ခြင်းအဲကိုသွားနေကိုအားထုတ်နေတဲ့လမ်းစဉ်ကိုဆင်ခြင်ခြင်းတဲ့ဒါသုံးသုံးပိုက်ကောနော်နောက်ဟာတွေလည်းပဲတစ်ပြေးပြေးတစ်ခွင်းတစ်ခွင်းချင်းပြောအဲဒါအပေဘေးကိုဆင်ခြင်ရမယ်တဲ့ဝိရိယညော့နေလို့ရှိရင်ပေါ့အဲ့ဒါဝိရိယကတရားထုတ်ခြင်းနဲ့စိတ်မရှိသေးဘူးဆိုရင်ဘယ်ပြေးဆင်ခြင်မှာတဲ့ အာထုတ်နေတဲ့ပုဂ္ဂိုလ်တွေကလည်းအာထုတ်ရင်အာထုတ်ရင်ဝိရိယရော့နေပဲပဲဆင်ခြင်ပါမရော့တဲ့ခါတော့ဆင်ခြင်မှုမလိုပါဘူးမလိုဘူးဆိုရော့မှလိုရတယ်လားဝိရိယလုံးနေတဲ့ခါမှာဝိရိယရော့ဝိရိယအစရပိတ်ကောင်းနေတဲ့ပုဂ္ဂိုလ်ဒါသာမလိုပါဘူးဒါသာလို့လို့ဝိရိယတွေပိတ်လွန်တိုင်းအဲ့ဒါပြည့်တယ်ဆိုတာဝိရိယချော့ချော့တာတဲ့ပုဂ္ဂိုလ်တွေချော့ခင်းရသေးတယ်အဲဝိရိယကရော့နေတဲ့ခါမှာရာအထုတ်လို့တဲ့စိတ်ဆန္ဒမရှိဘူးအာမထုတ်ခြင်းမူပြင်းတယ်ဆိုရင်ပဲပဲဆင်ခြင်ပါတဲ့ လူတွေကဘေးဘေးရှိမှလည်းကြောက်တယ်ဘေးမရှိရင်မကြောက်ဘူးဘေးလည်းပဲမြင်မှအမှုမဲ့မမဲ့နေတော့ဘာမှကြောက်စရာမရှိဘူးလို့အောင်းမိနေကြတာကိုကြောက်စရာတွေကရှိတယ်ဘယ်ချိန်သေးမလဲဘယ်သူမှမသိဘူးနော်ဘယ်သူမှမသိဘူးဟိုဒီကန်းဒီမှာဒီကန်းဒီမှာမေကွန်းလေးပုတ်ထဲမှာပါတယ် ရကနေမှမေးရကနေမှလေးရက်ောက်ကလေးတွေရောက်ပြီးတော့သူ့ဖေကြီးရက်ောက်ကလေးတွေသွားပြီးတော့ပို့မယ်လို့ဆရာကရနဲ့လာသူကလည်းပဲလွန်ခဲ့တဲ့3နှစ်လောက်ကတည်းကစပြီးဆရာဆုံးမဩဝါဒယူပြီးတော့မရဏနုပတိကမ္မထံပွားများနေအဲတရားတော်ပရိသနာကပဲသူကဖြတ်သွားတယ်မြတ်စွာဘုရားကလည်းသူ့တရားဟောဝယ်သူ့အတွက်ကိုယ်တမင်းတွေကလာရတယ်ဘာဝတိကနေပြီးအာလဝီမြို့အာလဝီဆိုတာကအလာဘလို့ခေါ်တဲ့နေရာဌာနပေါ့အဲဒီကိုလာရတယ်တော်တော်ဝေးပါတယ်အဲဒီမှာ သူမယညကမိမလေးကလည်းမလာသေးတာညဆောဘုရားတရားမဟုတ်ဘူးညဆောဘုရားတရားဟောလို့ရှိရင်တရားနာတဲ့ပုဂ္ဂိုလ်တွေကအကျိုးရှိမှဟောတယ်အလကားမဟုတ်ဘူးအေးသစ္စာလေးပါးတရားပြီးကျွမ်းမဲ့ပုဂ္ဂိုလ်တွေဟောမှကျွမ်းမဲ့ပုဂ္ဂိုလ်တွေရှိမှဟောတာများဘယ်လိုမှမဟုတ်ရင်အပြင်းဆုံးတရဏဂုံသီလဒီမဲ့ပုဂ္ဂိုလ်အကျိုးဒီလိုရှိအောင်မှဘာမှအကျိုးမရှိဘဲနဲ့ဆိုရင်နာကောင်းလုံတော့မဟုတ်ဘူးဗျာ အဲ့ဒါအခုအရေးကြီးတာကတော့အဲ့ဒီမြကနိမလေးတရားတို့ရမယ်အရေးကိုမြင်တယ်ဒီခါမှမရလို့ရှိရင်လည်းသူကလည်းပဲသူကံကလည်းပဲဟိုသေဖို့အချင်းကလည်းနီးနေဒါကြောင့်မို့အရေးကြီးလို့မြတ်စွာဘုရားနေမှာတရားလာပြီးတော့ဟောတာကိုအဲ့ဒါဒီမျိုးသမီးကဒီမျိုးသမီးကသူကသူ့ဖေကမှာလဲရက်ဖောက်ကလေးရောက်ပြီးသူ့ဖေရကန်းရေရဌာနကိုသွားပြီးတော့ကိုယ့်ရဲ့ရက်ဖောက်ချင်းလေးနဲ့အဲပရိသတ်ဆွန်ဖျားနေပြီးတော့လာတော့ မြတ်စွာဘုရားကြည့်လိုက်တော့လည်းမြတ်စွာဘုရားဒီသူလာပြီးဘုရားကနေပြီးယူသူတွေပဲကြော့ပြီးတော့ရပ်တည်ပြီးတော့နေတော့ကမြတ်စွာဘုရားမေးတော်မူတာကောလူငယ်မှာဘယ်ကလာသလဲကုတော်အာဂစ္စတိဘယ်ကလာသလဲလို့မေးတော့နာဇာနာမိဘာနေမသိပါဗျာကိုယ်င်ကစ္စတိဘယ်ပါမလို့လဲလို့နာဇာနာမိဘာနေမသိပါဗျာတဲ့ သူကအိမ်ကလာတာပဲအိမ်ကလာတယ်လည်းမပြောဘူးသွားမှလည်းသူရကန်းယုံဌာနသွားမှဒါလည်းမပြောဘူးနာဇာနာနေမသိပါဘူးလို့ပြောတာကိုနာဇာနာတိနာဇာနာတိတကိညီအဲစေတနီသူငယ်မနေမသိဘူးလားလို့ဇာနာမိဘာနဲ့သိပါလိမ့်ဗျာဇာနာတိသခင်နေသိရလားလို့မေးတာနာဇာနာမိဘာနဲ့မသိပါဖေရတယ်သူကပြောင်းမြန်တယ်ဉာဏပရိစ္ဆေတရား သတင်းပြုလိုက်စိတ်ထဲမှာအဲသဘောမကျပဲသူကဒီလိုဒီလိုပြောကြတယ်ကလေးမလေးကောင်းပါလိမ့်ဟာနဲ့မဟုတ်တာတွေကြောက်ပြောနေပါတယ်မြတ်စွာဘုရားကြီးအမှန်ယုံကြည်လေးများဥစ္စာကြီးဘယ်ကလာတယ်လဲဆိုအင်္ဂလာလာပြောလိုက်ရောပေါ့တတိတော်မှာအင်္ဂလာလဲဘယ်သားမလို့လဲရကိုင်းအောင်ကောင်းလို့ပြောရောပေါ့သူကသူသွားတဲ့ဥစ္စာသူသိလားဘယ်နာသာလာရင်မသိပါတော့နော်မသိဘူးလားမေးတော့လဲသူသိတယ်လို့ပြောကြတယ်သိသလားမေးတော့လဲမသိဘူးပြောရဘာတွေပြောနေမှမသိဘူးဆိုပြီးတော့ အပြစ်တင်ကြကဲရကြတာကိုဒီတော့မြတ်စွာဘုရားငင်မာလေးတဲ့နင်ငါဘယ်ကလာတယ်လို့မေးတယ်တဲ့ဘယ်ကလာတယ်လို့မေးတော့ညမသိပါဘူးဘုရားတို့ရှိတယ်ဘာကိုကြီးပဲပြီးတော့တင်ရှိတယ်လဲတဲ့ဆိုတော့ငင်မာလေးကပြန်လျှောက်တယ်မြတ်စွာဘုရားတဲ့တတိတော်အိမ်ကလာတယ်ဆိုတာကတော့ဒါတော့ဘာမှနည်းနည်းတော့မဟုတ်ပါဘူးတဲ့လူလည်းလူလည်းသိနေတာပဲမြတ်စွာဘုရား ဘုရားကိုယ်တော်မြတ်ကြီးကအိမ်ကလာတာတော့လည်းမေးကြမဟုတ်ဘူးလို့ထင်ပါတယ်ဘုရားဆိုတာအကျိုးမရှိတဲ့စကားမပြောဘူးဆိုတော့လည်းပဲဗမာထုံးတာကတော့ဘယ်ကလာတယ်လဲအိမ်ကလာတဲ့ဒါကသူကနှုတ်ဆက်စကားဖြစ်နေဒိဋ္ဌိရှိသာသာကြားတဲ့နေရာနဲ့ဆိုရင်ခုကလာတယ်ကျနိုင်ငံကချုပ်ပုဂ္ဂိုလ်တွေနေရာချင်းဘယ်ကလာတယ်လဲလို့မေးတာဘာမှအဓိပ္ပာယ်မရှိဘူးဗမာမှာတော့အဓိပ္ပာယ်ရှိတယ်အဲဘုရားအနေနဲ့တော့သူကအဓိပ္ပာယ်မရှိဘူးလို့သူကယူဆတယ်မြတ်စွာဘုရားအိမ်ကလာတာတော့မေးကြမဟုတ်ဘူး မေးတာကတော့ဘာလဲဆိုရင်ဘယ်ဘဝကလာတယ်မေးတာပဲတကူသဘောပေါက်အဲ့ဒါကတော့အပြီးခဲ့တဲ့ဥစ္စာအရေးကြီးဘယ်ဘဝလာတယ်ဆိုတဲ့ဒီတော့ဘယ်ဘဝလာတယ်ဆိုတာမသိဘူးမသိလို့တတိတော့မသိရဘုရားလည်းရှောက်တယ်အဲ့ဆိုဘုရားဘာလို့ဘုရားကြီးရဲ့ချက်ကလည်းဒါပဲအင်္ဂါလာတဲ့ဥစ္စာကိုဘုရားဘုရားကြီးတယ်မြတ်စွာဘုရားဘယ်မေးလို့ကောင်းမယ်ဟုတ်လား တရားလာတာနဲ့ဘယ်ပါမလို့လဲဘယ်ကံယုံပါမလို့ဥစ္စာတွေမေးကြပဲမဟုတ်တဲ့ဥစ္စာပဲဒါဒီနဲ့တဲ့ဥစ္စာမဟုတ်ဘဲနဲ့အာမေးဖို့ကမလိုဘူးအဲဒီကလေးမှလည်းသူကသဘောပေါက်တယ်အဲဒါကြောင့်ဘယ်ဘဝကလာကြလဲသင်ပြားကမြတ်စွာဘုရားမေးတယ်တပည့်တော်ယူဆပါတယ်ဒါကြောင့်တပည့်တော်ကလည်းမသိမသိတော့မသိပါဘုရားလည်းဖြေပါတယ်လို့ဆိုတော့မြတ်စွာဘုရားဘာလို့အခါဘယ်ပါမလို့လဲလို့ဆိုတာလည်းပဲရခိုင်ယုံသွားမယ်ဆိုတာကလည်းပဲမြတ်စွာဘုရားမေးတဲ့စကားမဟုတ်ပါဘူးတဲ့ဥစ္စာဘာမှနည်းနည်းတဲ့ဥစ္စာမဟုတ်ဘူး အဲ့တော့ဒီဘကနေပြီးပါလို့ရှင်နေတယ်ဘုရားသွားမလဲလူဖြစ်မလားနတ်ဖြစ်မလားငရဲသွားမလားတိရစ္ဆာန်သွားမလားဒီလိုမေးတယ်လို့တပည့်တော်ကရှင်နေတယ်အဲ့ဒါဘယ်ဘုရားသွားမလဲဆိုတော့တပည့်တော်ကလည်းသိကြကြမသိမသိလို့တော့မသိတော့ဘုရားလည်းဖြေပါတယ်ဆိုတော့ဟောသာဓုခေါ်တယ်ဆိုတော့อืมအဲ့ဒါမသိရလားတော့နင်မသိဘူးလားလို့မေးကြတော့အဲ့ဒါမသိဘူးလားမေးတာကတော့တတိတော်ကလည်းမရဏလုပ္ပတိကပ္ပံပွားများတယ်ဘယ်ရှင်သေးသေးရမယ်သေးရမယ်ဆိုတာအများအားလုံးသွင်းသိနေသွားတယ်တတိတော်ကသိတယ် သိရမယ်ဆိုနည်းမသိဘူးလားလို့မြတ်စွာဘုရားမေးတယ်ပြီးတော့ယူချရဲတယ်ပြီးတော့ပြီးတဲ့ပြီပါလေဒီနေ့ကျသိမှာပဲသိမှာပဲကြီးကြီးငယ်ငယ်အကြောင်းကြီးတဲ့ဒီနေ့တစ်ချိန်ကျသိမှာပဲဆိုတော့အဲ့ဒါတတိယအဲ့ဒါကြည့်ရင်လည်းကြည့်ရတယ်ဘုရားလည်းတတိယရှိတာပါပဲဆိုတော့မြတ်စွာဘုရားတာလေးပေါ့အဲနေကြည့်ရလားလို့မေးကြတယ်အဲ့ဒါအရင်ဘယ်စိတ်ဒီမှာလို့ကြည့်ကြရပြီးတာဟုတ်တယ်လားလို့မေးတယ်ပြီးတော့ယူချရဲတယ်အဲ့ဒါတတိယကြည့်ကြရတာမသိဘူးတဲ့ဘယ်ရှင်သိရမယ်ဆိုတော့သိမယ်ဆိုတော့သိတယ်ဘယ်ရှင်သိရမယ်ဆိုတော့မသိဘူး ဟုတ်လား အခုလူတွေကကြာချင်းရပြီပေါ့ဒီတိုင်းနဲ့ဒီနေ့ကြာချင်းလဲဆိုတာတော့ဒါကဘယ်မှညှင်းလုံးပြေဒီရမှာဘာလို့လဲလို့ကိုဟိုဒီပွားလေးဘာညာလေးကြာကြီးနေတယ်အကုန်လုံးကြေးကုန်ရပြီအခုအရိုးတော်ဆွေးဘာမှမရှိတော့ဘူးဟုတ်လားအဲ့တော့အရှိတိတဲ့လူတွေလည်းပြေးမှာအခုဆိုင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးဘုန်းကြီးတွေပါလေအကုန်တနည်းကြပြေးမှာပဲကြာရိုးရိုးတော်ရှိမှာမဟုတ်ဘာမှရှိမှာမဟုတ်ဘူးအဲဒီခုသိရရှိအဲ့တော့ပြေးမှာကတော့ပြေးရဒုက္ခလည်း ဘယ်ချိန်ပြရမယ်နေ့ပြရမယ်ညပြရမယ်ဆိုတာရိတာကတော့မသိနိုင်ဘူးမသိနိုင်ဘူးဆိုတာအာဝဇ္ဇမနာကောင်းတဲ့ဒီရင်တရားများဒီရင်ကပြုတ်ပြတဲ့ပြီးသွားတာပဲအာဝဇ္ဇမနာကောင်းယောဂဝေဒနာအကြီးကျယ်ဖြစ်ပြီးတွေ့တာကတော့သိအာဝဇ္ဇမချုပ်ပြုံးနေပြုံးနေပြီးတော့လည်းအနာအာဝဇ္ဇကောင်းကြောက်ကြကောင်းတယ်အဲ့ဒါဘယ်တင်တရားမယ်ဆိုတာဒီတော့ကမသိဘူးတဲ့မသိလို့မသိပါဖျားလို့ဖြစ်တယ်မြတ်စွာဘုရားသာဓုခေါ်တယ်အဲ့ဒီအပိုက်လေးပိုက်ထဲမှာလေအရေးကြီးတာကတော့ဘယ်ဘဝလာလဲဆိုတာမသိတာထားပါဘူးနော်ဒါ ဘယ်ချင်းသိဘယ်ချင်းသိရမယ်ဆိုတာအဲ့ဒါကအရေးကြီးတယ်သိနေဆိုတာကအရေးကြီးတယ်သိပြီးတော့ဘယ်ပါ့မလဲဒါကအရေးကြီးတယ်ဒါသိနေတယ်ဒီမှာလည်းပဲတဏှိကြဒီမှာဘယ်ချင်းပြရမယ်ဆိုတာလည်းမသိကြဘူးအသက်ငယ်ကောဆိုပြီးတော့လည်းသိကြတာမဟုတ်တကြီးတယ်လည်းပဲဒီကျမသေးတာသူကကျမနေလည်းပဲဂျုံနဲ့ပြင်းသေးတာမကျမလို့ဒီဒီကိုလည်းတက်ကြည့်နေပြင်းနေတာသူကအချက်ကြီးဟုတ်လား အကုန်လုံးကိုယ့်အရာထဲမှာလာကြောက်ကြည့်ကြပြီတော့ဒီလိုအရေးအများကြီးပဲသိချင်းဒုက္ခနဲ့ဒုက္ခနဲ့သိတယ်အဲ့တော့ဒီမှာပဲဒီမှာမသိဘူးတဲ့သိပြီးရင်ဘယ်သွားမလဲဒါအရေးကြီးဆုံးပါပဲအဲ့ဒါခက်ဆုံးပဲဒုက္ခသိပြီးရင်ဘယ်သွားမလဲခက်တယ်ဒုက္ခအဲ့တော့သိပြီးရင်ဘယ်သွားမလဲကအရေးကြီးတော့သိပြီးရင်နတ်ပြည်သွားမယ်လူပြည်သွားမယ်ဒီလိုပြောနိုင်အောင်ပေါ့ကောင်းရသွားမယ်ပြောနိုင်အောင်အထုတ်ကြရတာရေးကြီးပါတယ်အဲ့ဒါရေးကြီးပါတယ် ကဲ၍သိပြီးလို့ရှိရင်ကိုယ်ကုသိုလ်ကောင်းမှုကမပြည့်စုံလို့အကြောင်းမရင်းလို့ငရဲကြသွားပါပြီရဲစွာကြတယ်လိုလိုလေးပဲဆိုဒီကနေ့မှာအကုသိုလ်ဇောတွေနဲ့ဇောပြီးတော့ပြေးသွားလို့ရှိရင်ဒါလည်းဒီကမျက်စီလေးမှိတ်ပြီးတော့သူရိစိတ်ကလေးကြိုက်တယ်ရုပ်ဆိုငရဲဦးတဲ့ရောက်တာရဲမိတွေညာညာနဲ့ငရဲမိတွေတောင်းလို့အဲ့ဒီမှာရောက်သွားတာအဲ့ဒီတော့ရောက်သွားတဲ့ပုံကိုယ်တွေလည်းအများကြီးပဲရှိနေတယ်အဲ့ဒီငရဲကောင်ရောက်နေတဲ့ခါကျ မြဲမြည်တုံးနဲ့လောင်းနေတဲ့ခါကာလကောဝိပဿနာတရားအားထုတ်လို့ရပါဦးမလားတဲ့မရဘူးအားထုတ်ခြင်းနဲ့လည်းမရဘူးအာအားထုတ်ခြင်းနဲ့လည်းမရဘူးမြတ်စွာဘုရားလက်ထက်ကာလလုံးကဝန်ရေဝရီဆိုတာရှိတယ်ရေဝရီရေဝရီဆိုတဲ့မျိုးသမီးရသူအရှင်လလကနေပြီးဘုရားကြီးတွေကငရဲခေါ်သွားတယ်လို့ဆိုတာကိုအဲခေါ်သွားတော့ငရဲငရဲမပြီးတော့သူက အဲငရဲပြီးချမယ်လို့ဆိုတော့ကြောက်ကြောက်ကြလုံးတော့တခါလေသူပြည်ပြန်ပို့ပါအောင်သူပြည်ရောက်လို့ရှိရင်ကုသိုလ်ကောင်းမှုတွေပြုပါမယ်။အောင်ကောင်းမှုနေပါတော့မယ်လို့မြင်းမြင့်ကိုယူပြီးတောင်းပါနဲ့တောင်းပါလို့ရတော့ကိုကြတော့အကုသိုလ်ကအကျိုးပေးနေ။အဲလိုပဲ။ငရဲတဲ့ရောက်နေတဲ့ခါကာလကြာငရဲရင်းနေလည်းရှိတယ်ငရဲရင်းကနှိမ့်ဆက်ခါနေရတဲ့ခါကာလတွေဒီသက်တာတွေမျိုးမျိုးတွေပါပဲအဲ့ဒါတွေတချက်ပြောမယ်ဆိုလို့ရှိရင်အချိန်ကသိနေရအောင်အဲ့ဒါတွေကဘုညာဒီကနေ့မပြောသေးပါဘူးဟုတ်လား။သူကအဲ့ဒါတွေပြောရင်အဲ့ဒါတွေကလည်းတနားရီလောက်ကြာတယ်လို့ငရဲအကြောင်းတွေတောက်ပြောနေတာလေ။ တော်ပါလိတူတူသူသူရုပ်ပဲတော်ပါလိသူငယ်မီးတဟုံးလောင်းနေခဲ့တော့ငယ်ရင်းကြီးကနှိမ့်ဆက်ပြီးတော့ဒီလက်ခါကာလတွေအဲဒီလိုခါကာလတွေမှာလူကြီးခဏသွားကျင်ပါပြီးတော့တယ်မြတ်စွာဘုရားတရားအားထုတ်ကျင်ပါပြီးတော့တယ်တော့တောင်းမှတော့ရဘူးခွင့်တောင်းလို့ရနိုင်မှာလေအခုနေတော့တရားထုတ်ကျင်ရတယ်ခုနေဘယ်လိုအလုံးမအားအနေနဲ့အားအောင်လို့လို့ဖြစ်ဖြစ်ပါလိမ့်မယ်ကိုတော့ဖြစ်ပါလိမ့်မယ်အဲတော့ ဒုက္ခ అను ဘဝနာကာလေးဆင်းရဲဒုက္ခတွေခံစားနေသောခါကာလ၌အဲဘာဝနာဘာဝနာဘာဝနာကာတော့ပြင်းခြင်းကနာတကမသွမ်းနိုင်ဘူးတဲ့ရမေဝကာလောဒီခုခါကာလသည်သာလင်ဘာဝနာကိုအထုပ်ဖို့ရအခါကာလပဲဒါလို့သိမြင်ရမယ်ဒါက ငရဲကိုငရဲဆိုတာကတော့မမြင်ဘူးထားပါအောင်လို့သူကမမြင်လို့အဲ့ဒါကတော့မမြင်လို့သူကငရဲမရှိဘူးလို့လည်းပြောရင်ပြောရတာမမြင်လို့ဘုန်းကြီးကဒါတွေအပြည့်မပြောတော့ပါဘူးသူတို့ပဲတိရစ္ဆာန်တွေကတော့မြင်ရတယ်တိရစ္ဆာန်ကိုရောက်နေတဲ့အခါကာလတွေတဲ့တိရစ္ဆာန်တွေတိရစ္ဆာန်တွေကငါဖြစ်ပြီးဒီကာလပိုက်ထဲမိညုံထဲမှာမိနေတဲ့ဒုက္ခတွေရောက်လာရရှိတယ်အဲငှက်ကလေးတွေဖြစ်ပြီးဒီကလာပိုက်ထဲမိချက်ဖြစ်ပြီးဒီကလာချက်ချင်းနဲ့ရောက်ပြီးတော့ကြာရရှိရဟုတ်လားအဲဒုက္ခရောက်တယ် အဝဲဖြစ်ပြီးတကလားလဲဝဲချာထဲမှာရောက်နေတဲ့ခါရှိတယ်အဲဒီလိုခါတွေအဲ့ဒါတွေတရားထုတ်ဖို့ရသူတို့အခွင့်ရပါဦးမလားတဲ့အဲရမယ်နွားဖြစ်ပြီးတော့နေတွဲဖြစ်ပြီးတော့နေလောကမှာနဖားကျိုးတွေနဲ့တက်ပြီးတော့လဲရင်းနဲ့ဖွန်နေနဲ့ယုံပြီးတော့နေရတာပဲအဲလူတွေကမြင်တာနဲ့ဗါလဲရိုက်နှက်ပြီးတကလားတချို့ကသိပြီးတော့ကျမ်းတယ်သိရိုက်နှက်တာပဲတကလားအဲမြင်တာပြမှာဟိုမျိုးကသိမပြီးဘူးတော့ကပုံကိုယ်တွေတော့ပြီးတယ် နေနာများမှာသူအကလေးတွေထည့်တာတွေလေအဲ့ဒါတွေချွန်းနေထိုးတာပေါ့နှကြောက်ကြကောင်းတယ်နွားကပြောလည်းမပြောနိုင်ဘူးခုမှနေမကောင်းရင်လည်းနေမကောင်းနေတယ်နွားကတော့သူကမသိဘူးကညင်ကန်ရိုက်နှက်ပြီးတော့ခိုင်းလာတယ်သူကဘာဖြစ်နေမှမသိဘူးနေမကောင်းလို့လည်းမပြောနိုင်ဘူးဆေးရုံတို့ဘာလို့အဲဆရာဝန်တွေဘာတွေပဲရှိနေတယ်နွားဒုက္ခညာဒီလိုနေကြတာဘုနာဒုက္ခရောက်ပြီးတော့ဟိုရင်ကနေတဲ့ခါလည်းရှိနေအဲ့ဒါလူကသိတာလည်းမဟုတ်ဘူးရင်ကနေတဲ့သူခိုင်းတာရိုက်ရိုက်နှက်ပြီးတော့ခိုင်းတာသူလည်းစားစားနေတဲ့ခါလည်းရှိအောင်ပါ အသာမကြည့်တဲ့ခါလည်းရှိမှာပဲအဲ့ဒါသူကဘာမှမသိဘူးသူကတော့လူခိုင်းညာကြည့်တဲ့ခါသူခိုင်းတာပဲသူကအဲ့ဒီလိုခါကာလတွေမှာဆိုတရားထုတ်ဖို့ရခွင့်ရပါမလားတဲ့မရနိုင်ဘူးနော်အဲ့ဒါမရနိုင်ဘူးအဲ့ဒီလိုများသွားပြီးတော့ဖြစ်နေကြောက်ကြကြီးပေါ့ဒီဒိဋ္ဌာန်တွေအဲ့ဒီလိုဒိဋ္ဌာန်တွေပြင်းပြီးတော့တဲ့ခါကာလတရားထုတ်ဖို့ရခွင့်မရနိုင်ဘူးတဲ့ယခုတရားထုတ်ဖို့ရခွင့်ရနေတဲ့ခါကာလပဲလို့နှလုံးသွင်းပြီးတော့ အားပေးရမယ်တဲ့အာမထုပါရတဲ့ပုဂ္ဂိုလ်လည်းတို့မသိခင်อืมဒိဋ္ဌိသိမှလည်းမသိဘူးသိပြီးဘယ်သွားမှလည်းမသိဘူးဘုံမတော်ဒိဋ္ဌံဖြစ်နေလို့ရှိရင်တရားထုတ်ကြနောက်ခါကလာရပါဦးမလားอืมရမှာမဟုတ်ဘူးအခုနေကပဲအခွင့်ရတဲ့ကအာထုံမှပဲအောင်မြအားထုံမှလည်းအာမထုသိတဲ့ပုဂ္ဂိုလ်ရဲ့အာရမအာရမအာရမကြပထမစပြီးအာထုတဲ့လုံလောက်ဝိရိယဖြစ်အောင်အားပေးရမှာအာထုစပြုပြီးသားပုဂ္ဂိုလ်တွေကလည်းပဲလွန်မြောက်သွားအောင် ။လွန်မြောက်ပြီးသားပုဂ္ဂိုလ်တွေကလည်းမိမိတို့လိုအပ်တဲ့ပန်းနိုင်ကိုရောက်အောင်အားပေးရမှာပေါ့။အာထုပ်ကဒီကာလပဲ။ခွင့်ရတဲ့ခါကအာထုပ်မအာထုပ်မဒါသင်ကောင်းရမယ်အနံကောင်းလို့တော့မှဒီလိုတရားတွေအာထုပ်ခွင့်ရနေတာပဲလို့အာရုံပြုပြီးတော့တင်းတင်းချင်းအာထုပ်ရမှာပေါ့။အရေးကြီးပါလေ။နာရေးကြည့်ပါလေလို့အဲ့ဒါတိရစ္ဆာန်နဲ့ဆင်ញင်ပုံနဲ့ထို့အတူပြိတ္တာတွေဆိုတာလည်းရှိတယ်ဟုတ်လားအတူတကယ်တွေဆိုတာလည်းရှိတယ်အဲ့ဒီပုံတွေရောက်နေတဲ့ခါလဲအာမထုံနိုင်ဘူးဘယ်လေးပုံရောက်တဲ့ခါပါမှအာမထုံနိုင်ဘူး ပယ်လေးပုံသာမဟုတ်ဘူးလူပုံဝင်မယ်လည်းပဲဘုရားဘာသာမဟုတ်ဘဲနဲ့တခြားဘာသာတွေဖြစ်နေဘယ်အားထုတ်ခွင့်ရမလို့ဟိုမှာအားထုတ်လို့မရှိဘူးဟုတ်လားဘုရားဘာသာတော့ဖြစ်အောင်တော့ဒီလိုတရားအားထုတ်ဖို့ရတရားမကြားရဘူးအားထုတ်ဖို့ရနေရာဌာနမရှိဘူးသွန်သင်ညွှန်ပြမယ်ဆရာသမားမရှိဘူးဆိုတဲ့နေရာတူတွေလေပိဒနာကြကောင်းတယ်တချို့တရားထုတ်ခြင်းရတယ်ကမ္မထာဆရာလူကြီးရတာနဲ့ကမ္မထာကြောင့်ဒီဆောက်ခြင်းရတာနဲ့ အဲဒီသူတို့ကလည်းပြည့်ပြည့်စုံစုံကလည်းမရှိဘူးကမ္ဘာဆရာလည်းမရနိုင်ဘူးအဲဟောပြောမဲ့ပုဂ္ဂိုလ်လည်းမရှိဘူးအထုဇံနေရာဌာနကလည်းမရှိဘူးအထုခြင်းနဲ့အထုခြင်းနဲ့တချို့လည်းအိုပြီးသေးကုန်ကြကြတယ်ခဏခဏကြာကောင်းတယ်အဲတော့အကြောင်းညွှန်တဲ့အခါအထုရတာအခုကတော့ဒီမှာပယ်ပေးစီနေပယ်ပေးနေပြတယ်ပယ်ပေးတာမဟုတ်အမထုနိုင်တဲ့အကြောင်းတွေတော့အများကြီးရှိတယ်ပယ်ပေးမဟုတ်သေးမဲ့အခုလောကတွင်လည်းပဲမကြမ်းမမာဖြစ်နေပါပြီတဲ့အာထုံနိုင်ဘူးမကြမ်းမမာဖြစ်နေလည်းကအမထုနိုင်ဘူး ကိစ္စတွေအမှန်တကယ်ရေးကြည့်နေတဲ့ကိစ္စတွေကြည့်နေတဲ့ခါကျလည်းအာမထုံနိုင်ဘူးအကြောင်းနေအကုန်လုံးညှို့တဲ့ခါမှာအထုံနေတာဒါတော့ကအထုံနေတဲ့ပုဂ္ဂိုလ်တွေခွင့်ရနေတဲ့ပုဂ္ဂိုလ်တွေကဒီချိန်ခွင့်ကလေးမှာလကားမဖြစ်စေဘဲနဲ့အဲဒီချိန်ခွင့်ကလေးကိုရရမြတွေအကုန်လုံးယူပြီးတကလားကျူးကျူးဆဆအထုပ်ကိုအမှန်ရေးကြည့်ပါတယ်အဲဒီတော့အားပေးပြီးတကလားအထုပ်ပါတဲ့ဟုတ်လားတယ်ပြီးစင်သွားလိုက်မှကြည့်တော့ဟုတ်လားဟောပြီးမှမဟုတ်ဒီမှာတက်တခုတော့မနေဘူးပြောကြတယ်အာနိပင်အာနိတံတရတာဝိတာ အာနိသင်အကျိုးအာနိသင်ကိုလည်းဆင်ခြင်ပါတဲ့ဒီဝိပဿနာဘာဝနာလည်းကိုအားထုတ်ခြင်းဘာအကျိုးတွေရတယ်လဲမေဖို့နိဗ္ဗာန်အကျိုးကိုရတယ်ဘုရားဟိုကမ္မထာထုတ်ခြင်းအကြောင်းစာအုပ်ထဲမှာရေးထားပါတယ်သူကတရားထုတ်ကဘာမှမသိဘူးတရားထုတ်လို့ရှိရင်အခုပဲကြားမြင်နေပေါ့မလို့လို့ဘာလို့ညာလို့လို့ဒီလိုအကျိုးတွေမှလည်းသူကလည်းပဲအဲစီးပွားဥစ္စာလာလာပါတွေတက်လာတော့မလို့လို့ဒီလိုထင်းနေတယ်ဒီလိုမဟုတ်ဘူးလို့တရားထုတ်ရတဲ့ဥစ္စာကလူရင်းက ကိလေသာငြိမ်းပြီးတော့နိဗ္ဗာန်ရောက်ဖို့ပဲသင်္ခါသိဉ္စနဲ့နိဗ္ဗာန်ရောက်ဖို့ပဲအဲ့ဒါအထုပါလားအဲ့ဒါကြောင့်ဝိပဿနာဘာဝနာရဲ့အကျိုးကဘာလဲဆိုမေဖို့နိဗ္ဗာန်ရခြင်းဟာအကျိုးပဲကိလေသာငြိမ်းစေတတ်တဲ့မေဖို့ရည်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးနိဗ္ဗာန်တွေ့ပါနိဗ္ဗာန်တွေ့ပါရင်ကိလေသာတွေငြိမ်းခြင်းကတည်းငြိမ်းပြီးတော့သွားတယ်အဲအကျိုးတွေပဲအဲ့ဒီအကျိုးကနည်းနည်းအကျိုးမဟုတ်ဘူးခုလောကမှာအင်း ကြိုးစားအထုတ်ပြီးလောက်ကင်ကြတဲ့အမှုတွေမျိုးမျိုးရှိပါတယ်ဒီနေ့လုံးမှဒီနေ့စားလောက်ရတဲ့စားဖို့စားဖို့ဒီနေ့စားလောက်ရတဲ့ဒီလိုလောက်ရတဲ့လုပ်တွေရှိဒီနေ့လုံးရင်၂ရက်၃ရက်လောက်စားလောက်အောင်ရတာဒီလိုဟာလည်းရှိဒီနေ့လုံးရင်တစ်လားလောက်ဘုံကျွဲလို့ရတဲ့ဟာလည်းပဲတချို့ပုံကိုယ်တွေမှာရှိပါတယ်ရှိကြတဲ့ပုံကိုယ်တွေမှာဒီနေ့လောက်တာနဲ့ဒီနေ့လောက်သုံးလောက်အောင်ရတဲ့အလုပ်ကတော့ကြားပါလိမ့်မယ်လို့ဥစ္စာကဒီနေ့လောက်တာနဲ့တစ်သက်လုံးကြီးပွားချမ်းသာပြီးတော့နေအောင်အလုပ်ကတော့မရှိတော့ဖြစ်နေမှာပါပဲ ဒါပေမဲ့လို့ကိုယ့်လိုကလေးနဲ့ကိုယ်တော့ကြိုးစားတယ်ကြိုးစားနေကြတယ်နေမညာမှာပဲသွန်စားစားအားထုတ်နေရတက်ဆုံးကြိုးစားတက်ဆုံးကြိုးပမ်းဆိုတာတကယ်ကိုမှန်တာပဲစာရေးတော်ရေးနေတန်ရေးကဟာဒီနေ့လို့ဒီနေ့စားအလုတ်သမားတွေကလည်းပဲတခါလေအင်းနေအားနဲ့မြင့်ကလုပ်နေရတာပဲနေရောညာတခါလေဒီထဲကနေပြီးတော့ဘုံတော်လို့ရှိရင်အเจ้าမင်းကြီးတို့လည်းပဲသေစရာအကြောင်းရှိတယ်သေပါတာပဲဒါလည်းသွန်စားလို့ရတာပဲငါအားထုတ်နေရတာအဲ့တော့ ဒီလိုလုပ်ရဲလုပ်တဲ့ဖြင့်တနေ့လုံးမှတနေ့စားရတာတနေ့ချမ်းသာဖို့လေးပဲဒီလိုကဘာမှမကြည့်ကြဘူးသူကျိုးอ่ะတနေ့လုံးလုံးမှတစ်လလောက်ထိုင်ပြီးတော့စားနေလောက်တဲ့အလုပ်ဆိုရင်လည်းတစ်လလောက်ချမ်းသာဖို့ရပဲရှိတယ်ဘာမှမကြည့်ကြဘူးသူကျိုးอ่ะတနေ့လုံးလို့တစ်သက်လုံးတစ်ဘဝလုံးအဲချမ်းသာလောက်အောင်ဟာကတော့မကြည့်ပါဘူးဘာမှမကြည့်ကြဘူးကဲရှိတဲ့ထားအောင်တော့တစ်သက်လုံးတစ်ဘဝလုံးတော့ပဲဘာမှမကြည့်ကြဘူးအခုဒီဘာဝနာလုပ်ကိုအားထုတ်လိုက်ရင်လေအဲဘာဝနာလုပ်အားထုတ်လိုက်ရင်ဘယ်လောက်ကျိုးရတယ်လဲဆိုရင် ကိုချင်းနာချင်းသိချင်းစိုက်ပြီးတော့သံဃာဝဆင်းရဲတွေကအသင်္ထာကလွတ်သွားမှာနောက်ဘဝတံမြာတွေဘာမှကိုမရှိရတော့ဘူးကဲရတရားအာမထုလို့မပြည့်စုံလို့မေဖို့နေမှာမရသေးဘူးဆိုရင်သိပြီးရင်ခုနအပေပုံမရဲကြသွားတယ်ငရဲဆင်းရဲနေတွေ့နေတယ်ပြိတာဖြစ်နိုင်တယ်သိစာဖြစ်နိုင်တယ်အဲပြီးတော့လူပဲပြောင်းတော့အဖြစ်အဘွားတွေမှာလူဆင်းရဲတွေလည်းဖြစ်နိုင်တယ်အောက်တန်းကြနောက်တန်းကြတွေဖြစ်နိုင်တယ်ဒီနေ့နေခါနဲ့ဘွားတွေဖြစ်နိုင်တယ်ဟုတ်လား စာရေးတော်ရင်နေတိုင်းနေတဲ့တည်းအမှန်ပင်ပါပြီးတော့လောက်ကိုင်းရတဲ့ပုဂ္ဂိုလ်ဖြစ်သွားနိုင်တယ်။အာအိုရနာရအဆင်းရဲဒုက္ခတွေတွေ့နိုင်တယ်သေးသေးပြီးတော့နေရတဲ့ဘဝဆင်းရဲတွေအများကြီးတွေ့သွားမယ်။အဲ့ဒါအချိန်မောမရင်မလွတ်နိုင်အောင်ကိုတွေ့သွားမှာ။အဲ့ဒီတွေ့သွားမယ်ဆင်းရဲတွေကအခုတရားထုတ်လိုက်တာနဲ့နိဗ္ဗာန်ဘက်ကိုနိဗ္ဗာန်ရသွားပြီ။အဲ့ဒီဆင်းရဲတွေကုလုံးငြိမ့်သွားတာဘယ်တော့ဖို့တာနဲ့လဲ။ငန္နာဖို့တာလားတရက်ဖို့တာလားဘယ်ရှိမလဲကွာ။အဲ့ဒီအကျိုးအနိသင်အမှန်ကြီးကျတဲ့အကျိုးအနိသင်ကြီးကို ပေါ်ပေါ်ရော့ရော့လေးတော့မရပြီဘူးတဲ့ဟင်းကမြတ်ကုသလိုဟုတ်လားအင်းဒီဟင်းကကုသလိုတော့လောလောကူတော့ဖြစ်ပြီဘူးကြိုးစားရလိမ့်မယ်ကြိုးကြိုးစားစားအထုံးမှဖြစ်မယ်အဲ့တော့လုံလဝိရိယနဲ့ပြည့်စုံမှဖြစ်မယ်ဆိုပြီးတော့အားပေးပြီးတော့ဒီလိုလဲအထုရမယ်အဲ့ဒါလည်းယူကြည့်ပါလေအဲ့ဒါတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကအနတ်ကိုယူကြည့်ပါလေလုံလဝိရိယမကြော့ဘူးရအဲ့တော့ဒီနေ့ဒီနေ့လုံးလို့ ဒီနေ့လောက်ချမ်းသာတဲ့အလုပ်ဒီနေ့လုံးလို့တစ်လလောက်ချမ်းသာတယ်လို့ဒီလိုလုပ်ကလေးတွေတောင်မှသက်ဆွင့်ကြိုးပမ်းတဲ့ခါလဲဉာဏ်ငါလာကြိုးစားအားထုတ်နေကြသေးတာဒီအဲ9ရက်လောက်ဖြစ်စေ9ရက်လောက်ဖြစ်စေတစ်လလောက်ဖြစ်စေအားထုတ်လို့အပေသေးတွေကလုံးဝလွတ်သွားမယ်ဆိုတဲ့အလုပ်ကိုဘာဖြစ်လို့အားမထုတ်ပဲနေရမလဲအားမထုတ်ခြင်းပဲဘယ်မှာရှိရမလဲလို့အားထုတ်အောင်ပါကိုကြိုးစားတာဘာပဲဖြစ်ဖြစ်ဒီကလည်းသွန်စားပြီးဒီကလည်းအားထုတ်ကြအမှန်ကောင်းတာပေါ့အဲဒီလိုအားပေးရမယ်တဲ့လားအာနိသင်ကျွအာနိသင်ကိုမြင်ရင်တဲ့

သူ့ရပါရသူ့ကျင်နေသူ့တာပဲဒီလိုသားသွားနေတာမသွားကျင်လည်းမဖြစ်ဘူးဒီလိုသွားနေတာပဲလားသူ့ကသူကအသိမှပြစ်ချတာတာဟုတ်ကံအဲအခုဒီမှာညောင်မျိုးမှနေတဲ့ပုဂ္ဂိုလ်တွေကလမ်းကောင်းနေနဲ့သွားရတယ်လမ်းကောင်းနေမနဲ့ကောင်းတဲ့လမ်းနေသွားအဲတချို့အစိုးရတွေပါအချို့အစိုးရအချို့အစိုးရတွေကလမ်းနေကမ်းတာတဲ့ခြေတွေဒီလမ်းဘယ်လိုပုဂ္ဂိုလ်တွေမသွားရဘူးဆိုပြီးအဲလို့ပုဂ္ဂိုလ်တွေမသွားရဘူးဆိုပြီးတော့ဒီလိုကမ်းတာတဲ့ခြေအဲဒီလမ်းလည်းပဲဒီလိုပုဂ္ဂိုလ်တွေမသွားရဘူးသူဆွကြည့်တဲ့ပုဂ္ဂိုလ်မှသွားလက်မှရမှသွားတယ် အခုဘာဝနာလမ်းဆိုတာကတော့အဲ့ဒီလိုလောကပုဂ္ဂိုလ်တွေမျိုးမဟုတ်ပါဘူးအဲအထက်တန်းကြတဲ့ဘုရားယဟနာပုဂ္ဂိုလ်တွေတဲ့ပိဿကဘုရားတွေသွားထားတယ်လားအာလုံသောဘုရားတွေအာလုံသောပိဿကဘုရားတွေအာလုံသောယဟနာပုဂ္ဂိုလ်တွေအရိယာပုဂ္ဂိုလ်တွေဒီလမ်းကြီးသွားတာပဲတဲ့ဒီလမ်းကကြီးသွားဒီလမ်းနိဗ္ဗာန်ပိုင်းဒီလမ်းသွားဒီနေ့ဒီလမ်းမသွားဘဲနဲ့နိဗ္ဗာန်မရောက်ဘူးအဲ့တော့ဘုရားယဟနာအရိယာပုဂ္ဂိုလ်တွေအာလုံ သွားထားတဲ့လမ်းကောင်းလမ်းမကြီးသာမန်ပုဂ္ဂိုလ်တွေသွားနိုင်တဲ့လမ်းမဟုတ်ဒီလမ်းကိုမင်းသွားနေရတယ်လို့ကိုယ့်ကိုယ်ကိုအားပေးရမယ်မသွားဘူးတဲ့ပုဂ္ဂိုလ်တွေလည်းစဉ်းစားကြည့်ပါလေတို့ဘုရားသွားတဲ့လမ်းသေစကာဝုဒ္ဓသွားတဲ့လမ်းအရိယဘာဝတွေသွားတဲ့လမ်းထက်တန်းလမ်းတို့မသွားသေးဘူးသာမကောင်းသေးဘူး။အာညာနေတယ်လို့နှလုံးသွင်းရမှာ။ဟွန်းသွားနေတဲ့ပုဂ္ဂိုလ်ကလည်းပဲဂုံယူရမှာတော့သွားရပြီလို့ သို့တော်လည်းသွားမယ်လမ်းဆုံးမှပြင်မယ်လမ်းဆုံးအောင်သွားမှပဲပြင်မယ်တဲ့ရိုးသေးသားကျိုးစားအားထုတ်ပြီးတော့သွားဖို့ရပါဘူးအဲဒါလမ်းစဉ်ကိုရိုးသေးပါရိုးသေးဆင်ကြည့်ပါတယ်ပဲဘေးဆင်ရင်အာနိသင်လမ်းစဉ်ရိုးသေးပါဖာကျိုးတုံညာပဲဘေးဆင်ရင်ဆိုပြီးပါပြီနော်ဟုတ်လားတစ်ခေါက်ပဲဆိုရတယ်အဲဆိုစမ်းပါအောင်ပဲဘေးဆင်ရင်အာနိသင် လမ်းစဉ်อยู่သည်ပါသို့ကျို့တုံ့ပြန်ပိန်တာပစ္စယတာပိန်တာပစ္စယတာဖန်းကို တုံ့ပြန်၍ပူဇော်ခြင်းဒါကတော့ယဟန်နေနဲ့ဆိုင်နော်ဒကာဓမ္မတွေနဲ့တော့နည်းနည်းတော့ဆိုင်တာပေါ့လေနည်းနည်းချင်းဆိုင်ညာနေနဲ့ဆိုင်ဘာအကျိုးကိုအတုံးပြန်ပြီးတော့ပူဇော်ပါဒါရဟန်းတော်တွေဆင်ခြင်မှုရတရားထုံးတွေရဟန်းတော်တွေတရားမထုတ်သေးတဲ့ပုဂ္ဂိုလ်တွေလည်းဆင်ခြင်ကြတော့ကောင်းတာပဲဒီဥစ္စာတော့သိကောင်းတယ်လို့နည်းနည်းနည်းနည်းစဉ်းစားကြအမှန်ကိုကောင်းတယ် မိမိကိုသွားလို့သင်္ကန်းလို့ကြောင်းလို့ဆေးလို့ပစ္စည်းတွေပါတွေလူတန်းနေကြတာလူဒကာဓမ္မတွေကဒီပစ္စည်းတွေရအောင်တော့ကြားတာတော့ကြားတာနဲ့ကြက်ကြက်တည်းကြားတာတော်တဲ့တောင်ထဲကပုံကိုယ်တွေဆိုရင်လည်းတက်ဆွန်ကြိုးပမ်းတဲ့ခါလေးအာထုတ်ပြီးတော့မောပန်းကြီးမောကြီးပန်းကြီးအာထုတ်ရတာရေဘူးမိုးရံကြအောင်အာထုတ်ရမျိုးစီမနေတဲ့ပုံကိုယ်တွေလည်းပဲ အပွင့်အသီးတွေကိုလိုချင်တိုင်းရမယ်လို့မျှော်လင့်ပြီးတော့ဥညာစိုက်ကျိုးလိုက်မြေကမြေကကောင်းနေလို့ရှိရင်တော့လေသူမှန်းတဲ့အတိုင်းပဲလားအပွင့်အသီးတွေရပါတယ်မြေကညံ့ဩဇာမရှိတဲ့မြေဖြစ်တိုက်လိုက်တဲ့မျိုးစီကအညှောက်တော့ကောင်းအောင်မထွက်ပဲလေသူဒီလိုဖြစ်တာလေပြေးတာကိုအညှောက်ထွက်လာပြီးတော့လေလင်းကြီးနေနေတဲ့ခါလေအပင်မဖြစ်ဘူးအပင်ဖြစ်လာတော့ကောင်းမှပွင့်မပြီးဘူးဒီလိုအားလည်းရှိတယ် အဲ့ဒါဆိုရင်လည်းစိုက်ရတဲ့ပုဂ္ဂိုလ်မှာယဉ်ကျိုးတာပဲဒုက္ခဖြစ်တာပဲဒုက္ခတော့ဖြစ်အဲ့ဒါလိုပဲသူသားနဲ့တရားဓမ္မတွေကလည်းကျိုးရပါလိမ့်မယ်အောင်းမဲ့ပြီးတော့လိုက်တယ်သူနာပုဂ္ဂိုလ်ကနေပြီးသီလသမာဓိပညာနဲ့ကောင်းကောင်းမပြည့်စုံရင်အကျိုးကကောင်းမရဘူးအဲသီလသမာဓိနဲ့ပြည့်စုံတယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းပဲဝိရိယနဲ့ကြိုးစားအားထုတ်မှပြည့်စုံတာအာမထုတ်ပဲနဲ့လကားလားအိမ်လို့ပဲပြည့်စုံနေမှာတော့ပြည့်စုံဘူးအဲ့ဒါရေးကြည့်တယ်ဒါကြောင့်တရားဓမ္မတွေကသွားစားကြည့်တော့လူဘဝတ္ထုတွေကို လူသားများတာဟာချင်းညအမှန်အကျိုးကြီးရလိမ့်မယ်လို့မျှော်လင့်ပြီးတော့လူသားနဲ့လူသားများလည်းကိုယုံကြည်တဲ့ပုဂ္ဂိုလ်လူသားမယုံကြည်တဲ့ပုဂ္ဂိုလ်မလူသားဘူးညိုတဲ့ပုဂ္ဂိုလ်များများအားဖြင့်လူသားအဲ့တော့ညိုခံတဲ့ပုဂ္ဂိုလ်ကကိုယ်ညိုတဲ့ပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်တွေယုံကြည်တဲ့အတိုင်းညိုတဲ့အတိုင်းအကျိုးကျိုးချအောင်လုပ်ဆောင်ရဖို့အရေးကြီးပါတယ်အမှန်အရေးကြီးပါတယ်အဲ့ဒါကြောင့်အဲ့ဒါကိုလည်းဆင်ញင်ပြီးတော့อืม ငါကနေပြီးတော့ပိဋကသမารီတွေပြည့်စုံအောင်ကြိုးစားအားထုတ်ခဲ့လို့ရှိရင်ငါကိုအားကိုးပြီးတော့နေတဲ့တရားဓမ္မတွေတော့လူရှိတဲ့အတိုင်းကျိုးတွေတော့ရကြမှာမဟုတ်ဘူးငါကြိုးစားအားထုတ်မှပဲရမယ်တဲ့နှလုံးသွင်းပြီးတော့အဲလုံလဝိရိယအဆုံးမိပါထုတ်ရမယ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းအားထုတ်ကြရရေးကြည့်ပါလေအားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာပို့ရေးကြည့်တယ်ကိုယ်ရေးကြည့်တော့အဲဒီလိုဆင်ញင်ပြီးတော့တကယ်အားထုတ်လိုက်တော့ဘယ်သူအကျိုးရှိတော့ဆိုတော့အမှန်ကတော့ကိုယ်ပဲအကျိုးရှိတာသူများအကျိုးရှိတာနဲ့ကိုယ်အကျိုးရှိတာများများဒီလိုဖြစ်ပါတယ် အဲ့ဒါတော့ကြမပြောအောင်အဲ့ဒါဝတ္တကရာဟာအရင်ထုတ်ပြပါမယ်အဲ့ဒါကရာဝုဒ္ဓနကုထုတ်တာလေအရာတော့တော့ကြာသွားပြီဒါမှမပြောအောင်ဘူးသကရာဝုဒ္ဓနကုထုတ်ကာသကလိုင်းမာနေတဲ့အရှင်မိတ်တာမဖြစ်ဝုဒ္ဓတကုထုတ်နောက်တစ်ခုကတော့ဒိဋ္ဌာပြဒုက္ခရောက်နေပုံနဲ့ကြီးတဲ့ကြီးတယ်အဲ့ဒါကြောင့်လောကကြောက်ရတယ်ပြီးတာတော့တော့လည်းပြီးနေတယ်အမှန်တရားစဉ်းစားအားထုတ်ရတာ ဒီစင်းရဲအားတော့ဘာဖြစ်လို့လဲဆိုရင်ကိုယ်သုံးကြတဲ့ခါရဖို့ပဲအဲဒီသုံးကြဖို့တဲ့ခါရဖို့ရလေးတွေကိုကိုယ်တိုင်မသုံးသေးပဲနဲ့ပေါ့လေသွမ်းဆိုလို့ရှိရင်လည်းညာတန်ကားတော့တဲ့အကောင်းနေမှတူတယ်အညံ့နေမဟုတ်ဘူးပိုးကြနေမဟုတ်ဘူးဒါကြောင့်လူလက်တားနေဆိုပေမဲ့လို့ကိုမလို့ကျင်တာကိုမသုံးကျင်တာပေးတာကိုဒီလိုရှိတယ်အခုဒကာဓမ္မတွေကရဟန်းတော်တွေလူတာဟာအင်းသွမ်းဆိုရင်အကောင်းပါပဲအကောင်းဆုံးအမြတ်ဆုံးကိုလူတာပဲသူကအကောင်းဆုံးလူတာသင်္ကန်းတို့ဝတ်ထဲတို့ဆိုရင်လည်းအကောင်းတွေကိုပဲလူတယ် ကျောင်းရနေရတယ်ဆိုရင်ကောင်းကြည့်တယ်ပဲဘယ်မှာသွားကြည့်ဘုန်းကြီးကျောင်းကလည်းလည်းတော့ကောင်းတာပဲရတဲ့ရတဲ့ကလည်းပို့ပြီးတော့ကောင်းတာလည်းများတယ်တောရွာတွေမှာသာပြီးတယ်တောရွာတွေမှာအင်းကြီးတွေကဘုံတော်တော်ထောက်နေကြတယ်တွေက။အမေဘုန်းကြီးကျောင်းကတော့ပြောင်းလဲလဲပဲတော်တော်ကောင်းတာပဲသူကတော့ဘယ်သွားကြည့်ဟုတ်လားလုံးလည်းကောင်းကောင်းလေးတွေစောက်တာလေလုံးတယ်။အဲဒီလိုဒကာဓမ္မတွေကရဟန်းတန်ဃာတွေကိုရဟန်းတန်ဃာတော်တွေကိုသူကြတန်းကြတာပါဘယ်လိုလူတာလဲ။အမျိုးတော်လို့လားမေနဲ့သားမို့လူတာလားအဖေနဲ့သားမို့လူတာလား။ အဲညီကောင်မောင်နှမမို့လူသားလားမိတ်ဆွေတငယ်ချင်းမို့လူသားလားညာတန်ဃာတော်လူတဲ့အတွက်မိမိတို့မှာလောကရင်တခါလဲအဲလုပ်ငန်းဆောင်တာတွေအောင်မြင်မှရည်ရွယ်ပြီးတော့လူသားလားအဲ့ဒါကတော့သူကဟုတ်တယ်လားဟုတ်တယ်သူကဘုန်းကြီးတွေဝယ်သိပြုပြီးတော့ဗေဒင်တွေပါတယ်နဲ့အဲဒီလိုဟာတွေနဲ့ဒုက္ခတွေနည်းနည်းပါးပါးတော့ရှိတယ်ဒါကတော့ဘုန်းကြီးကရှင်းမသွင်းမှုလို့သာတော့အကောင့်ကိုခုပြောနေတာအဲဒီရဟန်းတန်ဃာတော်တွေကိုသူတဲ့အတွက်ဒီယာရုဌာနများတွေရနိုင်မယ်လို့ဒီလိုမျိုးလင်းလို့လာဆိုမဟုတ်ဘူး မင်္ဂလာဒီလိုလိုက်တဲ့အတွက်တော့အကျိုးရှိတယ်တို့စားဖို့သောက်ဖို့ရလေးတွေမစားမသုံးမဲ့လဲလို့ရှိရင်ဘွာများကလိုက်ပြီးတော့ကောင်းချင်းချမ်းသာတွေရလိမ့်မယ်လို့ယုံကြည်ပြီးတော့လူတာကိုယုံကြည်ပြီးတော့လူတဲ့ဥစ္စာကိုအလူကံပုဂ္ဂိုလ်ကသူယုံကြည်တဲ့အတိုင်းဂုဏ်သိက္ခာနဲ့ပြည့်စုံနေရင်တော့လည်းကျိုးပေးတာပါပဲဂုဏ်သိက္ခာနဲ့ပြည့်စုံနေရင်ကျိုးပေးတယ်ဥပမာအားဖြင့်ဘာလို့ဆိုဒီညီခွဲမှာပစ္စည်းတို့မျိုးစေ့တို့စိုက်လိုက်လို့ရှိရင်ဖြင့် ပင်ဟာထောရကြခြင်းပေါက်လာပြီးတော့ကိုလိုအပ်တဲ့အပွင့်အသီးတွေကိုလိုချင်တိုင်းရမယ်လို့မျှော်လင့်ပြီးတော့ဥညာစိုက်ကျိုးလိုက်တယ်။မြေကမြေသာသကလိုင်းမှာရှင်မိတ်တာဆိုလည်းမထေရပါ။တရားနှလုံးသွင်းအားထုတ်ပြီးတော့နေတယ်။အဲဒီသံဃာရွာကဒကမာကြီးတယောက်ကလည်းပဲသားအချင်းနဲ့သူကိုယ်ကိုယ်သိကပ်ပြီးတော့နေ။ဒီနေ့တနေ့ကျတော့ဒကမာကြီးကတော့တော်ထဲမှာသူသင်္ကြန်ကြီးကသွားသူ့ကလား။ အဲဒီတော့ဒီဘာတော့ပါခေါ်တာချင်းသွားခေါ်တာမပြောရပါဘူးဆိုတော့ဆင်းရဲနဲ့ဒီပါလေအဲ့ဒါတော်တဲ့ဘာကံကြီးကိုသူသမီးတော်မှာတယ်တဲ့သမီးအေးဘယ်အိုးထဲမှာတော့ဘယ်နာအိုးထဲမှာသာဟောင်းလေးရှိတယ်နော်ဒါလေးဒါမောင်များနဲ့တိတ်ကျတော့သာဟောင်းလေးရှိတယ်အဲသောဘကဘယ်မှာထားတယ်နို့ကဘယ်မှာရှိတယ်တင်လဲတရားကဘယ်မှာရှိတယ်အဲ့ဒါလေးတွေသင့်တော်ကောင်းချက်ပြုတ်ပြီးတော့ ရှင်မောင်ကြီးရှင်မိတ်္တမထေလာတဲ့အခါကာလကျရင်အဲဒီဆုံးသူရဲ့လုံးဆုံးကရဲ့ငါတော့တော့ကိစ္စကြီးကိုသွားရအောင်မယ်ငါတော့အဲမနေ့တိုင်းအတွက်ကတော့ဟိုဒီနေ့နေ့ဟိုရင်ဒီနေ့ကကြံကြံနေတဲ့သမင်းညာပေါ့လေသူကသမင်းညာကားမှာပေါ့အဲဒီသမင်းညာနဲ့ဘုံရင်နဲ့မနေ့မနေ့အတွက်ကတော့ငါစပြီးပြီ နော်နေ့အတွက်ကြတော့ဘယ်နဲ့လုပ်ရမလဲနေ့အတွက်ကြတော့ငါပြန်လာလို့ရှိရင်စားဖို့ကတော့ဟိုသကွဲနဲ့အင်းရွယ်နဲ့ဓာတ်ကူယူထားလိုက်ဟောတယ်ဒါလေးငါတောက်မယ်လို့ပြောတယ်အဲ့ဒါကိုအရှင်မိဒ္ဓမထေရကြီးကကြားတယ်တဲ့ကြားတော့သူကလည်းဗဂိနာနဲ့ကြားတယ်လို့ဗဂိနာနဲ့ကြားနိုင်တယ်ဘူးသူလည်းသူ့အိမ်နဲ့သူပြောတာအပိညာနဲ့ကြားမှာပါပဲအပိညာရှိနေလို့ကြားမှာဒီတိုင်းနားနဲ့ကြားဖို့ကတော့သူ့အိမ်နဲ့ကသူပြောနေတာကိုကျောင်းနဲ့အိမ်နဲ့ဘယ်လောက်နေနေကြားကြတော့မမြင်အကြောင်းမရှိဘူးသူက ဒီပေါက်ရောက်လို့ကြားတယ်လည်းမဆွနိုင်ဘူးလို့သာတော့ဟုတ်မယ်မဟုတ်ပါဘူးတော့အဘိညာဉ်နဲ့ကြားမှာပါပဲအဲ့ဒီကြားတော့မထေကြီးကစဉ်းစားတယ်တဲ့သမီးတော်ကအင်းဟာသမာကြီးကငါအတွက်တော့ရှင်အင်တာဆံကောင်းနေဟောပါတော့နို့တရားတင်လဲတော့အကောင်းနေတော့တက်ကပ်ပြရမှာလေသူ့အတွက်တော့လည်းပဲသမင်းရနဲ့စားတယ်ပုံကြီးနဲ့စားတယ်နေ့ကြတော့လည်းပဲသကွဲနဲ့ဟင်းရပြုတ်နဲ့ဟင်းရနဲ့ပြုတ်ပြီးတော့ ရာဟုကလေးတောက်နေမယ်လို့ဆိုတယ်ဒီမှာကြီးကဒီမျိုးပြီးတော့အမောမြတ်တွေလူသားနေတာဟာဘာကြောင့်တော့ဒီလိုလူသားတဲ့အတွက်သူ့မှာဒီသုတ္တလာပါတွေရမယ်လို့မျှော်လင့်လာဆိုမဟုတ်ဘူးဇာတုထာဏတရားတွေရမလားဒီလိုလည်းမဟုတ်ဘူးမှန်ကတော့မဟုတ်နေပါကြားလိမ့်မယ်လို့ယုံကြည်ပြီးတော့သူသူတာပဲဒီတော့သူလိုရှိတဲ့အတိုင်းအကျိုးအာနိသင်တွေကိုပြည့်စုံအောင်ငါသီလသမာဓိပညာတွေအကုန်လုံးပြည့်စုံမှာဖြစ်မယ်ဒီတော့ငါ အရာဓမေရာတဘုံမရောက်သေးမချင်းချင်းအဲ့ဒီဆုံးကလည်းငါမသွားသေးဘူးဆိုပြီးတော့တခါလဲသပိတ်ပြင်းနေရတာဆိုတာကိုအဲ့ဒီကနေသပိတ်ပြန်ချပြီးတော့ဖမ်းတဲ့ပြောင်းဝင်ပြီးတော့ထိုင်ပြီးကြားထုတ်တယ်ကြားထုတ်လိုက်တာတခါလဲသူကလည်းပါမီရှိတဲ့ပုဂ္ဂိုလ်စတဲ့ဘိညာဉ်ရရတာထုတ်ပါလိမ့်မယ်လို့အဲ့ဒါမကြမီအတွက်ဓမ္မနဲ့အတွင်းမှာပဲဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့ဉာဏ်နာဖြစ်သွားတယ် ညာနာဖြစ်သွားတဲ့အခါကျတော့မှသင်ញင်ကြည့်တော့မနေ့ပိုင်းဖြစ်နေတယ်အဲ့ဒီမှာဆုံးမသွားတယ်ဆိုတာအဲ့ဒါမိမိတို့ရဲ့သွမ်းကိုအတုံးပြန်ပြီးပူဇော်သောအားဖြင့်လာအားထုတ်ပုံပဲဒီလိုအားထုတ်တော့သူတဲ့တရားဓမ္မတွေအကျိုးရှိတာပေါ့လေသူတဲ့တရားဓမ္မတွေအကျိုးရှိတယ်ဘယ်သူကိုအကျိုးရှိနေတယ်ဆိုအားထုတ်တဲ့ပုဂ္ဂိုလ်ကိုအကျိုးရှိပါတယ်သူတဲ့တရားဓမ္မတွေမှာဆုံးလို့ရမယ်အကျိုးကလူချမ်းသာချမ်းသာနိဗ္ဗာန်ချမ်းသာရတယ်ဆိုတာနောက်မှပဲ အဲတရားထုတ်တဲ့အဲ့ဒီအယမိတ်တာရှင်မိတ်တာမထေကြီးကသူကချက်ချင်းသူ့ရဟနာဖြစ်သွားတာသိနေကြတာဟုတ်လားမော်လင်မဘုန်းကြီးများခြေတုန်းကဟောမော်လင်မဥတ္တံဘောဓာဥတ္တံဘောဓာဆိုတာသူ့ရဲ့ဇာတိကတော့မြင်းညာကပါကြီးမှရဟန်းကြီးမှသားကြီးသမီးကြီးတွေနဲ့ဘုံလည်းကြီးနဲ့ဒီပါလေပစ္စည်းတွေပါတယ်ရှိပါတယ်သူသားသားကြီးသမီးတွေလည်းပစ္စည်းပါတယ်ပစ္စည်းဆုံးမှာလည်းသူသာဝေကရပြီးတော့တရားတရားဖြစ်ပြီးပြီအဲ့ဒီတော့ 86နှစ်ဝါ35ဝါတင်တယ်ကျန်တော်မူသွားတယ်သရာတရားကောင်းတယ်သောတော်တဲ့တော့ပထမသားနဲ့သောတော်သားဆိုလည်းငယ်ကြီးတွေမလိုက်နိုင်ဘူးသူကတော့နန်းကိုသရာတရားကောင်းပါတယ်သူညက်သူ့တော့သူ့ကြည့်ပြီးအားလုံးပဲဟောကြည့်ကြပါတယ်လို့နေပုံထိုင်ပုံနန်းကောင်းပါတယ်အများအားဆုံးခံတာကျန်တော်မူကနည်းနှစ်လသုံးလလောက်လာနေပြီအဲ့ဒီမှာသူကမထနိုင်ဘူးလားတော့လဲနေအဲ့ဒီအဲ့ဒီလောက်ပဲသူကသမခံမယ်နေဒီဒီပြင်လာဆိုရင် ဒီတိုင်းဒီတိုင်းသူဆုံးခံသွားပြီးဆုံးခံကနေတာသူဆုံးခံရောကလည်းနီးနီးမဟုတ်ဘူးဆုံးခံရောကလည်းပဲအဲဘုန်းကြီးအထင်ကတော့နှမိုင်းလည်းမနေဘူးထင်တာပါပဲသူကဆုံးခံရောနဲ့ကြောင်းနေတယ်တော့ဝေးပါတယ်နားနဲ့ကောင်းကောင်းမဟုတ်တာနေ့စဉ်သူဆုံးခံသွားပြီးတော့အဲဒီဆုံးခံကနေတာသူဒီကဓမ္မရောက်လာလို့ရှိရင်သူကဘာပြောလဲရောက်ရောက်ချင်းအဲဘာပြောလဲဆိုရင်ခန္ဓာ၅ပါးသိရလားဒီစမေးတာကိုဟိုအေးရရအကြောင်းတွေပါလေမမေးဘူးသူကခန္ဓာ၅ပါးသိရလားမသိသေးဘူးဆိုတော့ကဲဆို ဒီဘက်ခန္ဓာဝေဒနာခန္ဓာသွားခဲ့တယ်သူကအဲဆိုပြီးတော့မရနိုင်ဘူးဆိုသူကရေးထားတဲ့စာလေးကဲဒါလေးကိုယူသွားတော့ဆိုပြီးတော့စာလေးကိုပြည့်ရည်တယ်ဒါလည်းသူပြီးသွားတော့ဆိုပြီးတော့ဒါမျိုးလေးနည်းနည်းကောင်းပါလေသူဟိုဥစဉ်နေပါလေရောက်လာလို့ရှိတယ်သူကဒီကပြုတ်ခွဲပေးတာပဲပြီးတော့မှပြောပြီးတော့မှသူကသူကကြီးတယ်ကကြီးမှလာဟန်ပြီးတယ်ဒီသိညိုတွေပါလေသင်ထားတဲ့ကိုတော်လေးတွေလိုက်လို့မပြီးဘူးသူကကြီးတယ်အနောက်ကိုကြီးတယ်အဲလိုဆိုသူကအများအားနှလုံးသွင်းတာကိုသူကလက်ထက်ရေးတော့လိုက်အောင်တော့သူကကဲဥစဉ်အခုနေပါဘယ်ဝိညာဉ်ဖြစ်တော့ ဘာအာယုံပြုတယ်လဲဆိုတာဒီလိုလာတာကိုအာဗျာဒီနေမှာဆိုလို့ရှိရင်ပြင်းရင်ဒီအဲဒီဘဝဝိညာဉ်သာသာယုံအာယုံပြုတော့ဒီဘဝဝိညာဉ်ဖြစ်တယ်ဒီလိုပြောမှတော့သဘောကျတယ်အဲယုံလာဖြစ်တော့ပြုတ်ပြီးခွဲတာပဲအဲဒီလိုသူကရှိပါတယ်အဲ့ဒါသူကပြောတယ်ဦးဇင်းတို့ဓမ္မတွေအတွက်ငဲ့ပြီးတော့သီလလည်းကောင်းကောင်းရှင်းညသမာဓိပညာတွေလည်းပဲတတ်နိုင်ညအပြာအထုတ်ချက်ရှင်းည ဒကာဓမ္မတွေအကျိုးများအောင်လို့ရှင်းရတယ်ရှင်းတော့ဘာဖြစ်လို့ဆိုရင်ကိုတော်တို့ဒကာဓမ္မတွေအကျိုးများအောင်လို့ဆိုရင်အမှန်ကတော့ကိုကအကျိုးများနေတာတဲ့ဒုစရသိဉာဏ်ကြတာတဲ့သူကမြတ်စွာဘုရားသာသနာတော်နတ်ထောင်းထားတဲ့သာသနာတော်မှာဒကာဓမ္မတွေကလှူတဲ့ပစ္စည်းတွေနဲ့ဆန်းဆန်းသာလည်းသုံးဆောင်တဲ့နေရာတွေဒီကသူတို့အကျိုးများအောင်ဆိုပြီးကျင့်လိုက်ကြတာဘယ်သူကအကျိုးများလဲဆိုကိုတော်တို့အကျိုးများတာလည်းပြီးတတ်တယ်သူတို့ကနည်းနည်းအကျိုးများသူပြောတယ်ဟုတ်တယ်ပြန်စဉ်းစားကြည့်တော့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေကဘိုးကြီးအကျိုးများတာအနာအကျိုးများကိုအရာမိတ်တာအရှင်မိတ်တာမတည်ကြည့်ပါလား ဒကမာကြီးကျေးဇူးများအောင်ဆိုပြီးတော့တရားထုတ်တယ်သူယဟနာဖြစ်သွားဒကမာကြီးကယဟနာမဖြစ်သေးဘူးနောက်တော့သူဖြစ်မှာပေါ့လေဘယ်တော့မှဖြစ်မှာမသိဘူးလားအဲဒီတော့ကျုံးများပါတယ်ဒါကြောင့်အခုဟောဒီမှာဒီခုနေ့ဝါရင်တရားထုတ်တဲ့ကိုတော်တွေလည်းအဲ့ဒါကြီးဒကာဓမ္မတွေကျေးဇူးများတယ်ဟောအခုဆုံးမသွားတဲ့အခါဒကာဓမ္မတွေဆုံးနေလောင်းရတယ်လို့အဲဒီဒကာဓမ္မတွေကြည့်ပြီးကျုံးများအောင်ဆိုပြီးကျူးစားပြီးအထုကြသမှာဆက်တာအထုလည်းလို့ပြင်ပြင်းဒကာဓမ္မတွေကျိုးမြောက်ဆိုပြီးအားထုတ်ရင်သင်ပြတယ်လို့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးအကျိုးတွေသိညာသွားမှာပါပဲလား။အမှန်ကောင်းပါလေ။အင်း အာနောက်ပိဏပါတိယဒိဋ္ဌမဖြစ်တဲ့ဒါကတော့တော်တော်ကိုစိတ်ဝင်စားစရာကောင်းပါရဲ့ဒီမတိကတော့ဒီဟောဝုစုပဲအဲပိဏပါတိယဒိဋ္ဌမဖြစ်ဆိုတာမဟာဂါမဆိုတဲ့ရွာကဆင်းရောက်စားတဲ့လူတယောက်ရှိဆင်းရောက်လို့သူကဓာရုဗန္ဒမဟာတိတ်္တလို့ခေါ်တယ်ဓာရုဗန္ဒဓာရုဆိုတာရှင်းပါမယ်ဗန္ဒကပစ္စည်းပေါ်တယ် ဆင်းကုန်ဆင်းကုန်ရောင်းတဲ့မဟာဒိဋ္ဌကတော့မောင်ဒိဋ္ဌကြီးလို့ခေါ်မှာမဟုတ်လားမဟာဒိဋ္ဌအဲမဟာဒိဋ္ဌပါပဲဓာတုပါဏမဟာဒိဋ္ဌဆိုတဲ့ဆင်းရောင်းသမားပေါ့တော်တယ်ဆင်းခုတ်ပြီးတော့ရောင်းတာအဲဒါရောင်းရောင်းနေတဲ့လူပါပဲအဲဆင်းရဲရဲနဲ့ကွာခေတ်ကာလကဘယ်ကာလတုန်းဆိုတော့ကာကဝဏတိတမင်းကြီးလက်ထက်ကဆိုတာကာကဝဏတိတမင်းကြီးဆိုတာကတော့ဒုက္ခကာမီမင်းကြီးရဲ့အဖြစ်ကို သာသနာကဘုရားသာသနာပြီးတော့နှစ်ပေါင်း400ကလောက်ရှိတယ်။ဘာမှကြတယ်ဘုရားပြိနေမှာသာပြီးတော့နှစ်400လောက်မနာကောင်းတဲ့ဖြစ်ကြီးပါအဲ့ဒီဖြစ်တော့မဟာကာမဆိုတာဒီလိုကျွန်းမှာဘူးအစ်စ်တောင်ဝင်နာမှာရှိတယ်။အခုတော့မာကမလို့ခေါ်တယ်။မာကမရှိရမဟာကာမ။မြောက်ပိုင်းကဧလာကကျင်းမင်းကဒီတော့ကဧလာကကျင်းမင်းဆိုတာတမဲပါပဲ။သမီလာသမီလာဆိုတာတမဲဒီကတမဲကလားတွေဗမာပြည်ရှိတဲ့တမဲကလားမျိုးတွေပါ။အဲဒီဧလာကကျင်းမင်းဆိုတာက မြောက်ပိုင်းဒီလိုတကြုံလုံးကိုသူကအုပ်ချုပ်တယ်အဲတောင်ပိုင်းအစွန်ဖျားလေးမှာသာဂဝဏဒိဋ္ဌမင်းကြီးတာဆိုတဲ့ဗမာတိယခုတော်ဝါလောက်တော့ရှိချင်ပါရှိမှာပါသူနယ်ပယ်သေးသေးလေးနဲ့တူပါတယ်အဲဒီကသူ့နယ်လေးဒါလေးကတော့သူကခြံတာအဲသူကလည်းပဲခွန်လေးပါလေးဆက်နေပုံရပါတယ်သူကြီးလေးတော့ဒီမှာပါသိကြီးကြီးတော့မဟုတ်ပါဘူးအဲဒုက္ခကနေမင်းကြီးအဖေပဲအဲဒီလက်ထက်တုန်းကအဲဒီမဟာကာမဆိုတဲ့ရောကခုနမဟာဒိဋ္ဌဓာရုပါဒမဟာဒိဋ္ဌဆိုတဲ့ဒါကတယောက်ပေါ့ အဲသူကဒီနေ့တိုင်းတော့ညီးရဲတဲ့သူခင်မွန်းနဲ့ဒီမကြီးတို့မှာလူကြီးရတာလည်းမြန်ကြပါဘူးကလူကြတန်းကြလည်းမရှိဘူးอืมလူဒါနမလူပါပဲနဲ့အသက်ရှင်နေအလကားပါပဲမြန်ကြပါဘူးမြတ်စွာဘုရားကဆင်းရဲတာလူဒါနသိချီးမွမ်းတာလို့ဆင်းရဲတာလူဒါနဆင်းရဲတာရှင်းတဲ့ခါလဲဆင်းရဲရဲအထုတ်ပြီးတော့လူဒါနတစ်ခုကျူအောင်လုပ်ကြအောင်လို့ရဲ့အဲ့တော့အဲနေ့စဉ်နေ့စဉ်မလူနိုင်တောင်းမှတော့ အဲတက်ရှိကဆုံးဆိုတာကို15ရက်တည်းဆုံးဆုံးကတာလေညာတစ်ပါးဆုံးပြတာပါပဲပြီးကြတယ်မဟုတ်ပါဘူးညာတစ်ပါးကိုဒီလာဇံဘက်ကလာဇုဘက်ကတစ်ပါးချင်းနဲ့တစ်ပါးနှစ်ပါးချင်းနဲ့တစ်ပါးကုတန်းနဲ့လောက်ပေါ်တယ်ဆုံးပြတာပါပဲ15ရက်တည်း15ရက်တည်းဆိုတက်ရှိကဆုံးခေါ်တယ်အာအဲဒီကဆုံးအဲဒီတော့တူပြီးတော့တတ်နိုင်ပြီလို့ရှင်လည်းတို့အဲသေးတာဆုံးလင်းရလဲသေးတာမဲပေါ့လေသေးတာမဲနဲ့အဲမဲချပြီးတကလားလဲဒီလိုလဲသူသေးတာပေါ့ဆိုပြီးတော့ဆုံးပြီဆုံးလို့တော့ ဒီခါတုန်းကသာသနာကလည်းအနန္တကောင်းနေတဲ့ခါကိုကောင်းတဲ့ခါတော့သူတန်းနေရလဲပေါ်နေတော့ကိုရင်လေးတွေပါလေတွေကသူ့ဒီဓမ္မကြီးကသူ့ရဲ့ဆွန်းနေအလူခံပြီးတော့တော့ကြတော့သုံးတုံသွားတယ်ဆိုတော့သူကမကောင်းမဲ့ဟာဘူးဆင်းရဲဆိုတော့ဆင်းကလည်းမကောင်းပါလည်းမကောင်းဆိုတော့ကိုရင်လေးတွေဆိုတော့လည်းပဲကလေးငယ်လေးတွေဟာကိုဆိုသရာတရားတွေပါလေဒကာဓမ္မသရာတရားဆောက်ရှောက်အောင်ပါမယ်ပြီးတော့မသုံးတဲ့အောင်တော့မမြင်ရသွန်ထားကြရင်တော်သေးတာပေါ့သူက သူကရှေ့တယ်တော်ကဒါပေမဲ့လို့ဟိုဒကမာကြီးကယောနိတမတိကာရကောင်းတယ်နှလုံးထဲကအေးတို့ကကောင်းမှမနိုင်လို့ပဲကောင်းမှမနိုင်လို့ပဲတဲ့တို့ကလိုးနေတာပဲကောင်းမှမနိုင်မှတော်မှာပဲဆိုပြီးသူခင်မွန်းနဲ့ပြောတော့ကျွင်းကျွင်းနဲ့တည်းကမဟာဒိဋ္ဌကတို့ဖင်းလုပ်ပြီးတော့ဒီသံဃာတော်တွေညာတော်တွေသင်္သားမေတွေသဘောကျအောင်လို့တို့ဘယ်လိုလုပ်ကြရမလဲလို့ညီးတဲ့ခါကလာအနေနဲ့သင်မောဖြစ်တဲ့ဒီဗမာအရှင်မကပြောတယ် ကြီးကတော့ရှိပါတယ်တဲ့လွယ်ပါပဲသာသမီရှိနေရင်မဆင်းရပါဘူးတဲ့ရှင်းသမီးတွေမှာတယောက်ရှိနေတာပဲတဲ့သမီးကတယောက်ရှိတာပါသမီးကခိုင်းနေတယ်သူပါတယ်အဲ့တော့ဒီသမီးကိုသူကအိမ်မှာအခိုင်းစီထားလိုက်လို့ရှိရင်ပြင်းနေတယ်ငွေရမှာပါပဲတဲ့ငွေဆန်းကြလောက်ရမယ်ဒီဆန်းကြရရင်နမတကောင်ဝဲလူသားနမတကောင်ဝဲဝယ်ပြီးတော့အဲ့ဒီကနွားနို့နဲ့ ဟုတ်ကလို့ရှိရင်လည်းကိုတော်လေးသဘောကျမှာပါပဲဆိုတော့မှဒီမှာသဘောကျပြီလားသူသမီးကိုဒီစည်းကြည့်တဲ့အိမ်တိုင်းကိုအဲဒီခိုင်းစီပြီးသွားထားတာပေါင်းတာပေါ့ပေါင်းထားဘုခေတုံကဥပဒေကလည်းမရှိသေးတာပဲဥပဒေဆိုရင်ကြားပြောတော့ပြောနေတယ်အဲအပေါင်းထားပြီးဆက်နေကြတယ်တော်တော်တော့ရှားပါတာနော်ဆက်နေကြတယ်အဲဒီဆက်နေကြတဲ့နွားဝယ်တော့နမတကောင်ကလည်းကောင်းကောင်းတော့ရတယ်သူ့ကလည်းပို့တော့တာအဲဒီနမတကောင်ကနေပြီးနုံညစ်တော့သူတို့ ရာတရားလျော်စွာမြမလည်းနို့ဒီအနံထွက်တယ်ဆိုတော့မနဲ့ကိုသုံးမာနိကာတဲ့ဟုတ်လားပါဠိလိုပြောရမှာနော်ဟုတ်လားဗမာလိုပြောလို့မရှိသေးဘူးကျေးဥစွာပါဠိလိုပြောမှတယ်မနဲ့ကိုသုံးမာနိကာညနေသုံးမာနိကာမာနိကာဆိုတာမာနိကာဆိုတာကတော့ကာဘာကတည့်ရကြလို့ရှိရင်ပြင့်ကိုပေါ်တယ်အဲ့တော့မနဲ့သုံးနဲ့ညသုံးရင်တော့သက်သူမရှိဘူးဒီမှာဒီတိုင်းတည့်ရကြလို့တော့မကောင်းဘူးဖြစ်နေတယ်မာနိကာ နမတကောင်တည်းကမနဲ့ကိုနှုတ်သုံးချင်းထွက်တယ်ညနေနေလည်းသုံးချင်းထွက်တယ်ဆိုရင်တော့ဒါကတော့သုခကာလတည်းကယုံမှမဟုတ်ဘူးဟုတ်လားသရတရားလို့လားဟာသူသရတရားကြောင့်သူကံကြောင့်ဖြစ်နေတာပဲလို့ဆိုရင်သရတရားကောင်းတဲ့ပုဂ္ဂိုလ်ကတော့ယုံတဲ့ပုဂ္ဂိုလ်ရှိနေလည်းရှိမှာသို့တော့များသောအားဖြင့်ယုံမှမရှင်းဘူးဒါကဘုန်းကြီးကသီလယုံအောင်လို့အနဲ့တော့ပြာမရှင်းပါတယ်ဥစ္စာမာနိကာကရှင်းွက်လေအသေးပဲရှိပါတယ်ငါတို့ရှင်းွက်နေမှာပေါ့ငါတို့ရှင်းွက်ငါတို့ရှင်းွက်တဲ့သူများတစ်ခွက်လောက်ဖတ်တဲ့ဥစ္စာသူ့မှာသုံးခွက်လောက်ဖတ်တာဒီလိုဖြစ်ပါလိမ့်မယ် အဲ့တော့မနေ့ကသုံးခွဲညနေသုံးခွဲလို့ဆက်တာဒီပါလေဒီညတစ်ခွဲဆက်တယ်ဒီနေ့မှကသုံးသုံးခွဲဆက်တယ်တော့ဆိုရင်ရုံောက်ကျရှိပါတယ်ဘုရားအဲ့ဒီကငါးနှုံးနဲ့သောဘတော်ကလည်းပြုလုပ်ကြည့်တဲ့ကာလဆွမ်းလို့တော့အဲ့ဒီဆွမ်းတွေကိုအဲ့ဒီခါတော့ညံလို့ကြပါတယ်ညံလို့ကြလို့ရေပေါင်းတော်ကြားလာတဲ့ခါကာလကျတော့အဲ့ဒီဓာရုဘာနာမာဒိတာဆိုတဲ့သင်္ကုံတဲ့ဒကာကြီးရပါတယ်စဉ်းစားတယ်တို့မှာတဲ့သူသမီးတွေရှိတော့သူသမီးတွေ ဒီကအိမ်မှာသွားထားပြီးတော့ငွေစနဲ့ကြံတယ်ဒီနမကြီးဝယ်ရလို့ဒီနမကထုတ်တဲ့နွားတို့အကြောင်းပြုပြီးတော့ရဟန်းတော်တွေကိုမွန်မြတ်တဲ့ဆုံးနေတယ်သူရတယ်စိတ်မငြိရဘူးမျက်နှာမငယ်ရဘူးอืมဒါဘာငါတို့လည်းပဲမိမိဆက်ချက်ဖုံးပေးရတယ်တို့သမီးရဲ့နာကျေးဇူးများတာပဲသို့တော်လည်းသူများအိမ်မှာနေရတော့သူဆင်းရဲကြတယ်တို့သမီးတို့ကလောကြောင့်ပြန်ပြီးတော့ပြန်ပြီးရွေးတယ်ငွေစနစ်ကြရွေးရမှာငွေကလည်းမရှိဘူးတို့အဲရွေးနိုင်အောင်လို့ပါ အလုပ်တစ်ခုတော့ထွက်လုံးမှပဲဆိုသူရှင်မုန်းနဲ့တိုင်နေပြီးတော့ဒီကကြီးကတရားတရားတွေပါသွားပြီးတော့ကြံရက်မှာသွားပြီးတော့ကြံကြံညစ်တဲ့အလုပ်လုပ်တယ်ဆိုတော့ကြံညစ်တဲ့အလုပ်လုပ်တော့6လလောက်လုပ်တော့ငွေဆက်နဲ့ကြကြတလမှာမကြကြဘူးနော်တော်တော်ဆင်းခုနေကာကလာလူတွေဟာငွေလွှဲနေတဲ့ငွေတွေနဲ့တည်းကြီးကြအဲ့ဒီတော့ကလည်းဆိုင်မညက်ပါဘူးကွာဟမ်တလားလို့ရင်မကြက်ကတော့ကပါအောင်လေဒီပါအခုလိုရပါပါ သောတာကတလလုံးလုံးပါဆိုနှစ်ကြရတာသူက၆လလုံးပါဆက်နှစ်ကြရတယ်လို့ဆိုတယ်ဟင်းတော်တော်တော့ရှင်းရှင်းလေးလုပ်ကြတာတော့ကိုရှင်းရကြတာအဲ့ဒါနဲ့ဆန်းကြရတော့အေးဆန်းကြရရင်တော်ပါပြီအတူသမီးကျွေးနိုင်ရင်တော်ပြီဆိုပြီးတော့ဒီဝေတ္တကြကိုထုတ်ကလေးထုတ်ပြီးတော့ပြန်လာတာပြန်လာတော့လမ်းကြတော့အန္တရိယဝိဟာရအန္တရိယအကြောင်းတိုက်ကကိုတော်တစ်ပါးကလည်းအဲဒီမဟာမဟာကာမမှာရှိတယ်မဟာတိတ်္တ အဲစိတ်သမဟာရာမဆိုတဲ့အကြောင်းလိုက်ရှိတယ်အကြောင်းလိုက်မှာစေတီရှိပါတယ်သူလည်းရှိပါတယ်စေတီအကြီးကြီးပဲဒီသုဒ္ဓဂါမီနဲ့ကျဲတဲ့မဟာစေတီတို့လည်းအရင်ကြတာပေါ့လေစေတီရှိပါတယ်ဒီဘုညာတွေရောက်တဲ့အဲဒီတိတ်သမဟာရာမဆိုတဲ့အကြောင်းလိုက်မှာလည်းဘုညာတရားအိတ်ခဲ့တာရောက်တဲ့အဲဒီမှာတိတ်သမဟာရာမကျောင်းလိုက်ကစေတီကိုကြားဖို့အဲဒီတော့ကစေတီကနည်းနည်းအဲဒီစေတီတစ်ခုလောက်ပဲကြီးကြီးရှိလုံရပါလိမ့်မယ်အဲဒီစေတီကြားဖို့ကကိုယ်တော်က အန္တရိယအကြောင်းတွေကဆိုအန္တရိယအကြောင်းတွေကတော့ဘယ်နာမှလို့ဆိုတာအခုဒီဟောပုဂ္ဂိုလ်တွေလည်းသူတို့မသိဘူးမခံမနိုင်ဘူးဒီနာလည်းပဲခဏင်းနေမှာဘူးအန္တရိယဆိုတော့အန္တရဆိုတာကောင်းငင်ပဲကောင်းငင်ဆိုတော့ကောင်းငင်မှာတည်ရှိတဲ့အကြောင်းဆိုတော့တောင်ထိပ်ကအကြောင်းနဲ့ပြီးပါတယ်ဆိုတာတောင်ထိပ်မှာသောက်တာတော့အောက်ကနေကြည့်တော့ကောင်းငင်အကြောင်းလို့ဒီပေါ်မှာပေါ့ဆိုတာအန္တရိယဘုန်းကြီးအရှင်ပေါ်လေကတော့သူကသူကသူကြားနေပါတယ်ကတော့ဘယ်သူမှဖွင့်လာတော့မရှိဘူးအန္တရိယဆိုအန္တရကကောင်းငင်ကောင်းငင်ဆိုတော့တောင်ထိပ်မှာနေတဲ့အကြောင်း ဖြစ်ပါလိမ့်မယ်သူကတရားအကြောင်းသိတာအကြောင်းကြောင်းနေပါလိမ့်မယ်အဲအကြောင်းတွေကကိုတော်တစ်ပါးကဖျားဘူးသွားအဲဒီဖျားဘူးသွားတာလည်းပဲစိတ်ဝင်စားကြသိကောင်းတယ်ဒီကပုဂ္ဂိုလ်တွေမှာအခုကာလတော့ဉာဏ်ထားတွေပါတွေကပေါ်တော့ဉာဏ်ထားတွေနဲ့သွားကြတာကိုဉာဏ်ထားတွေနဲ့ပါတော့မကဘူးလမ်းစိတ်တွေပါတွေပဲလို့ဒီအိမ်ထဲပါလေထည့်ပြီးတော့ငွေတွေပါတွေနဲ့သွားကြတာကိုဒီလိုသွားကြတာညာတော်များမှာဒီဝိသုငွေတွေပါလေမကင်ရဘူးဆိုရင်အခုတော့ဒီလိုကင်သွားနေကြတာပဲဒါလည်းပဲမြင်နေကြရိုးနေတော့ ဒါလောက်ကောင်းတယ်လို့လည်းဖြစ်နေတယ်ဟိုတုန်းကကိုယ်တော်တွေမပါပါဘူးရှင်ရှင်သွားချက်ကြတာပဲအဲ့ဒါဟာအခုအလုံးတော်ရဟန်းတော်တွေလည်းပဲညီညီပါခွန်ကြီးပြန်ပြောပါအောင်မဲ့ဒါလေးရှင်နေလေးခွန်ကြီးပြောချင်ပါတကုတ်ကုံခေါ်တယ်လည်းမအောင်နိုင်တဲ့ဥစ္စာခွန်ကြီးကတရားထုတ်တရားထုတ်မယ်လို့လာတော့ကလေအဲရှစ်ဝါပဲဝါရှစ်ဝါရှစ်ဝါပဲရပါလိမ့်မယ်ဝန်ငင်တောင်းဝိုင်းအဲကျောင်းကနေပြီးတော့ဥဒေဇွန်တာဆိုဦးဇင်းတပါးနဲ့ဦးဇင်းကခွန်ကြီးတဲ့ ဒါနဲ့သူကကြီးမှရဟန်းတယ်သူကခြေတုံးကယထာယုံမိုင်းတွေပါလေလုပ်ပြီးပါလေအဲသူလည်းသဘောတူတရားထုတ်ဖို့ဆိုပြီးတော့ဘုန်းကြီးကထွက်လာတယ်မောင်ငယ်ကမောင်ငယ်ကထွက်လာတော့မောင်ငယ်ကနေပြီးတော့ဟိုကတကားလေးဟိုတကားလေးပါလေပြီးတော့အဲ့ဒီကနေပြီးတော့တကားလေးကနေပြီးယထာလက်မှခံပေးလိုက်တယ်ခင်းကြိုက်တယ်ဒါလည်းမဒါလည်းမှခံပေးလိုက်တော့ယထာနဲ့ပြီးလာကြဈေးရရောက်သပိတ်နဲ့သင်္ကန်း30နဲ့ဒါပဲပါပါတယ်ဘာမှမပါဘူး နောက်အဲ့ဒီကနေရှေ့ဆက်ပြီးတော့သွားဖို့ကမရှိစားစိတ်တွေပါလေဘာမှမပါပါဘူးဘာမှကိုမပါဘူးဒါပဲနားကြောက်လည်းပဲဒီဟာစာရေးတော်ရေးအတွက်ဘယ်ကမပြည့်စုံလဲဘာမှမပူဘူးတရားကြီးသုံးခါသားမှာလေရရင်စမ်းမရရင်မရောဆိုပြီးတော့ဒီတိုင်းလာကြတာပဲသင်္ကန်း30နဲ့တစ်ပိတ်ကိုဖွက်လိုက်ရင်းရရောက်တော့ဖြစ်အဲဝိနည်းတကားဘုန်းနဲ့စပြီးတော့ခဏပြီးမှုကလည်းပဲလာမှာဟိုလည်းပြနိုင်လဲရှုပ်ထွေးနိုင်လဲဆိုပြီးတော့ဘုန်းကြီးကခဏတော့မပါဘူးဒီတိုင်းတော့ခဏကိုဟိုမှာမော်နေမှာပဲထားခဲ့တယ်ခဏကကြည့်ခဲ့ဦးတယ် နားမပေါင်းသေးနဲ့လားယူရဲရွာလဲလျှောက်ပြီးတော့အဲ့ဒါကလည်းပဲဒီပြောစရာရှိနေလို့ဒါမှမဟုတ်ခုနမရှိဘူးအဲဈဉ္ဉိုင်မှာဝင်ပြီးတကလားတရားထုတ်ဖို့နေရာတွေပါတယ်စုံစမ်းတော့ဈဉ္ဉိုင်မှာမရှိဘူးအဲဒီကနေဒီလမ်းလျှောက်ပြီးတော့လာကြတော့ဘယ်ရောက်လာတော့ရင်းငိမ်စွာရောက်လာရင်းငိမ်ကနေပြီးတော့တကဟိုဥဒိသန္တနဲ့ပြီးတဲ့တကတယောက်ကနေပြီးတော့မော်တော်ကားနဲ့ပို့လိုက်လို့ပထုံရောက်ပထုံရောက်တော့လည်းသူဥဒိသန္တနဲ့အဲဆွေမျိုးတွေ ရှိပါတယ်သူအဲ့ဒီကနေပြီးတော့တခါရထားလက်မနဲ့ခံပေးတဲ့တော့ဝိညာဉ်တောင်ဆုံးဆိုတာရောက်တောင်ဆုံးကနေပြီးတော့ဟိုဘက်တော့ဝိညာဉ်လမ်းလျှောက်ပြန်ကြိုက်တယ်ကြိုက်တယ်ကနေပြီးတော့ပြုတ်ပြရလဲရောက်အဲ့ဒီကနေပြီးပြန်ပြီးတော့သွားတော့လမ်းလျှောက်သွားလဲရောက်တော့ဆိုပထုံပြန်ရောက်ပထုံကျမဝင်ပြီးတရားတွေကဟောတခါခါပြန်ဟိုတင်းသွားတယ်နှစ်ရက်လောက်ဆက်ပြီးတော့လမ်းလျှောက်သွားတယ်တခါပြန်လည်းပဲကိုကာသမားကနေပြီးတင်သွားလို့ကာသမားသွားပါဖြတ်ကြောက်ဟိုတို့မှာပိုက်ဆံပေးကြမှာမပါဘူးသူကသွားပါဖြတ်လေကုသပြုပါလေဆိုတော့တက်လိုက်သွားအဲ့ဒီတော့သွားတဲ့ခါလည်းရှိပါတယ်နည်းနည်းပါးပါးရှိတယ်ဒီလိုသွားတာပဲ အဲ့ဒါကိုအင်းဘာမှမပါပါဘူးဟိုအခုညညမှာလည်းကိုတော်လေးတစ်ပါးရှိတယ်ဥပုပ်ပြီးတာဆိုတာဒီလိုပါပဲဟိုမှာဘုန်းကြီးစိတ်ကွန်လာပြီးတရားထုတ်ဘာမှမပါဘူးတပိတ်နဲ့သင်္ကန်းနဲ့သူလမ်းလျှောက်သွားတာပဲဒီမှာတကားတွေကဒီသူကကားနဲ့ဒီကားနဲ့သူပို့လိုက်တာရှိတဲ့ဆွန့်ကျင်ကြလို့ရှင်ဆွန့်ကတာရှိတဲ့သူတော်တော်တက်ပြီးကောင်းပါလေသူလက်တော်ပါတယ်သူကအဲရှင်းကရဟန်းတော်တွေဒီလိုသွားနေတာပဲသီးသိတွေပါတယ်ပဲစောင့်သွားနေတာဟုတ်မလားသူကအဲ့ဒါကလည်းသိကြတယ်ပဲအဲ့ဒါသွားတော့ ခဏကဓာရုဘာနာမဟာဒိတာဆိုတဲ့ဒကာကြီးကလည်းသူကအဲ့ဒီယဟန်နောက်ကနေပြီးတော့အဝေးကခသနာကနေပြီးတော့ရှေ့ကသွားယဟန်တစ်ပါးသွားနိုင်တယ်လို့ဩရှေ့ကယဟန်တစ်ပါးပဲဒီယဟန်နဲ့သွားလို့ရှင်တော့တရားစကားလေးကလည်းသူ့နေတော့ကုသရတာပေါ့လေဒီဝိသတိကြာရှိတယ်ပြုအောင်ဆိုပြီးအဲ့ဒီယဟန်ကသူကအပြည့်ပြည့်ပြအောင်လိုက်လာပြီးရမ်းမိတော့မှဒီမှာအနာဘနာဘပြောပြီးတော့သေးသေးလိုက်လာကြတာပေါ့ဝိုင်းဝိုင်းနဲ့တခါလဲခွင့်ညင်ရောက်လာတာကိုမွန်းတဲ့ကနေရောက်မွန်းတဲ့ကနေရောက်ပြီးတော့လာတော့ဒီလို ကိုတော့ဆွန့်ဆကျင်တော့ရောက်လာပြီတဲ့မောလောကဆွန့်ဆရမှာမဟုတ်ဘူးတရားကြီးကစဉ်းစားဟာဆွန့်ဆကြရတော့ငွေတော့ပါတယ်တဲ့ဆွန့်ရောက်မဲ့ပုဂ္ဂိုလ်ဟိုတုန်းကဆိုင်နေပါတယ်လည်းတော့ကြားပါလိမ့်မယ်ဒီခုနေဆွန့်ရပါလေရောက်မဲ့ပုဂ္ဂိုလ်များသမင်းရောက်မဲ့ပုဂ္ဂိုလ်များရှင်နေရာကြမှာပဲလို့ဒီကုလုံးကြီးတွေလူကြပါသမင်းတို့ကလေးနဲ့လာဆိုတော့သမင်းတို့ကလေးနဲ့ပေါ်လာတာဟာဆရာကြပြီဆိုပြီးတော့အဲဒီလိုပေါ့ဒါဟိသာသမောက်ကဆရာကြီးသာသမောက်သမင်းသမင်းတို့သမင်းသမင်းတို့ငါ့ကိုကြောင်းသားမှာငါမင်းသမင်းတို့ကြကြပေးမယ်လို့ သမင်းရောက်တဲ့ပုဂ္ဂိုလ်ကစဉ်းစားတယ်ငါသမင်းကလည်းတပည့်တော်မတန်ဘူးဘုရားကသမင်းတစ်ထုပ်ကလည်းတပည့်တော်မတန်တော့သူရဆိုတော့ကာမိုးရှိနေတာသူကလာဖြစ်တယ်တော့ကွာနေကြတယ်အဲတပည့်တော်မတန်ဘူးအဲ့ဒါသူကတကြပေးမယ်ဆိုတော့ငါစိတ်တက်ပြီးတော့ဈေးတက်လိုက်ရလို့ရှိရင်ရအောင်မှလည်းပြီးတယ်သူဆိုတာကရရင်တိတ်လို့ရှင်တယ်သူကဟုတ်လားရရင်သိလို့ညရတိုင်းရတိုင်းတခါတည်းဒီရောက်တဲ့ပုဂ္ဂိုလ်ကတော့ဈေးပြင်းပြီးတော့ရောက်နေတာမသိတဲ့ပုဂ္ဂိုလ်ကြီးကလည်းရှင်ဒီလိုဈေးတဲ့တွေကဈေးတွေပို့ပို့ရောက်နေလို့ အဲဒီကြမ်းနဲ့မရောက်နိုင်ဘူးရတယ်ဆိုတော့အရင်ကငါနှစ်ကြပေးပါမယ်ဒီကြမ်းလည်းမရောက်နိုင်ဘူးသုံးကြငါးကြလေးကြစသည်ဖြင့်ချက်ပြီးတဲ့ပြီးတော့တနည်းကြကုန်တယ်တနည်းကြလည်းမရောက်နိုင်ဘူးဆိုဒီကွာငါရှိသေးတယ်ပြီးပါသေးတယ်ဆိုမင်းငါကလည်းဒီကလည်းတနည်းကြရှိတာကွာငါဟိုကိုတော်တော်လည်းဘုန်းကြီးတော်ကလည်းဒီကခဏနေပါအောင်ပြဆိုပြီးဟိုမှာထားခဲ့တယ်မင်းကမရလို့ဒီငါကြည့်ရမှာမဟုတ်ဘူးဒီတနည်းကြပဲမင်းပြီးပါတော့ကွာတောင်းတော့ပါမှနဲ့ဝယ်ရဆိုတာကိုဒီတော့မှဟိုလူကအင်းဒီတော့ရမှာမဟုတ်ဘူးဆိုတနည်းကြဆိုနေမှာမနေတယ်သူကတပည့်မတာလားတနည်းကြရတာကို နဝဒမှာပေါ့ဒီကသုံးမှာဆိုနကကောင်းတယ်ဒါသာသာနဲ့သိကောင်းတယ်တော့မှာပေါ့သူကသိကြရင်ဘာလို့လဲဝါနဲ့ဝါနဲ့ပြောနေမှာမသိသေးဘူးသူကအဲအဲ့ဒါဒီဆန်းနေကြတဲ့သူခင်ဗျာဝယ်ရောဝယ်ပြီးတော့ဒီဆုံးတော့ဒီရဟန်းကရဟန်းကတော့ရဟန်းကလည်းပဲအဲဒီဆုံးတော့ကလေးထုတ်တယ်နဲ့ဆိုတော့ဒါကလည်းသူလက်ဆက်အောင်မှာဆိုတော့တဝက်လောက်ပြီးတော့သူကလက်နဲ့ကာတာပေါ့အာသင်ရတဲ့ဒါတပါးသာပဲဒါအကုန်လုံးပဲဒီခါမှာဆိုတော့ကျောင်းရှိမှာပါလေဆိုပြီးတော့ရဟန်းကလည်းပဲအကုန်လုံး အလူခံပြီးတော့ဆုံးဖုံမေးဆုံးဖုံမေးပြီးတော့မှတခါလဲသွားရင်ဖြီးသွားရင်တခါညာကမေးရတာကိုတကားတဲ့ခဏကဆုံးဟာတကားတော့မစားဘူးတဲ့ဘာဖြစ်လို့တော့မစားတဲ့အကြောင်းရှိပါတယ်ဗျာတဲ့တတိတော့ဒီဆုံးကအနှံ့ခဲခဲရင်းယူရတာပဲတဲ့တတိတော့မှဒီသူကဒီတကားတဲ့သူသမီးလေးအပေါင်းထားခဲ့ရဘုံလေးသူလုံးလုံးဆက်6လလုံးလုံးလာရဘုံလေးအဲသူသမီးရိုးရငွေလေးနဲ့ဒီမှာဝဲလာတာကိုသူစားလို့မတော်ရဘူးကွာအဲဒါကြောင့်မစားတဲ့အကြောင်းပြောတော့မှ ရဟန်းကတခါတည်းသောတောင်းရရတာဟုတ်ဟာအမတန်အမတန်ကိုပဲတန်ရှင်းစင်ကြယ်ဆုံးတယ်အမတန်ကိုလင်းနေတဲ့ဆိုอืมဒီဆုံးစားပြီးတော့ဒီဆုံးဖို့ကြည့်အောင်တော့ငါတော့အာထုံမှပဲလို့စဉ်းစားတယ်အာထုံမှအန်ထုံလို့မဖြစ်သေးဘူးသဗ္ဗယသင်လျော်တဲ့နေရာရရခြင်းတော့တခါတည်း ဘုံဘိုးကြီးရောအားထုတ်မယ်လို့တခါလည်းသိထားတယ်ပြင်းတယ်အဲဒီဒိဋ္ဌမဟာရာမဆိုတဲ့ကျောင်းတိုက်ရဲ့ရောက်ဘုညာအကြီးကျယ်တဲ့ကျောင်းပါပဲကျယ်ကျယ်တုန်းကလည်းကျောင်းကအသေးတုန်းကမနနာမကြီးတဲ့ကျောင်းညာနာပုဂ္ဂိုလ်တွေပါလေညာညီရင်းသုံးတဲ့ကျောင်းမနာကိုတခါလည်းအာရုံပြုကြကောင်းတဲ့ကျောင်းပါပဲသိကြီးတဲ့ကုတဲ့ကြီးတဲ့အဲကျောင်းရောက်တော့သူနေရာညွှန်းတဲ့ပုဂ္ဂိုလ်ကနေရာညွှန်းညွှန်းတဲ့နေရာခြားတဲ့နေရာမှာသူဝင်နေဝင်နေပြီးတော့တခါလဲတခါလဲသူတရားထုတ်တော့တာပဲ ကိလေသာသုံးခါညာနာမရှိသေးမရှင်းလာတဲ့ငါဘယ်မှလည်းမသွားဘူးဆုံးလည်းမသွားဘူးဆိုပြီးဒါလည်းအာထုတော့တာဒီအာထုဘာမှတော့မရှိဘူးဆုံးလည်းမသွားဘူးအဲနှစ်အာထုသုံးရအာထုလေးရအာထုငါးရ၆ရခုနှစ်အာထုတည်းကလည်းခုနှစ်အာထုတည်းကလည်းအကြောင်းအားလျော်လားပါဏီကလည်းရှိလို့ပေါ်တယ်ဒါဒီဟန္တာဖြစ်ဒါနာဖြစ်တော့သူဆင်ရင်ကြီးတယ်အဲအသက်ကြီးအောင်မလားဆင်ရင်တော့အသက်တော့မရှိတော့ဘူးပြိဋိနိဗ္ဗာန်မှာသူကြနေပြီဆိုပြီး မြင်မှလည်းအဲ့ဒါကောင်းကောင်းဆိုးတာကောင်းတော့တော့တန်ခါလေးကြီးကောင်းတော့ဆိုးတယ်ဘာလို့ဆိုးတယ်လဲတန်ခါလေးကပြီးတော့သင်ကြားတဲ့အကြောင်းပြုတော့မရှိပါဘူးသင်ကြားတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာမဲ့ဖို့နိဗ္ဗာန်နဲ့စပ်ပြီးတော့ကံတရားများရှိရင်ပြီးတော့မေးပါတော့ပြောတော့မထေကြီးတဲ့ပုဂ္ဂိုလ်ကပြန်ပြောတယ်။အာရှင်တဲ့သင်တို့ပုဂ္ဂိုလ်ပေါ်မှာကံတရားမရှိပါဘူးတဲ့ ကယ်ကြိုးစားတာကိုဒီဒီဒီဟုတ်သွားတယ်။အញ្ញမ်းရှိပါဘူးဆိုတော့တော်ပြီးတော့သင်ဘာဖြစ်လို့ဒီလောက်တော့ကြိုးစားအားထုတ်ရတယ်လဲလို့ပြောမှလို့ပြန်ပြောတယ်ဒီမဟာကာမကအဲဒီဓာရုဘာနာမှာအဋ္ဌဆိုတဲ့ဒကာကြီးရှိတယ်အဲဒီဒကာကြီးကဒီသမီးတွေရိုးရဝေဆန်းကြကြအောင်ဆောက်လာအားထုတ်ပြီးတော့လာတယ်အဲဒီကလည်းသုံးသတ်တယ်အဲ့ဒါအကြောင်းပြုပြီးတော့ သွန်ပိုးကြည့်အောင်လို့သူစူးစမ်းအထုတ်တဲ့အကြောင်းကိုပြောတယ်။ဘာငါတော့ရတော့သာဓုခေါ်ကြတာ။အဲဒါပြောပြီးတော့သူကလည်းအဋ္ဌာန်လည်းပြုပြီးတော့သူကပြိဋိဘာသံတော့။ပြိဋိဘာသံတော့ဒိဋ္ဌမဟာရမအကြောင်းတိုင်းမှာယဟနာတော်ပြိဋိဘာသံတယ်လို့ဆိုတာခုနကကဝန္တိ။အဲဒါပိဏပါဒပသနာတာအဲဖာနုပူဇော်တော်အားဖြင့်ရှင်ရင်တဲ့အဲဒါဟာဝိရဒံဝိဇ္ဇင်ကြောင့် အဲဒီတော့ကျင့်တာဘယ်လိုကျေးဇူးရှိအောင်ဆိုတော့အာထုတဲ့ပုဂ္ဂိုလ်ယဟနာပြုတော့တာလေသူကျေးဇူးတွေနည်းနည်းရှိတာပါပဲရေးကြည့်ပါလေအဲသူယဟနာတွေလည်းပဲအဲဒီလောက်မထုတ်တော့မှလည်းပဲဒီမျိုးသမာဓိညာတွေတိုးတဲ့တိုးအောင်ပြုလုပ်နေတဲ့ပြည်ဆောင်ဟာအဲတို့သူရနေတဲ့ဒီသီလပါလူသားနေတဲ့ဓမ္မတွေကျိုးရှိအောင်ဆိုပြီးစဉ်းလုံးထားတဲ့သာနာရှင်စင်ရဲ့ဖြစ်တဲ့ဗနာထပြီးသူသာအထုပဲအမှန်ကောင်းပါလေ ဒကာဓမ္မတွေမှာလည်းပဲဒါကုသိုလ်ကောင်းမှုတွေအများကြီးဖြစ်ပြီးတော့ကျွေးတယ်များပြီးတော့ကြွားကြပါလိမ့်မယ်။အဲဒါရိလမဟာတသစ္စာရကနာရဲ့အမူခံမြတ်ဖြစ်ကိုဆင်ရင်မြတ်စွာဘုရားရဲ့အမူခံဆိုတာမြတ်ဘုရားနိဗ္ဗာန်တရားအမူခံလားအမူခံအကောင်းဆုံးပေါ့လောကမှာရှင်ရင်ငွေတွေမိဘမိဘတွေသင်မျိုးတွေရဲ့အမူရရတယ်ဆိုတာကဒါလေးကဘာမှပြောပါလို့ကမဟုတ်ဘူး။အမြဲဝိသင်းကအလုံးလုံးလုံးရောက်ပြီးတော့သွားတယ်မြတ်ဘုရားနိဗ္ဗာန်အမူခံဘုရားကရတယ်အမူခံအကောင်းဆုံးလောကအမူတောင်မှလည်း ဒီကဖြစ်တဲ့ပုဂ္ဂိုလ်ကမကျင်လာလို့ရှိရင်ငွေကြပြင်လာတယ်ခုတင်းလာတယ်ခဏခဏပါပဲအဲတရားကောင်းကောင်းမကျင်ရင်မြတ်စွာဘုရားမူရလည်းမရဘူးကောင်းကောင်းမကျင်မှရမှာဝိရနဲ့ဒုစမှရမှာတော့ဝိရနဲ့ဒုစအားထုတ်မှပဲမြတ်စွာဘုရားမူရရအောင်တရားမူရရအောင်ဒုစမယ်အားထုတ်မယ်ဆိုတဲ့စိတ်ကိုမြင်ရမယ်သတ္တိမဟာတသစ္စာကနာဆရာမင်းရပြီဖြစ်ကိုလည်းသင်မြင်ပါတဲ့မြတ်စွာဘုရားတို့ဆရာဘုရားဟာမာမပုဂ္ဂိုလ်မဟုတ်ဘူးလူကြီးနဲ့ကဘာတွေနဲ့ပါနေသိနေရတယ် ဖမ်းနေတော်မူတဲ့ဒိဋ္ဌိနေတဲ့ခါကလာဖမ်းနေတော်မူတဲ့ခါကလာဒေါသနေတဲ့ခါကလာသစ္စာလေးပါးပြည့်တဲ့ခါကလာဗိဉ္စကြတရားဟောတဲ့ခါကလာပရိနိဗ္ဗာန်ဆံတဲ့ခါကလာတွေမှာမြေကြီးများတုံတော့ပြီးတော့ဒီကိုပြရတယ်ဟာလည်းမျိုးပြပြီးကြလားသွားတယ်အမှန်သိကြတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်နဲ့ပြည့်တဲ့သိတဲ့ပုဂ္ဂိုလ်လည်းမရှိဘူးဒီလိုသိတဲ့ပုဂ္ဂိုလ်အထောက်အများဆုံးပုဂ္ဂိုလ်တို့ဆရာတင်ပြီးတော့ဒီဆရာနတ်စွာဘုရားရဲ့အဆုံးအမတွေတို့အားထုတ်နေရတာပဲတဲ့ဒီဆရာဖြစ်တဲ့နတ်စွာဘုရားကြီးဂုဏ်တွေကိုလည်းနဲ့ပါ ရေးကြည့်တယ်ဆရာမကောင်းတတိကောင်းတတိမကောင်းဆရာကောင်းဆိုတာပေါ့တတိတွေမကောင်းရင်ဆရာရောမကောင်းဘူးလို့သိစေကြဖြစ်နေတယ်အဲ့ဒါတခါတခါကမြတ်စွာဘုရားဟောတဲ့ဓမ္မရာတော့ဓမ္မရာရာမေရိတ်ကိုယ်ထဒီကရန်တော့ဒီနေ့တရားမွေးခံရတယ်ဒီကြီးနေမခံရတယ်တရားမွေးမခံတဲ့ဒီကြီးမွေးခံရင်အာရဇိနာနေတို့ညတဲ့ခါလိမ့်မယ်ငါဖျားလည်းတဲ့ခါလိမ့်မယ်ဩမြတ်စွာဘုရားတတိတွေက လက်လာပါရများအောင်လို့ပစ္စည်းတွေကောင်းစားပြီးတော့နေတာပဲလို့ဟင်းဆိုပြီးတော့အာဘုရားကသိလိုက်သိပါပြီးတကလားသိသက်သားနေတယ်ဒီတော့ဘုရားမေခံညာဆိုပြီးသုံးပါဝါတာပြီးအဲ့ဒါညဇာဘုရားမြင်းမြတ်စိတ်ကြေပုံကိုညဲ့ပြီးတော့လည်းပဲဒီကအထုတ်ပါတဲ့ကိုယ့်ကိုအားပေးရတယ်အကျေပြောမယ်လို့ပြောကြပါသင်္ကန်းနဲ့တာတစ်ချက်ရှိတယ်လေဒါလေးဒါလေးသိကြအောင် ကံကြိုးတုံ့ပြန်နတ်မွေကသိရမြတ်စွာဟိုအဲဇာတိမဟာကအမျိုးသားမြင့်မုံလည်းသင်ရပါ တော့ဒါလည်းရဟန်းတော်တွေနဲ့တွေ့ဆိုင်ပါလေဒီဒီသာသနာပေါင်းရဟန်းပြလိုက်တယ်ဆိုရင်ရှင်မြတ်စွာဘုရားရဲ့စัจ java ပုဒ်ပြဆိုတာဒါရှင်မင်းကဘုရားသာတော်အဲတော့ဒါရှင်မင်းကမြတ်စွာဘုရားနဲ့အမျိုးချင်းတူတော့တာဒါရှင်မင်းမျိုးအာသမင်းနဲ့သတိအမင်းမျိုးကာမအမျိုးမျိုးပြီးတော့ဘုရားမျိုးဒါရှင်မင်းမျိုးပဲဆိုပြီးအမျိုးကိုနေသွားပြီးနေတယ်ဒီအမျိုးထဲမှာ ။ဒါကြောင့်လည်းဖြစ်တဲ့ပုဂ္ဂိုလ်ကျင့်ကြနေတဲ့လူကြီးကြီးလုပ်နေတယ်ကောင်းတယ်လို့လုံးလုံးပြီးတော့ကျေးဇူးထုတ်ပါလူကြီးပြောတယ်နော်။ကျင့်သုံးပေါ်တွေတဲ့ဒီသုံးပေါ်တွေကလည်းတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးတဲ့။ဉာဏ်ရည်ပုဂ္ဂိုလ်ကြားတဲ့သင်္ဘောကနဲ့ကသင်သုံးပေါ်တွေ။အဲဒီပုဂ္ဂိုလ်တွေဉာဏ်ပုံငယ်တော့အပြင်လည်းကိုယ်ရင်းသုံးပေါ်တွေကအမြင့်မြတ်တွေကိုကဉာဏ်ချင်းကြီးဆိုရင်ကောင်းဘောဆိုတာဟုတ်လား။ကြောင်းကြောင်းတွေကဆက်တယ် ဘုရားနဲ့နာမည်ကောင်းတဲ့လူတွေကနာမည်ကောင်းနေပြီသူကနာမည်ပြည့်တဲ့ပုဂ္ဂိုလ်ဆိုရင်ဉာဏ်ပြဘူးပေါ့ကိုယ်ကြောင့်ဒီလိုပုဂ္ဂိုလ်တွေလည်းကြည့်ရကြပြနေတယ်။ဒါမျိုးပဲတစ်ခါတည်းကဒေဝီတွေကလူညီကောင်မတော်တွေကဒီညရဖြစ်နေလို့ကအသိကြီးဖြစ်နေလဲနေကြမယ်လို့။အဲဒါအဲဒါမျိုးကိုပြောတာကအဲတင်သုံးပါဖြစ်တဲ့သင်္သာရိပုတ္တရာဆင်မဗလာဆင်မသာတော်အစရှိတဲ့လုံးဝဝိရိယရှိတဲ့ပုဂ္ဂိုလ်တွေအဲဒါတွေလည်းမြဲပြီးဒီကလာကြိုးစားအထုတ်ပါတဲ့။ အာဂိမျိုးတော်ရှင်သုံးပါးရှိနေစဉ်မှာလည်းသွားတယ်။ပါဂိမျိုးတော်ရှင်သုံးပါးရှိနေစဉ်မှာပြင်းတဲ့ပုဂ္ဂိုလ်အမရုပ်ရှင်တဲ့ပုဂ္ဂိုလ်တွေ အဲ့ဒါတွေလည်းကျင်ပါတဲ့ဘယ်ကောင်းကောင်းနဲ့အားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲအဲ့ဒါတွေလည်းကြည့်ရဲပါကျင်ပါတဲ့ဒါကဒီဝိရိယနာမုတ်ပင်ဖြစ်အောင်လည်းအားထုတ်မှုလုံးဝဝိရိယဖြစ်အောင်လည်းပဲစိတ်တိုင်းနေထားပါတဲ့တွားရင်လာရင်နေတိုင်းဘယ်ချင်းဒီလုံးဝဝိရိယမလျော့ရဘူးဒါလည်းဒေလာနဲ့ဝိသုပ္ပစီဆွဲရပြရတဲ့ဝိသုပ္ပစီများကိုမှထားပြီးတဲ့ခဲတော့လုံးဝဝိရိယမကြဘဲနဲ့တခါလေတင်ထားမောင်းတင်ထားမှလို့ဆိုလိုပါတယ်အဲ့ဆိုရမယ် ကျင့်သူကိုခြင်းဝဲကောင်းခြင်းသောတဲ့သိညွရာရှိတဲ့ပေဘေးဆင်းရဲတခုအာနိသင်ဆင်းရဲနာတခုလမ်းစဉ် သွားနေတဲ့ဝိပဿနာလမ်းစဉ်သင်္ကနာတစ်ခု၊ဘာကျိုးသုံးပြန်လာတစ်ခု၊ညမွေမေဃမြတ်ကိုသင်္ကနာတစ်ခု၊ဆရာမြတ်ဘုံသင်္ကနာတစ်ခု၊ဘာကြီးအမျိုးဇာတိမြတ်ဘုံအမျိုးဇာတိမြတ်ဘုံသင်္ကနာတစ်ခုတရင်တော့မှဖြစ်တဲ့သင်္ကာယပုရိသမောကလံသမာဂတဝစပြီးတော့ကိုသင်္ကနာတစ်ခုအဲ့တော့ကျင်းတဲ့သူကိုကျင်းခြင်းရဲကောင်းတဲ့အထုတဲ့ပုဂ္ဂိုလ်ကိုပြွယ်ခြင်းအဲ့ဒါနှစ်ခုပြီးတော့ဝိရိယသမုဒ္ဒေရှိအောင်လို့သိညွတ်ပြီးတော့ထားခြင်းလားဒီအလုံးဆက်ကြည့်ရှိတယ် ဝီရိပွားရဝီရိယပွားဖို့ရဝီရိယသံဃာရှင်ပွားဖို့ရဆက်ရတာထုတ်ပြန်ထားတာဒါတော့ရှင်းနေပါပြီဝီရိပွားရံဆက်ရတံထုတ်ပြန်ထားတာဝီရိပွား ၁၀ပါးသောအကြောင်းအရာနဲ့ပြည့်စုံအောင်တိုက်တွန်းပြီးအားထုတ်ပြီးသွားလို့ရှိရင်ဒီရတမုဇ္ဇဉ်ရဲ့စဉ်းတိုင်းပွားပြီးတော့အရိယာမညာနဲ့စဉ်းတိုင်းဆက်ရောက်တော့ရာထမညာရောက်တဲ့အခါကလည်းဝိရိယပွားနေတဲ့ကိစ္စပြည့်စုံသွားပါတယ်။အဲဒီလိုပြည့်စုံတော့အားထုတ်ပြရပါတယ်။ဒီနေ့တော့ကြာသွားပြီဒီနေ့တော့လုံလောက်ပြီးသိအောင်လားဟုတ်လား။နောက်နောက်ရက်ဒီကြမ်းမှာပြည်တမုဇ္ဇဉ်နဲ့ဆက်ပြီးတော့ဟောရအောင်။ဒီဘုရင်ကဓမ္မနုပါဒနာတရားရေဇာနာဂမသာဓမ္မသနာကုသိုလ်ကစေတနာရဲ့အစွမ်းအာနုဘောတို့ရောက် ဒီကုသနာပိဿာပေါင်းသူတော်ကောင်းတို့မိမိတို့သာနာနဲ့ပြုရှင်တရားတွေပွားများအားထုတ်ကြ၍ဉာဏ်သာတဲ့နဲ့ဉာဏ်အဖြစ်ကနိဗ္ဗာန်ချမ်းသာမြတ်တို့မိမိတို့လည်းသိရတော့နဲ့ဉာဏ်ပူညာအဖြစ်ဉာဏ်သာဆက်ရ၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း